စေတသိက်ခန္ဓာ၃ပါးသရုပ်ကိုဟောလာတာ300လောက်ရှိပါတယ်ဒီနေ့ကသောဗနာသာရဏနာစေတသိက်39ပါးဆိုတာဟောလို့ပြီးသွားပြီတင့်တယ်တော့စိတ်တိုင်းစိတ်တိုင်းနဲ့ရှင်တဲ့စေတသိက်တွေတင့်တယ်တော့စိတ်ဆိုတာဟာကုသိုလ်စိတ်ဟိတ်ရှိတဲ့ဝိဘက်ကရိယာစိတ်တွေကိုခေါ်တယ်လို့ဒါလည်းပေါ်ပြတာတယ် အာဟုသောစိတ်နဲ့ဟိမရှိတဲ့အဟိစိတ်တွေကိုမတင်တဲ့သောစိတ်လို့ခေါ်တယ်လို့ဒါလည်းပြုခေါ်ပြတယ်နင်ကပြီးသွားပြီအဲဒီသောဒနာသာရဏစိတ်အပြင်သောဒနာသာရဏစေရသိတ်အပြင်သောဒနာစေရသိတ်တက်တက်တွေလည်းရှိပါတယ်ဒါကတော့တင်တဲ့သောစိတ်တိုင်းစိတ်တိုင်းနဲ့အကုန်လုံးနဲ့မကျင်ဘူးတချို့နဲ့သာရှင်တဲ့စေရသိတ်တွေအဲဒါ မန်ကိုသိတာကအာမောဟအာမောဟဆိုတာမတွေးဝေးတဲ့တရားမတွေးဝေးဆိုတာသိတာပါပဲအမှန်သိတဲ့သဘောပါပဲအမှန်ကိုသိတာကအာမောဟဉာဏ်ပညာလို့လည်းခေါ်တယ်ဒါကတော့တင်းနေသောစိတ်တို့နဲ့ရှင်းပြီတင်းနေသောကုသိုလ်စိတ်နဲ့ရှင်းတယ်ဖိတ်ရှိတဲ့ဝိပဿနာစိတ်တို့နဲ့ရှင်းတယ်ဒါပေမဲ့လို့အဲ့ဒီစိတ်တဲ့စိတ်တဲ့နဲ့ရှင်းလာတာမဟုတ်ဘူး ကုသိုလ်စိတ်မှလည်းတချို့ကုသိုလ်စိတ်နေတာရှင်တယ်ကာမဝဇ္ဇကုသိုလ်စိတ်တွေကဆိုရင်စိတ်ကုတွေက၄ခုသာရှင်တယ်။ဉာဏ်နဲ့၄ခုမှမရှင်ဘူး။ယူပါဝဇ္ဇအာယူပါဝဇ္ဇကုသိုလ်စိတ်တွေကြတော့အကုန်လုံးရှင်တယ်လောကုတ္တကုသိုလ်စိတ်၄ခုမှအကုန်ရှင်တယ်။အဲဒါဟိရှိတဲ့ဝိပဿိဆိုတဲ့မကာမဝဇ္ဇဝိပဿိစိတ်ကုရှိရမှာလည်းပဲ၄ခုပဲရှင်တယ်၄ခုကမရှင်ဘူး။ ကာမဝဇ္ဇကရိယာစိတ်ရှိခုရှိရမှာလဲ၄ခုသာရှင်တယ်နောက်၄ခုကမရှင်ဘူးနောက်ရူပအရူပဝိဘက်ကရိယာတွေကြတော့အကုန်လုံးရှင်ပါလေလောကုတ္တဝိဘက်စိတ်မှလည်းအကုန်လုံးရှင်တယ်ပြီးတော့ဒီဟာကတော့တင်းနေသောစိတ်တိုင်းနဲ့အကုန်လုံးရှင်တာမဟုတ်လို့သူ့ကိုသီးသန့်နေမှာရှင်တာလည်းရှိတယ်မရှင်တာလည်းနည်းနည်းပါးပါးရှိအမှန်ကိုသိတာကအမောဟာတဲ့အမှန်သိတဲ့သဘော တိုင်းလာလေးဆိုရတယ်ဆိုပြီးတော့မှပြောရမယ်အမှန်ကိုသိတာကအမောဟာဉာဏ်ပညာဟူ၍လည်းခေါ်သည် င်းနေသောစိတ်တို့နှင့်ရှင်သည်အမောဟဆိုတာမောဟဤဆန့်ကျင်ပဲပဲမောဟဆိုတာအဝိဇ္ဇာအဝိဇ္ဇာဆိုတာသစ္စာလေးပါးတရားကိုအမှန်တိုင်းမသိတာဒီမောဟဤဆန့်ကျင်ပဲဖြစ်တဲ့ဝိဇ္ဇာကတော့သစ္စာလေးပါးတရားကိုအမှန်တိုင်းသိတာ သိတဲ့သိတဲ့တရားတွေကိုအမှန်တိုင်းသိတာသူသမာဓိဋ္ဌိနဲ့ခွဲလို့ရှိရင်သမာဓိဋ္ဌိ၅မျိုး၆မျိုးထားတာခွဲထားပါပဲကာမတက္ကတာသမာဓိဋ္ဌိတဲ့ကံကံအကျိုးရှိတယ်လို့သိတာဇာနာသမာဓိဋ္ဌိဇာနဲ့ရှင်တဲ့ပညာအသိဉာဏ်ပညာပါပဲဝိပဿနာသမာဓိဋ္ဌိဝိပဿနာဉာဏ်ပဲ မဲသမာဓိဋ္ဌိနဲ့မဲညာမဲကိုသမာဓိဖလသမာဓိဋ္ဌိကိုညာမဲသစ္စဝကနာသမာဓိဋ္ဌိမဲဖို့ရပြီးတဲ့ပုဂ္ဂိုလ်ကမိမိရပြီးသားဖြစ်တဲ့မဲဖို့နိဗ္ဗာန်ကိုရပြီးတော့ဆင်းရဲတာသစ္စဝကနာသမာဓိဋ္ဌိအဲဒီတော့သမာဓိဋ္ဌိရာမှာ6မျိုးခွဲထားတယ်အဲဒီ6မျိုးနဲ့ဆိုလို့ချင်းဒီအမောဟတွေအကုန်ပါဝင်သွားပါတယ်အဲကာမတက္ကတာသမာဓိဋ္ဌိဆိုတာက သာမာကုသိုလ်စိတ်တွေမှာရှင်တဲ့အပညာတွေအကုန်ပါဝင်သွားပါတယ်ဒီမှာသမသန္တာသမာဓိကံကံရဲ့အကျိုးရှိတယ်လို့သိတယ်ဆိုတာကကုသိုလ်စိတ်တိုင်းစိတ်တိုင်းမှာကံကံရဲ့အကျိုးရှိတယ်လို့သိပြီးတော့ဖြစ်တဲ့ကုသိုလ်တရားတိုင်းမှာဒီအာမောဟအမှန်တိုင်းသိမှုပါသွားတယ်ဒါနာကုသိုလ်ပြုပါမှလည်း ဘေကလူသားလို့ရှိရင်ကောင်းကျိုးပေးတယ်အဲလူဘဝနာဘဝကောင်းမြတ်သောဘဝတွေရောက်စေနိုင်တယ်လူချမ်းသာနာချမ်းသာတွေကောင်းသောချမ်းသာတွေနဲ့ပြည့်စုံစေနိုင်တယ်အဲဒီလိုယုံကြည်သဘောကျပြီးတော့ပြီးတဲ့ညာဟာကာမတရာသမာဓိလို့ခေါ်တယ်သီလသောက်တရားမှလည်းပါဝင်တာပဲ။ ဝေယဝိဇ္ဇကုသိုလ်ဆောင်ရွက်ရမှာလည်းပါဝင်တာပဲဘုလိုတရားနာတဲ့အခါတွေမှာလည်းပါဝင်တာပဲကောင်းသောမှုပြုရင်ကောင်းကျိုးရတယ်မကောင်းသောမှုပြုလို့ရှိရင်မကောင်းကျိုးရတယ်လို့ဒါလိုသိပြီးတော့နေတဲ့ပုံကိုယ်တွေမှာကုသိုလ်တွေပြုတိုင်းပြုတိုင်းကာမတရာသမာဓိထိရတော့ပါဝင်ပြီးတော့နေတယ်မမထဘာဝနာတွေပွားများတဲ့ခါကာလမှာလည်းပဲယူတိုင်းယူတိုင်းအဲဒီဘာဝနာစိတ်ထဲမှာပါဝင်တယ်ဘာဝနာစိတ်ထဲမှာဒီသမာဓိထိ ပါဝင်ပြီးတော့နေပါတယ်ဇာရတဲ့ခါကျတော့ဇာနာသမာဓိတိခေါ်တယ်ဇာမရသေးခင်လည်းသူပုဂ္ဂဝါကလို့ခေါ်မှာပဲအဲဇာနာသမာဓိတိဝိပဿနာရှုတဲ့ခါကာလကျတော့ယုတ်တရားနာတရားတွေရှုတိုင်းရှုတိုင်းဒီသမာဓိတိပါတယ်ပေါင်းနေပိန်နေထိုင်နေဒီတဲ့စသည်ဖြင့်မှတ်အဲဒီရှုမှတ်တဲ့ခါကာလကျတော့ ဖောင်းတယ်လာတဲ့သဘောပင်ကျသွားတဲ့သဘောလေးဒီသဘောလေးကိုစပြီးတော့သိရတယ်သဘာဝလက္ခဏာကိုကျေဥစွာစပြီးသဘာဝသင်္ကတသာမင်ညသုံးဝလက္ခဏာဝိပဿနာရှုတယ်ဆိုတာသဘာဝတရားကစပြီးတော့ရှုရတယ်အနိစ္စဒုက္ခအနတ္တကစရှုလို့လည်းပဲမပြည့်ဘူးအပြည့်အပြည့်ကစရှုလို့လည်းမပြည့်ဘူး ယုံနာရဲ့သဘောတရားလေးအထေကိုလေးကစပြီးတော့ရှုရတယ်အဲဒီလိုထေကိုလေးကစရှုတော့နာတော်မှစပြီးရှုကားစမှာပိုင်ပိုင်ချာချာပိုင်ပိုင်နေနေမသိသေးပါဘူးနိဝရဏတွေမကင်းသေးရင်မသိသေးဘူးကောင်းတယ်ပိန်တယ်တိုင်းတယ်တိတယ်မှနေပေမဲ့လို့စိတ်ကူးတွေကကိုယ်လိုရှိတဲ့အာယုန်တွေရောက်ရောက်ပြီးတော့သွားကိုယ်လိုရှိရတယ်ချက်ပြီးတော့စဉ်းစားကြံစီတဲ့ အဲဒီလိုစဉ်းစားကြံစည်နေတဲ့ဥစ္စာကာမိသနာနိဝရဏခေါ်တယ်အဲဒီလိုစဉ်းစားနေတဲ့အချိန်ခါကာလအတွင်းမှာရှုမှတ်မှုမှတ်သိမှုတွေမဖြစ်ရဘူးဝိပဿနာတွေပြည့်တယ်ဝိပဿနာတွေကိုတားမြစ်ရာရောက်တယ်ဒီကိုလိုရှိတဲ့စိတ်ကူးတွေပြည့်နေတာဝိပဿနာဉာဏ်နဲ့မဖြစ်ဖို့ရာသူသူကဝင်ပြီးတော့ပြည့်နေတာပဲဝိပဿနာကျုမှုသိမှုတွေပြည့်ရမယ်အချိန်ပိုင်းတွေမှာ အဲဒီကိုလိုရှိတဲ့စိတ်ကူးတွေနဲ့ဓာတ်နဲ့အချိန်ကုန်ပြီးတော့သွားတာဒီစိတ်ကူးတွေဖြစ်နေတာနဲ့အချိန်ကုန်သွားတယ်အဲ့ဒါအဲ့ဒီတော့အဲ့ဒီတော့ကိုလိုရှိရတဲ့စိတ်ကူးကြံစည်နေတဲ့ကာမစ္ဆန္ဒတွေကနိဝရဏတရားတွေဝိပဿနာဘာဝနာအလုပ်ကိုတားမြစ်တာဖြစ်စည်းတတ်တဲ့တရားတွေပဲဒါတွေကပယ်ရမယ်တရားတွေဒါကြောင့်ဖောင်းတယ်ပိန်တယ်တိုင်းတယ်ဒီတယ်မှနေရင်ကိုလိုရှိရအာရုံစီစိတ်ရောက်သွားရင်ရောက်တဲ့စိတ်ကိုမှတ်ပြီးတော့ပယ်ရရတဲ့နိဝရဏတရားကို တရားဒုက္ခသာပုဂ္ဂိုလ်တွေမှာဒါတွေနဲ့ရင်တွေ့တာပဲစသာရင်ဒါတွေတွေ့တာပဲစိတ်ကကိုထားရနေတာမဟုတ်ဘူးအစတုန်းကတရားမလုပ်ပဲနေစဉ်ခါကာလတုန်းကတော့စိတ်ဆိုတာဟိုလိုရှိတဲ့အတိုင်းလုံးသွင်းနေတာနှလုံးသွင်းဖြစ်နေတယ်အောင်းမေးနေတာကိုလို့ချင်တာလို့ကိုစဉ်းစားချင်တာစဉ်းစားကိုလိုတိုင်းပြီးတယ်လို့ထင်နေတယ်ဆိုအဲဒီတော့ကိုလိုတိုင်းပြီးတယ်ထင်တာဟာအတ္တဆွဲပဲသာမီအတ္တဆွဲခေါ်တယ်သာမီ အလိုရှိတိုင်းအစိုးရတယ်ကိုလို့စဉ်းစားလုပ်လို့ရတယ်ကိုစဉ်းစားခြင်းစဉ်းစားလို့ရတယ်မစဉ်းစားခြင်းနဲ့နေလို့ရတယ်ကိုကြံခြင်းကြံနိုင်တယ်မကြံခြင်းနဲ့မကြံမဲနေနိုင်တယ်အဲဒီလိုအထင်ဆွဲတွေရောက်အဲဒီလိုဆိုတာတာမီအတ္တဆွဲခေါ်တယ်အတ္တအစိုးရတယ်ဆိုတာဒါပြောတာသူကိုလိုရှိတိုင်းရှင်းနိုင်တယ်လို့အဲဒီလိုဆွဲလာတာလည်းဆိုတာအတ္တဆွဲခေါ်တယ်ဒါငငယ်လေးကြီးဆွဲလို့ကျင်တာတက္ကာတိတိခေါ်တာပဲတက္ကာတိတိ ယုံနာတရားကိုပုဂ္ဂိုလ်သတ္တဝါအနေနဲ့ဆွဲလန်းတဲ့သက်္ကာရိမျိုးခေါ်တယ်အဲတော့ပထမအစတုန်းကအဲ့ဒီလိုဆွဲနေနေတာအခုတရားထုတ်လိုက်တော့မှကိုလိုရှိတဲ့အတိုင်းနှလုံးသွင်းလို့ဖြစ်တာမဟုတ်ဘူးစိတ်တွေကသူပြင်းနေတယ်လို့ဖြစ်နေတာပဲဆိုတာသဘောပေါက်လာအာတာဆိုရင်လည်းညော့သွားတယ် ကောင်းတယ်ပိန်တယ်ထိုင်တယ်ဒီတယ်မှနေတော့ကြဟိုရောက်သွားပြီးရောက်သွားနေကိုလိုရှိရအာယုန်ကြီးရောက်ရောက်သွားတယ်ကိုသွားနေကြနေရကိုကြနေရနေရလောက်ကင်နေကြအလောက်ကင်လေးတွေတွေ့နေကြလူတွေအဲဒီစိတ်ကူးတွေရောက်ရောက်သွားတယ်ဒါကာမစာနိဝရဏတွေခေါ်တဲ့ဒါကြောင့်ဒါတွေကိုလက်မခံရဘူးရှုမှပြီးပြရတယ်ပဂရိပုဂ္ဂိုလ်တွေအနေကတော့အဲဒီလိုစိတ်ကူးနေရတာကိုအရသာရှိနေတာကိုသဘောကျတဲ့အာယုန်လေးတွေကဆက်ပြီးတော့တွေးနေရစိတ်ကူးနေရရင်အဲဒီအတွေးနယ်ကနေပြီး ချဲ့ပြီးတော့စိတ်ကူးနေရတာကိုပဲမဟုတ်ပင်ပဲလည်းဟုတ်တယ်လို့ပဲသူကအရတာရှိပြီးတော့ပြစ်ပြီးတော့နေအဲ့ဒါတွေကိုအခုဒီမှာတရားသူတဲ့ခါတော့လက်မခံရဘူး။ကာမေသနာနိဝရဏတွေခေါ်တယ်ပြုမှတ်ပြီးတော့ပဲရတဲ့အဲဒီလိုစဉ်းစားနေရတဲ့ကကိုမကြိုက်တဲ့အာယုံသွားစဉ်းစားမိလို့ရှိရင်သိဆိုးလာတယ်။ဟောခြေတုံးကအပြောဆိုမဲ့တဲ့အလုတ်တိုင်းမဲ့တဲ့တူနဲ့တူနဲ့ဆန့်ကျင်မဲ့ဖြစ်ဘူးသားတွေဘာတွေသွားတွေးမိလို့ရှိရင်ဒါတွေက အဲဒါအကြောင်းပြုပြီးတော့ဒေါသဖြစ်လာတဲ့စိတ်ဆိုးလာတဲ့ဗျာပါဒခေါ်တယ်အဲဒီဗျာပါဒနိဝရဏလည်းရှုမှတ်ပြီးတော့ပယ်ရတယ်ဒါကရှုမှတ်နေရတာကြာတော့ပြင်းလာလာတဲ့စိတ်ကညော့လာတယ်ဒီနာမိတာထိုင်းမိုင်းပြင်းကြီးလာလာတဲ့အိမ်ငိုက်တာမှမဟုတ်ဘူးအိမ်မငိုက်ပြင်မဲ့လို့ပြင်းလာလို့ရှိရင်လားဒီနာမိတာပဲအိမ်ငိုက်ရင်တော့ပြောကြံကြည့်ဘူးတရားထုတ်နေငိုက်သွားတယ်ဆိုရင်တော့ပြောကြံကြည့်ဘူးလား အဲပြင်းရင်ကိုပဲဒိနာမိတာပဲလားစိတ်ကြော်ရဲလားလားဒိနာမိတာပဲဒါကလည်းရှုမှတ်ပြီးတော့ပြရတယ်စိတ်ပြန့်လွင့်တာတဲ့ဟိုရောက်စီရောက်တဲ့စိတ်မေမေရရဘာမှမရှိပဲနဲ့စိတ်မတည်ငြိမ်ပဲနဲ့ပြင်းနေတာဥရိစ္စခေါ်တယ်ရှုမှတ်ပြီးတော့ပြရတယ်ဥမ္မာဥပ္ပါမလားဖြစ်မှဖြစ်ပါမလားမမမမမလားလို့ဒီလိုစဉ်းစားတာကဝိသိကိစ္စခေါ်တယ်និဝရဏပဲသူလည်းရှုမှတ်ပြီးတော့ပြရတယ်အရေးကြီးတာကတော့ အခုတော့မှတ်နေုံနဲ့တရားဖြစ်တယ်ဆိုတာဟုတ်မဟုတ်ပါမလားအခုမှတ်နေတယ်အခုလိုမှတ်နေတာဟာကောင်းတယ်ပင်နဲ့စသည်ဖြင့်မှတ်နေတာကုသိုလ်ရတဲ့ဝိပဿနာဖြစ်တယ်ဆိုတာဟုတ်မဟုတ်ပါမလားအဲဒီလိုရှုနေုံနဲ့ဝိပဿနာဉာဏ်နဲ့ဖြစ်လာတဲ့အနိစ္စဒုက္ခအနတ္တတွေပြီးတယ်ဆိုတာဟုတ်မဟုတ်ပါမလားဒီလိုရှုနေုံနဲ့မညာပူညာနိဗ္ဗာန်ရတယ်ဆိုတာဟုတ်မဟုတ်ပါမလားလို့ဒီလိုစဉ်းစားတာရှိတယ်ဒါကဘုသူဒ္ဓဒေါတာရှိတဲ့ပုဂ္ဂိုလ်ရဲ့စဉ်းစားရပါတယ် အဲဒီလိုစဉ်းစားတာတွေဝိသိကိစ္စခေါ်တဲ့ဉာဏ်ထင်းနေတာတွေဉာဏ်မဟုတ်ဘူးသူကဝိသိကိစ္စတွေအဲဒါကျွတ်မှတ်ပြီးတော့ပယ်ရတယ်အဲဒါတွေပယ်ပါများတော့ကြာတော့ဒီဒီလိုစိတ်ကူးတွေမဖြစ်ဘူးនិဝရဏတွေသာမစ္ဆန္ဒလာဘာရသီနာမေဒဥဒိစ္စကုကုစအဲဝိသိကိစ္စဆိုတဲ့និဝရဏတွေမဖြစ်တော့ဘူးဘာရင်ရှိတော့တော့မှတ်စိတ်ကြီးရရှိတော့ပေါင်းနေပိနေထိုင်နေရှိရမှတ်စရာအာယုံနဲ့မှတ်စိတ်အဲ မစိတ်တွေပြင်းပြီးတော့သွားတယ်အဲဒီခါကာလမှာသဘာဝလေးတွေပြီးတာဖြစ်ပေါ်လာတဲ့သဘောလေးတွေဖောင်းတက်လာတဲ့သဘောဖောင်းတက်တယ်ဆိုတာလောကဝါဒအပြင်ပြောလွယ်လို့ပြောနေကြအတိုင်းဖောင်းတယ်လို့မှတ်ရတာအမှန်စင်စစ်ကတော့ဘယ်တဲကတောင့်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွန်းကန်တဲ့သဘောအဲ့ဒါတွေကိုသိဖို့ရတယ်သိလည်းသိပါတယ်ဖောင်းတယ်လို့မှနေဘယ်တဲကတောင့်တာတင်းတာတွန်းတာလှုပ်ရှားတာဒါတွေတွေ့နေတာပဲ ဘိနေမှလို့ရှိရင်လည်းဒီတိုင်းပဲရော့တာလှုပ်ရှားတာအဲအတွင်းဘက်ကိုသွန်ကန်တာဆွဲတာအဲဒါတွေသင်ရှားတာအဲဒါအဲဒီတော့တောင်းနဲ့လှုပ်ရှားတဲ့ဝါယောဓာတ်ကိုသိအောင်လုပ်နေဖောင်းမယ်ဘိနေမှနေရသမာဓိညာအားကောင်းလာတဲ့ခါကျတော့ခုနပြောတဲ့သိတယ်ရှားမသွားဘူးအဲဒီမှတ်စရာအယုံလေးနဲ့မှတ်စိတ်လေးနဲ့စိုက်ကြအဲဒီခါကျတော့ဘိုင်တွေကတောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောမျှလေးတွေပြီး အဲဒီပုဂ္ဂိုလ်သတ္တဝါမပါဘူးယောက်ျားမိန်းမမပါဘူးဘာရယ်ကိုရယ်ဘာရယ်မပါဘူးသဘောတရားနေရာချင်းပြီးတယ်တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွန့်ကန်တဲ့သဘောအဲ့ဒါလေးတွေပြီးသဘာဝလက္ခဏာခေါ်တယ်အဲ့ဒါကပထဝီပူတာအေးတာလေးမှတ်မိတဲ့အခါကျဒီဇောရပူတဲ့သဘောအေးတဲ့သဘောသိတာပဲအဲဒီလေယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါမပါဘူး ခက်မာတဲ့သဘောကျမ်းမ်းတဲ့သဘောလေးတွေသိတဲ့အခါမှာမှတ်ပြီးတော့အဲ့ဒါခက်မာတဲ့သဘောကျမ်းမ်းတဲ့သဘောလေးတွေသိသွားတယ်။အဲ့ဒီမှာလည်းယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါရဲ့လို့မပါဘူးသဘောတရားလေးတွေပဲ။အဲယုတ်တရားတွေပေါ်တိုင်းပေါ်တိုင်းတရားကြီးတွေပဲသဘောတရားကြီးတွေပဲပေါ်တယ်။မှလို့ရှိရင်သဘောတရားလေးတွေကြီးတွေပေါ်တယ်သဘောဝလက္ခဏာသင်ကြားတယ်။အဲ့ဒါသဘောဝလက္ခဏာလေးတွေသိလာသူအမောဟပဲအမှန်တိုင်းသိတာ။ ထောင်းတယ်ပိန်တယ်စသည်ဖြင့်ခေါ်ရတဲ့ဥစ္စာလောကဝါယအပြင်လားခေါ်ရတာဘိုက်ရလို့လောကဝါယအပြင်ခေါ်ရတဲ့ငါပဲသူပဲယောက်ျားမိန်းမပဲလောကဝါယအပြင်ခေါ်ရတယ်အမှန်စင်စစ်ကတော့ဘိုက်ထဲမှာတောင့်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွန်းကန်တဲ့သဘောတွေပဲပူတာအေးတာမှတဲ့ခါလဲပူတဲ့သဘောအေးတဲ့သဘောပဲအဲခဲမာကကျမ်းသာတာတွေမှတ်မိတဲ့ခါလဲခဲမာတဲ့သဘောကျမ်းသာတဲ့သဘောမျှပဲအဲဒီလိုရုပ်သဘောမျှတွေပုဂ္ဂိုလ်သတ္တဝါမဟုတ်အထေဝတ္ထုမဟုတ် ဘောတရားများလေးတွေပဲလို့အမှန်တိုင်းသိသွားတာမှတ်တိုင်းမှတိုင်းအမှန်တိုင်းသိရဲ့အဲဒါအာမောဟခေါ်တယ်အမှန်ကိုသိတာကအာမောဟဝိပဿနာသမာဓိတိပဲဆိုပြီးတော့စိတ်ကလေးတွေစိတ်ကူးလေးတွေဖြစ်ရင်မှားလိုက်စိတ်ကလေးဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားစိတ်ကလေးစိတ်သဘောလေးတွေအစားတုန်းကဆိုရင်အဲ့ဒီစိတ်သဘောလေးတွေလည်းအသက်ရှင်နေတယ်ငါပဲလို့ထင်နေတယ်အခုတော့စိတ်ကလေးစိတ်ကူးရင်စိတ်ကူးတယ်သွားရင်သွားတယ်ရောက်ရင်ရောက်တယ်ဆိုတော့ အဲဒီကုရမဲ့သွားကမဲ့ရောက်ကမဲ့သဘောလေးပဲအတိအသေးသဘောလေးပဲဆိုတာသင်ကြားတွေ့ရတယ်။ဒါလည်းမှန်တိုင်းသိတာပဲအမောဟပဲ။ကိုယ်တည်းကနာရာပူရာညောင်းတာအကံခက်တာဝေဒနာလေးတွေပေါ်ပြန်မှတ်ပြန်ရောညောင်းတယ်ညောင်းတယ်ပူတယ်ပူတယ်မှအစတုန်းကတော့ညောင်းတာပူတာငါပဲလို့ထင်နေတယ်။နာရာကျင်တာကဲကဲတာတွေကငါကြောက်တဲ့အကြာကြီးခံနေရတယ်အောင်းမယ်။အခုတော့မတိုင်းမတိုင်းကညောင်းတဲ့သဘောအကံခက်တဲ့သဘော နာကျင်တဲ့သဘောခံခဲ့တဲ့သဘော မခံနာတဲ့ဒုက္ခဝေဒနာသဘောလေးတွေကိုယ်ရဲ့အသေးသေးဖြစ်နေတာကိုတွေ့ရတယ်။အသေးသေးဖြစ်နေတဲ့မခံနာတဲ့သဘောတရားလေးတွေပဲခံခဲ့တဲ့သဘောတရားလေးတွေပဲဒီနေ့အကောင့်ထည့်ပြီးတဲ့ဘာမှမရှိဘူး။ယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါအကောင့်တည်းမရှိဘူး။အဲဒီမှာတိုင်းမှာတိုင်းညောင်းတာပူဇနာခြင်းခဲခဲတာသဘောတရားလေးတွေကြီးတဲ့ညောင်းတဲ့သဘောပူတဲ့သဘောနားတဲ့သဘောကျင်တဲ့သဘောကြိုက်ခဲတဲ့သဘောခံခဲ့တဲ့သဘောသဘောတရားလေးတွေကြီးတွေ့တယ် အဲဒါလည်းအာမောဟပဲအမှန်တိုင်းပြီးတာပဲလို့သဘောတရားအမှန်လေးတွေပြီးတယ်အဲဒါသဘာဝလက္ခဏာကိုသိတာတဲ့ဒီတဲ့လိုချင်တဲ့နှစ်သက်တဲ့စသည်မြတ်တကလိုချင်တဲ့လောဘနှစ်သက်တဲ့လောဘတတ်မဲ့တဲ့လောဘလိုချင်တဲ့နှစ်သက်တဲ့တတ်မဲ့တဲ့ပါရတဲ့လောဘတွေဒီဆိုတဲ့စိတ်ပြည့်တဲ့မတဲ့ခါမှာဒီဆိုစိတ်ပြည့်တဲ့ဒေါသကိုသိရဲ့မောဟကတော့သိခဲ့တယ်သူကတော့မောဟကတော့ ယောဒနာသိနေတာတွေကမောဟသိတွေပဲနိယောဗလာသိတွေသိနေတာမောဟသိတွေပဲသူကတော့မောဟရယ်လို့ဆိုတာမသိဆိုပေမဲ့လုံးလုံးမသိတာမဟုတ်ဘူးသူကအဲမဟုတ်တာတွေသူကကြောက်ပြီးတယ်နောက်ပြီးတော့စိတ်ထဲကအထင်ကြီးလာလို့ရှိရင်မာနသူ့လည်းပဲပြီးခဲ့တယ်အထင်ကြီးတဲ့ဥစ္စာကိုယ့်ဟာကိုဟုတ်လို့ပဲဟုတ်တဲ့အတိုင်းကိုကအသိရောက်နေတယ်အောင်းနေတာမာနစိတ်ကတော့အထင်ကြီးနေတာမာနတွေရှင်ဒိဋ္ဌိ ပုဂ္ဂိုလ်သတ္တဝါနေရာချင်းဆွဲလန်းနေရဆိုတဲ့ကြည့်အဲဒါကလည်းပဲပြီးခဲ့တယ်ဝိသိကိစ္စယုံမားတဲ့အဲဒါကလည်းပဲညံထင်းနေတာလေသူကလည်းပြီးခဲ့တယ်အဲဒီသဘောတရားတွေဖြစ်တိုင်းဖြစ်တိုင်းဒါလေးတွေမှတ်တော့သဘောတရားလေးတွေပဲလို့စိတ်သဘောတရားစေတသိက်သဘောတရားလေးတွေညပဲဆိုဒါလေးတွေပြီးတာသဘာဝလက္ခဏာကိုသိတာနာမရူပပိစိတာနာနဲ့ရုပ်ကိုသိဥစွာပိုင်းခြားပြီးတော့သိတာသဘာဝသင်သဘာဝ ပန်သဘာဝသင်္ခတပန်မညသုံးဝလက္ခဏာတွေအစဉ်တိုင်းသိရသိဥစွာသဘာဝသဘောတရားအထေကိုလေးတွေပြီးတောင်းရင်တောင်းတာတင်းရင်တင်းတာပူရင်ပူတာအေးရင်အေးတာသိရင်သိတာပါစဉ်းစားရင်စဉ်းစားတာသိကူးရင်စဉ်းစားတာသိကူးတာညောင်းရင်ညောင်းတာပူရင်ပူတာသူ့သဘောရင်းလေးတွေပြီးတာသဘာဝလက္ခဏာလေးအဲဒီသဘာဝလက္ခဏာလေးတွေကအသိမှအသိနိုင်လာပြီဆိုတော့ သဘာဝလေးတွေဖြစ်တိုင်းဖြစ်တိုင်းမှတ်နိုင်လာပြီသိနိုင်လာပြီဆိုတော့အစနဲ့အဆုံးနဲ့ပိုင်းခြားပြီးတာအဲသင်္ကတာလက္ခဏာလေးတွေပြီးလာတာအစရယ်အစနဲ့အဆုံးပြီးတော့လယ်ပိုင်းနဲ့ပါတာပေါ့သူကအစလည်းဆုံးသုံးပါးပြီးသင်္ကတာလက္ခဏာကိုပြီးအစလည်းဆုံးသုံးပါးပြီးတော့သာမညလက္ခဏာလည်းပြီးလာတယ်ဖြစ်ပေါ်ပြီးတော့ပျောက်သွားတာအစကပေါ်လာပြီးတော့အဆုံးပျောက်သွားစပေါ်လာတယ်အဆုံးပျောက်သွားလိုက် ဖောင်းတယ်ဆိုဖောင်းတဲ့သဘောလေးစပေါ်လာတဲ့ဆုံးသွားပိန်တယ်ဆိုပိန်တဲ့သဘောစပေါ်လာဆုံးစီတဲ့မှာတောက်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောလေးဒုက္ခိုက်တာနဲ့သူဖြစ်ပြီးပေါ်ပြောက်သွားအဲမြင်တယ်ဆိုရင်မြင်တာလေးပေါ်ပြောက်သွားကြားတယ်ဆိုရင်ကြားတာလေးပေါ်ပြောက်သွားတွေ့ထိတယ်ဆိုတွေ့ထိတာလေးပေါ်ပြောက်သွားကိုယ်တယ်ဆန့်တယ်စသည်မှရမှလည်းကိုယ်တာလေးဆန့်တာလေးဒုက္ခိုက်တာနဲ့သူဖြစ်ပြီးတော့ပြောက်သွား စိတ်ကိုစဉ်းစားကြံပြီးတယ်ဆိုတာလေးတွေဖြစ်ပြီးကြောက်တယ်ကိုယ်တည်းကညောင်းတာပူတာနာပဲညနာကြိုက်ခဲတာလေးတွေလည်းမရင်မရင်နဲ့ပေါ်ပြီးပြောက်သွားမှတ်ပြီးတဲ့စိတ်ကလေးတွေလည်းမှတ်ပြီးပြီးရင်ပေါ်ပြီးပြောက်သွားအဲဒီတော့ပေါ်ပြောက်သွားလို့မမြဲတဲ့တရားတွေပဲလို့ရှင်းရှင်းသဘောကျလာအဲဒါကဗာမညာလက္ခဏာကိုပြီးတာကအမောဟပဲဒုက္ခသစ္စာကြီးအမှန်တိုင်းပြီးနေတာဒုက္ခညာနာဒုက္ခဆင်းရဲတရားနဲ့ညာနာပြီးတော့ညာတဲ့အမောဟ အဲယုံနာမိမိတို့ဤသာနာမှာရှိနေတဲ့ယုံနာတရားတွေဟာဒုက္ခသစ္စာကြီးတဲ့ပဲဒီကဲနိတ္တတာပဲတဏှာလေးတစ်ခုခြံထားပြီးတော့တဏှာလေးကတော့သမှုရာသစ္စာခေါ်တယ်အဲဒီပြညာတွေအကုန်လုံးဒုက္ခသစ္စာကြီးအဲဒီဒုက္ခသစ္စာတွေမှန်တိုင်းပြီးတော့တဏှာလေးနိတ္တတာယာမှုလေးဖြစ်တဲ့အခါကျတော့နိတ္တတာမှုလေးပြီးကြတယ်သမှုရာသစ္စာကိုပိုင်းခြားပြီးနိရောဓတော့မေဃတော့ဆိုတာတွေကတော့မိမိတဏှာမရှိသေးဘူးဒါကတော့မှန်းဆပြီးရုံလောက်ပဲဒီယုံနာခန္ဓာတွေလုံးဝငြင်းရင်ကောင်းတယ် ဉာဏ်ရာရောက်သွားတဲ့အရိယာမဲဟာကောင်းတယ်နိဗ္ဗာန်ကိုမြင်မောက်ပြုတဲ့အရိယာမဲဟာကောင်းတယ်လို့ဒီလိုမှန်းဆသိအောင်တော့ပဲအဲဒီနိရောဓသစ္စာနဲ့မေဃသစ္စာကတော့ဝိပဿနာရှင်ရင်မြင်မောက်ပြုပြီးတော့မတွေ့နိုင်သေးဘူးမြင်မောက်သင်ကြားတွေ့တာကဒုက္ခသစ္စာနဲ့သမုဒယသစ္စာသိရတယ်လောကီသစ္စာနှစ်ပါးမှာဝိပဿနာရှိရတယ်သက္ကရာဆိုရတယ်လောကီသစ္စာစိတ်သစ္စာနှစ်ပါးလောကီသစ္စာနှစ်ပါးဒုက္ခနဲ့သမုဒယ အဲဒီသစ္စာနှစ်ပါးရှိရတယ်လောကုတ္တရာသစ္စာနောက်သစ္စာနှစ်ပါးမေဃအနိရောဓနဲ့မေဃကလောကုတ္တရာသစ္စာနှစ်ပါးဒီသစ္စာနှစ်ပါးကတော့ပရမကြီးစပြီးတော့ရှိလို့မဖြစ်ဘူးတဲ့ဒီမှာတော့ကောင်းတယ်လို့သိရင်တော်ပြီအိဋ္ဌံကံတမနာပါနိရောဓသစ္စာနိရောဓသစ္စာနိဗ္ဗာန်တရားတွေအိဋ္ဌံလိုရှိရသောတရားပဲကံတမြင့်တရားသောတရားမနာပါ စိတ်နှလုံးတိုးပွားစေရတဲ့ညာနှုတ်အပ်တော်တရားပဲလို့ပြီးရင်တော်ပြီတဲ့မေဃသစ္စာမေဃသစ္စာအရိယာမဂ္ဂင်7ပါးဥစ္စာမေဃသစ္စာတရားတွေအိဋ္ဌံလိုရှိရသောတရားပဲကာတာနှိစေရသောတရားမနာပါမြန်လို့ရသောတရားပဲအဲဒီလိုသိပြီးတော့နိဗ္ဗာန်နဲ့မဲ့ဖို့အဲမဲ့နဲ့နိဗ္ဗာန်ကိုသိဖို့ရလို့ရည်ရွယ်ပြီးတော့တရားထုတ်ရင်လားပြီးတာပါပဲတဲ့ သိညွတ်ယုံမျှပဲလို့ရဲအဲစေဥစွာသိရတာတော့ရှုတိုင်းရှုတိုင်းသိနေရဒုက္ခသစ္စာတွေအများဆုံးသိရတယ်တခါတည်းကသမှုရသစ္စာကိုသိရတယ်အဲဒုက္ခနဲ့သမှုရဒီသစ္စာနှစ်ပါးကိုမျက်မှောက်တွေ့အားဖြင့်သိရတယ်အခုဝိပဿနာရှုမှန်းတာအဲ့ဒါတွေကြီးတဲ့ပဲကောင်းတယ်ပိန်တယ်ထိုင်တယ်ဒီရဲ့ကိုယ်တယ်စတယ်မြင်တယ်ကြားတယ်စသဖြင့်မှတ်နေရတာတွေကအကုန်လုံးဒုက္ခသစ္စာတရားတွေများတာပါပဲတခါတည်းနှစ်သက်သာယာမှုလေးဖြစ်စကားနှစ်သက်တဲ့သာယာတဲ့သဘောကြတဲ့အဲ့ဒါ သမုဒယသစ္စာတင်းထိုက်တဲ့တရားတစ်ခါတစ်ခါဖြစ်တယ်အဲ့ဒီတရားလေးမှတ်တဲ့အခါသမုဒယသစ္စာကိုသိတယ်ဒုက္ခသစ္စာနဲ့သမုဒယသစ္စာတွေသိနေတာပဲอืมအဲဒီတော့အဲဒီတော့ဒီဥစွာမှတ်ခါစားမှာသဘာဝသဘောတရားထေကိုလေးသိရတယ်သဘောတရားထေကိုလေးသိလို့ရှိရင်သင်္ခတလက္ခဏာသိလာတယ်တဲ့သင်္ခတသင်္ခါရတရားရဲ့လက္ခဏာအစအလယ်အဆုံး သင်္ခါရတရားဥဒ္ဓမြအစမရှိသေးဘဲနဲ့ပေါ်လာတယ်အစပေါ်လာစပေါ်လာပြီးနောက်တစ်ချိန်ကျရင်သူဆုံးသွားကြောက်ပြက်သွားတယ်ဥပမာအားဖြင့်ကွင်းမြင်ထဲမှာအိတ်တစ်ဆောင်ဆောက်လိုက်တော့အစကဒီကွင်းမြင်ထဲအိမ်မရှိသေးဘူးအိမ်ကြီးအစ်စ်ပေါ်လာအဲ့ဒီညာတဲ့နေ့တစ်ချိန်ကျရင်ပြက်စီးသွားတယ်ဒီပြီးတော့အိမ်ကပြန်ပြက်သွားတယ်မရှိကြဘူးကွင်းမြင်ကြီးပြန်ပြက်သွားတယ်အဲ့ဒါမပြက်ခင်အတွင်းတော့သူရှိနေတာပဲ ဒီဒီနေရာတနေရာမှာရွာတယ်လိုက်တယ်မြို့တယ်လိုက်တယ်ဆိုတော့ဒီလိုပဲမြို့တွေရွာတွေဆိုတော့အများအားတည်နေတာမဟုတ်ဘူးအဲဒီမြို့တွေရွာတွေတယ်လိုက်အစတုန်းကဒီနေရာမြို့ရွာမရှိသေးဘူးကွင်းမြင်ကြီးပဲကျိုလဲတော်ကြီးတော့ဗောလေကျိုလဲလယ်ကွင်းနေအဲဒီတည်းကအင်ကြီးပါတွေစောက်ပြီးတော့မြို့ကြီးရွာကြီးဖြစ်လာမြို့ကြီးရွာကြီးရတယ်တနေ့ကြာပြည့်စည်သွားတာပဲအဲပြည့်စည်သွားတဲ့အခါကျမရှိပြန်ဘူးကွင်းမြင်ကြီးပြန်ပြည့်နေတာအဲဒီမပြည့်စည်ခင်အတွင်းတော့လည်းသူရှိနေတယ် အဲ့ဒါဟာသင်္ခါရသဘောပဲအစနဲ့ထုံးနဲ့အလယ်ပိုင်းနဲ့သုံးပိုင်းရှိတယ်အစလည်းသုံးသုံးပိုင်းရှိယုံနာတရားတွေကလည်းဒီတိုင်းပဲမရှိသေးခင်ကအစတုန်းကမရှိသေးဘူးဖောင်းတယ်ဆိုတဲ့သဘောကမဖောင်းခင်ကမရှိဘူးပြီးရင်ဖောင်းတယ်လာပြီးတော့ပြောက်သွားသုံးသွားတယ်အစနဲ့အဆုံးရှိအလယ်ပိုင်းနဲ့ရှိတာဘိန်းနဲ့ဆိုတဲ့သဘောကလည်းအစမရှိသေးဘူးဘိန်းနဲ့ခိုက်တာမှမရှိဒီသုံးသွားပြောက်သွားတယ် နောက်တခါဖောင်းတဲ့သဘောပေါ်လာကြပြီတို့ပေါ်ပြီးကြောက်သွားတာပင်တဲ့သဘောပေါ်လာကြပြီဒီတော့ပေါ်ကြောက်သွားတာဖောင်းတဲ့ပင်ထဲမှနေစိတ်ကူးတွေကဖြစ်လာကြအဲဒီစိတ်ကူးတွေအစမကြည့်သေးဘူးခုမှဖြစ်လာတာအဲဒီစိတ်ကူးပျောက်သွားကြရင်မကြည့်ရအောင်ဒါကဝေဒနာတွေကိုယ်ကညောင်းတာပူဒနာခြင်းခဲတဲ့ဝေဒနာတွေအစမရှိသေးဘူးခုပေါ်လာတယ်တော့ကြာရင်ပျောက်သွားမှာမပျောက်ခင်တွင်းနေရှိတယ်အဲဒီတော့အစအလည်းအဆုံးရှိတဲ့တရားတွေ ဒါသင်္ကတာတရားတွေခေါ်တယ်သင်္ကတာတရားပေါ်လာတယ်အစလည်းဆုံးပေါ်လာတာဖြစ်ဖို့ကြောက်သွားလို့မမြဲဘူးဆိုတဲ့အနိစ္စလက္ခဏာတွေပေါ်တော့တာပဲအဲအနိစ္စလက္ခဏာလည်းပေါ်လာတယ်အဲဒီတော့မှရင်မှရင်နဲ့ပေါ်ပြီးကြောက်သွားလို့မမြဲဘူးလို့သဘောကျသွားရင်အနိစ္စနုပဒနာဉာဏ်အမောဟစိတ်ပိတ်ပဲဘောကြီးကြောက်ရှင်နဲ့ဖြစ်လက်ပြက်လိုက်နဲ့ဆင်းရဲတွေမကောင်းတဲ့တရားတွေကြီးတွေပဲတဲ့ကျွင်းကျွင်းသဘောကျလာဒုက္ခနုပဒနာဉာဏ် သူသဘောတိုင်းသူဖြစ်ပြနေတဲ့သဘောတရားမျှပဲဒီတဲ့တတ္တဝါရဲ့ပုဂ္ဂိုလ်ရဲ့အသက်ရှင်နေတဲ့အကောင်ရဲ့ဘာမှမရှိဘူးအနတ္တသဘောတရားမျှပဲလို့ကျွင်းကျွင်းသဘောကျသွားအနတ္တ ानु ပါဒနာညာအမောဟစေတိပဲသူဝိပဿနာရှိတဲ့ကြီးတယ်ဒါတွေဖြစ်နေတာစာရှုပါတာပုဂ္ဂိုလ်ကသဘာဝကိုသိရဲတော်တော်လေးညင်လာတော့သင်္ကတအစလည်းအဆုံးသိတယ်အဲဒါ မေတ္တာသင်္ကရလက္ခဏာသိတယ်ဆိုရင်တာမြင်လက္ခဏာသိတော့တာပဲဖြစ်ပေါ်ပြီးကြောက်တယ်လို့မမြဲဘူးအနိစ္စနုပါဒနာညာဖြစ်လာတယ်သဘာဝသင်္ကတတာမြင်ညာသုံးဝလက္ခဏာ ဝိပဿနာရှိတဲ့ပုဂ္ဂိုလ်မှာဖြစ်စဉ်အတိုင်းညာတာလေးမှတ်တာနဲ့ဆိုရမယ်သဘာဝသင်္ခတသာမင်ညာသုံးဝလက္ခဏာသဘာဝသင်္ခတသာမင်ညာသုံးဝလက္ခဏာသဘာဝသင်္ခတသာမင်ညာ သုံးဝလက္ခဏာသုံးဝလက္ခဏာ တသုံးဝလက္ခဏာဝိပဿနာရှုရင်အဲ့ဒီတိုင်းသိတယ်သဘာဝလက္ခဏာကစပြီးတော့ရှိပါတယ်ဘာဝလက္ခဏာရှုလို့နိုင်လာလို့ရှိရင်ဖြစ်တိုင်းဖြစ်တိုင်းသဘောလေးတွေပေါ်လာပြီရုပ်သဘောနာသဘောလေးတွေကအတဲကိုသဘောလေးတွေပေါ်လာပြီဆိုရင်အစလည်းဆုံးတဲ့သင်္ခတလက္ခဏာပေါ်လာအစလည်းဆုံးပေါ်လာလို့ရှိရင်သာမညလက္ခဏာအိဋ္ဌာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတာမြင်လက္ခဏာခေါ်တယ် ပါမညဆိုတာအကုန်လုံးနဲ့ဆိုင်တာပေါ့လေဝိသေသဆိုတော့ကိုအကုန်လုံးနဲ့မဆိုင်ဘူးပါမညဆိုတာအင်းဘယ်ဟာနဲ့မဆိုအကုန်လုံးဆိုင်နေတာပါမညသမာနတဘာဝပါမညမာနတသူသည်ဘာဝအဖြစ်ပါမညာတူသည်အဖြစ်အတူတူပဲတဲ့အကုန်လုံးအသင်တူဖြစ်နေတာလူဆိုလို့ရှိရင်လူလက္ခဏာဆိုရင်လူတိုင်းလူတိုင်းမှာယောက်ျားမိန်းမလူကြီးလူငယ်အကုန်လုံးအတူတူပဲလူဆိုရင်အတူတူပဲ အဲလူကြီးလည်းပါတာလူငယ်လည်းပါတယ်ကြားလည်းပါတာမိန်းမလည်းပါတာဘာလူမျိုးရှိရင်အကုန်လုံးပါတယ်လူဆိုတဲ့လက္ခဏာနဲ့ယူလိုက်မယ်ဆိုတော့ကျင်လူတွေအကုန်လုံးပါတယ်အဲဒီထဲမှာမှယောက်ျားရဲ့မိန်းမရဲ့ခွဲလိုက်လို့ရှိရင်တော့လူယောက်ျားလူမိန်းမဆိုဟောသူကထုသွားတယ်လူယောက်ျားဆိုမိန်းမတွေမှာပေါ့လူမိန်းမဆိုရင်ယောက်ျားတွေမှာပေါ့အဲလူကြီးဆိုရင်ကလေးတွေမှာပေါ့လူငယ်ဆိုရင်လည်းလူကြီးတွေမှာပေါ့ အဲဒါဝိသေသဝိသေသလက္ခဏာအခုဒီမှာသဘာဝလက္ခဏာဆိုတာကဝိသေသလက္ခဏာယုတ်တရားတဲ့ယုတ်တရားတဲ့သဘောတရားလေးတွေသဘောအထည်ကိုလေးတွေဒီမျိုးစီဒီမျိုးစီပဲတစ်ခုနဲ့တစ်ခုနဲ့မတူပထဝီကဆက်မှကျမ်းမ်းတဲ့သဘောပဲအာဘောကယုတ်စည်းတဲ့သဘောအရေးသဘောပဲတေဇောကပူအေးတဲ့သဘောပဲဝါယောကတောင်းနှင်းထောက်ကန်တဲ့သဘောပဲဒါတစ်ခုနဲ့တစ်ခုနဲ့ဘာမှမတူတရားကြီးပဲ နာတရားတွေထဲမှာလည်းဖတ်တာကအာယုံတွေ့တဲ့သဘောဝေဒနာကအာယုံခံစားတဲ့သဘောအာယုံခံစားတာအမျိုးမျိုးရှိတာပေါ့လေအကောင်းကောင်းကောင်းခံစားတဲ့ဥစ္စာဒုက္ခဝေဒနာခေါ်တယ်ဆိုးဆိုးခံစားတဲ့ဥစ္စာဒုက္ခဝေဒနာခေါ်တယ်အလေလားခံစားတာဥပ္ပကဝေဒနာခေါ်တယ်ပညာကမှတ်သားတဲ့သဘောစေတနာကစိတ်စောတိုက်တွန်းတဲ့သဘောလောဘကလိုချင်နေတဲ့သဘောဒေါသကစိတ်ဆိုးစိတ်ပြတဲ့သဘောစိတ်ဝိညာဉ်ကအာယုံကိုသိတဲ့သဘောစသည်ဖြင့်သူ့သဘောတရားလေး တစ်ခုတစ်ခုမှာသဘာဝသဘာဝသဘာဝလေးတွေဟာတစ်ခုစီတစ်ခုစီရတယ်သိစိတ်သိနာတရားလေးတစ်ခုတစ်ခုမှာအဲရုပ်စိတ်စိတ်သိနာတရားတစ်ခုတစ်ခုယူရနာတရားတစ်ခုတစ်ခုမှာသဘာဝလက္ခဏာလေးတွေသဘောတရားလေးတွေဟာတစ်ခုစီတစ်ခုစီအပြီးပြီးပဲတစ်ခုနဲ့တစ်ခုနဲ့ရောလို့မရဘူးဒါကဝိသေသလက္ခဏာခေါ်တယ်ဝိပဿနာရှုပါသံဝိသေသဖြစ်ဝိသေသလက္ခဏာခေါ်တဲ့သဘာဝစပြီးတော့ရှုရတယ်သူပြေကိုယ်လေးတွေပြီးအောင် ရှုရအဲဒီလိုရှုလို့နိုင်လာတော့မှဗာမညလက္ခဏာတွေပေါ်လာတာအလုံးနဲ့ဆိုင်နေဖြစ်ပြီးကြောက်လို့မမြဲဘူးဘူးကြီးကျရှင်နဲ့ဆင်းရဲကြီးတယ်ပဲသူသဘောတည်းသူဖြစ်ပြနေတဲ့အနတ္တလက္ခဏာအနတ္တသဘောတရားတွေကြီးတယ်ပဲလို့ဒီလိုသိရတယ်အဲဒါကဗာမညလက္ခဏာခေါ်တယ်အဲဒီဗာမညလက္ခဏာတွေသိအောင်လို့အားထုတ်နေရပါတယ်အခုဝိပဿနာရှုပါသာပုဂ္ဂိုလ်တွေမှာဆိုရင်သဘာဝလက္ခဏာလေးတွေဖောင်းရင် ဖောင်းတာပြီးဘိရင်ဘိနာပြီး ွေးရင်ကွေးတာသည်ဆန်းရင်ဆန်းတာသည်မြင်ရင်မြင်တာသည်ကြားရင်ကြားတာသည်အဲညောင်းညာတော့သင်ရင်ရှင်ညောင်းရင်ညောင်းတာသည်ပူရင်ပူတာသည်နာရင်နာတာသည်စသည်ဖြင့်ပြစ်ခိုက်သဘောလေးတွေအမှန်တိုင်းသိနေတာသဘာဝလက္ခဏာကိုသိနေတာအမောဟပဲအမှန်တိုင်းသိတာအဲဒါကိုဒါကိုပြောတာအမှန်တိုင်းသိတာကအမောဟလားဝိပဿနာရှိရင်ရင်းကျင်တဲ့သဘောတရားအမှန်လေးတွေသိနေတယ် ရင်းကြလာတဲ့အခါကျတော့ဖြစ်ပြီးကြောက်တာလည်းမမြဲဘူး။ဝါမလိုက်လည်းဖြစ်ပြီးကြောက်တာမမြဲဘူး။တရားမလိုက်လည်းဖြစ်ပြီးကြောက်တာမမြဲဘူး။မတိုင်းမတိုင်းဖြစ်ပြီးကြောက်တာကရဲတွေ့ရတယ်မမြဲဘူး။မပြီးတဲ့စိတ်ကလေးကလည်းပြီးပြီးကြောက်တာမမြဲဘူး။သဘောကျလား။သာမညလက္ခဏာတွေအမှန်တိုင်းသိတာအိဋ္ဌမမြဲတဲ့သဘောကိုအမှန်တိုင်းသိတာယုံနာတရားတွေကတကယ်ကိုမမြဲနေတာ။သူကသူဖြစ်ပြီးကြောက်တာအမှန်နေပဲကိုကလှုပ်ယူရတာမဟုတ်ဘူး။

အဝေးကနေကြည့်လို့ရှိရင်ခြာတန်းကြီးကမဲမဲကြီးခြာမဲခြာမဲတွေသွားနေမဲမဲကြီးတန်းကြီးအသေးကြီးပဲအောင်မရတယ်အနာနာသွားကြည့်တဲ့ခါကျတော့သူခြာလေးတွေတူတူလေးတွေပြက်ပြက်လေးတွေပဲဘာမှရှိတာမဟုတ်ဘူးအဲတမင်တကာကိုကဖြတ်ကြည့်ရတာမဟုတ်ပါဘူးအဝေးကနေကြည့်ရင်မထင်ရှားဘူးအနာနာသွားကြည့်ရင်ထင်ရှားသိရတယ်အဲလိုပဲဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေကအဝေးကနေကြည့်တာနဲ့တူတယ်ခြေခိုက်ခြေခိုက်ကလေးတွေလိုက်ပြီးရှုတဲ့ပုဂ္ဂိုလ်ကအနီးနားသွားပြီးမျက်စိနဲ့စူးစိုက်ကြည့်တာနဲ့တူတယ် အဲဓမင်္ဂါကိုကယုံနာတရားတွေပြက်ပြီးတော့ယူရတာမဟုတ်ဘူးအဲပြက်တယ်အဲဘယ်လိုဖြစ်သွားလဲစသည်ဖြင့်ကိုကဓမင်္ဂါလောက်ပြီးတော့အမှုန့်မှုန့်နေကြိတ်ချပြီးအဲဒီလိုပြက်ပြီးပြီးတော့ကြည့်ရတာမဟုတ်ဘူးသူဖြစ်ပေါ်လာတဲ့တရားလေးတွေဖြစ်ပေါ်လာတဲ့အတိုင်းပဲလာပြီးတော့ယူနေသူသဘောမှန်လေးတွေပြီးတာဟိုလမ်းစုံလမ်းကွာတွေမှာလူတယောက်ထိုင်ပြီးတော့ကြည့်နေလို့ရှိရင်သွာလာတဲ့လူတွေရဲ့ အခြေအနေအချင်းရာတွေအမှန်တိုင်းသိရတယ်လို့ပဲကိုကလှုပ်ယူရတာမဟုတ်ဘူးသူတို့သွားရင်သွားတဲ့အတိုင်းအဲသူတို့လာရင်လာတဲ့အတိုင်းသူတို့ရဲ့အမူအရာတွေအကုန်လုံးကတွေ့နေတာစောင့်ကြည့်အဲ့ဒါလိုပဲသွား၆ပါးကပေါ်တိုင်းပေါ်တိုင်းတော့တရားတွေစောင့်ပြီးတော့ရှုနေလို့ရှိရင်သူ့ရဲ့သဘောမှန်လေးတွေပေါ်နေတာဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားဟိုမှလည်းပေါ်ပြီးကြောက်ဇာမှလည်းပေါ်ပြောက်သွားမယင်းမယင်းနဲ့ပေါ်ပြောက်သွားတာကြီးတွေတွေ့နေရတယ် အနိစ္စလက္ခဏာတွေသိလာတာအနိစ္စ అను ပါဒနာညာဖြစ်လာတာအဲပေါ်ပြီးကြောက်တာတွေ့နေတော့ပေါ်ကြီးကြောက်ရှင်နဲ့ဖြစ်ပြီးကြောက်ရှင်နဲ့ဖြစ်ပြီးကြောက်တာဘာမှအသုံးမကျတဲ့တရားတွေပဲဆင်းရဲတွေပဲကြောက်စရာကောင်းတာတွေပဲဘယ်ချိန်မှစိုးသိနိုင်တာပဲမကောင်းတဲ့တရားကြောက်စရာကောင်းတဲ့တရားဆင်းရဲကြီးရဲ့ပဲဆိုပြီးတော့တခါတည်းဒီလိုလည်းပဲညာနဲ့သဘောကျတယ်ဒီတော့ခံခဲ့တဲ့သဘောတွေပဲလို့လည်းပဲခံခဲ့လို့ဆင်းရဲတာလည်းပဲဒီလိုလည်းပဲသင်တာအဲဒီမှာဒုက္ခ అను ပါဒနာညာဖြစ်တယ်အမောဟပဲအမှန်တိုင်းသိတာ သူကကဆင်းရဲတဲ့သဘောမို့သူကကဖြစ်ပြနေလို့မကောင်းတဲ့သဘောမို့မကောင်းဘူးလို့အမှန်တိုင်းကြည့်တာကိုကတမင်တကာမကောင်းအောင်လို့သူ့ကိုတမင်တကာအပြစ်ချပြီးတော့ကျွရတာမဟုတ်ဘူးသူကကပြစ်ရှိမကျွရင်တော့ပြစ်မရှိဘူးကျွရင်ပြစ်ရှိတယ်အဝတ်ထည်များဈေးဝယ်တဲ့အခါကလည်းအဝတ်ထည်ဝယ်လို့ရှိရင်ဒီတိုင်းဆိုတော့ခောက်ထားတော့သူကအလှတာအကောင်းသာကြံ့ကြည့်ရတယ်ကြာ ကျန်ကြည့်တော့အဲ့ဒီမှာအစွန်းအဆက်တို့အပေါက်တို့ပါတော့အဲ့ဒါတွေးလို့ရှိရင်ဒါမကောင်းဘူးဆိုတာသိရတာကိုကဓမင်းကစွန်းစွန်းအောင်လို့လုပ်ယူရတာမဟုတ်ဘူးအပေါက်ဖောက်ကြည့်ရတာမဟုတ်ဘူးသူကတကယ်ကိုစွန်းနေလို့ပေးနေလို့အပေါက်ကသူ့ဟာသူရှိနေလို့အစုပ်ပြက်သူ့ဟာသူရှိနေလို့ဒီမှာတွေးတာပေါ့အဲ့ဒါလိုပဲယုံနာတရားတွေကသူ့ဟာသူမကောင်းနေတဲ့တရားတွေ ဝိပဿနာမရှိတဲ့ပုဂ္ဂိုလ်တော့ကောင်းနေတာမြင်ရလဲကောင်းကြားလဲကောင်းနာသာဒုတိယကောင်းကိုယ်ရဆန်းဆံရထားရကောင်းသွားတာစိတ်ကူးစဉ်းစားကြံစည်ရကောင်းအကုန်လုံးအကောင်းတွေကြီးတဲ့ထင်းနေတာဝိပဿနာရှုပါများလာလို့သမာဓိညာအားကောင်းလာတဲ့အခါကျတော့ဖြစ်ပြီးရောတယ်လို့မမြဲတာသိလာပြီးဆိုရင်ဖြစ်ပြီးပြည့်စုံနေဆင်းရဲကြီးတယ်ပဲအဲစမကြည့်သေးပဲနဲ့သူဖြစ်လာတယ်ဖြစ်ပြီးတော့လည်းပျောက်သွားတယ်ဘာမှအာမကိုရဘူးထိုက်တာမျှလေးဒါလေးပဲပြီးရင်ပျောက်သွားတာဘာမှဖိုးမတောင်ဘူးဆိုတာသိလာတယ်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 ဒုက္ခဆင်းရဲတွေပဲမကောင်းတဲ့တရားတွေပဲဆိုတာကိုယ်ပိုင်ညာနဲ့ကိုယ့်အကိုသဘောကျပြီးသိတာတယ်အဲဒါအမောဟပဲဆင်းရဲဆင်းရဲတဲ့သဘောမကောင်းတဲ့သဘောအမှန်ကိုအမှန်တိုင်းကြီးကသိတာမရှုရင်မသိဘူးရှုရင်သိတယ်ရှုရင်ပြင်မဲ့လို့ရှုပါစားမသိသေးဘူးညာရင်လာမှသိတယ်ညာရင်လာမှမျက်စိမျက်စိမှာဒီညော်တွေပါလေကပ်ပြီးတော့နေမယ် မျက်ဝတွေဘာတွေဖုံနေမယ်ဆိုလို့ရှိရင်ကြည့်လိုက်ရင်မှုံမှုံမြင်ရတယ်ကောင်းမှမြင်အဲဒါမျက်နှာပါပစ်ပြီးတော့တန်ရစ်စင်ကြောင်လုပ်ပြီးကြည့်လိုက်တဲ့ကကြည်ရင်နေနေကြည့်တဲ့ကကြည့်လိုက်တော့အမှန်တိုင်းမြင်ရတယ်အဲဒါလိုပဲသမာဓိညာအားမရှိသေးခင်တော့အစတော့ဒီလိုပဲမြဲတဲ့နေရာချင်းထင်နေချမ်းသာတယ်ကောင်းတယ်လို့ထင်နေတာပဲအဲသမာဓိညာရင့်လာတော့ခုနမျက်စိကြည်လင်တော့တာနဲ့တူတယ်အမှန်တိုင်းမှလည်းဖြစ်ပြီးကြောက်ဖြစ်ပြီးကြောက်မမြဲတဲ့တရားတွေပဲဖြစ်ပြီးတဲ့ချင်းဆင်းရဲတွေကြီးတယ်ပဲဘာမှအာမကိုရဘူး လူဆိုတာလည်းပဲဒီလိုဖြစ်ပြနေတဲ့သဘောတရားများပဲနတ်ဆိုတာလည်းဒီလိုဖြစ်ပြနေတာပဲယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါဒီလိုဖြစ်ပြနေတာပဲဘယ်လိုစိစိချမ်းသာကြီးတွေခံစားနေရဆိုတာလည်းပဲအထိုက်အတန်အချင်းဖြစ်ပြဖြစ်ပြပဲအဲပေါ်ပြီးပြောက်သွားတာများသဘောလေးတွေပဲဒါလေးတွေကိုအကောင်းမှပြီးတော့သင်ကြီးနေတာပဲဘာမှအသုံးမကျတဲ့တရားတွေပဲညာထဲမှာဆက်လာတယ်အဲ့ဒါကဒုက္ခ ानु ပါဒနာညာခေါ်တဲ့ဒါအမောဟပဲအမှန်တိုင်းသိလာတာ အဲပြီးတော့သူသဘောတိုင်းသူဖြစ်ပြနေတာပဲဖြစ်စရာအကြောင်းရှိရင်သူဖြစ်တယ်ပြီးတော့ပျောက်သွားတယ်ဒီကုသနာကြံစီဒီဝမ်းမြောက်ဝမ်းသာတာလေးတွေရှိတယ်အဲဒါလေးတွေလည်းဝမ်းသာတာလေးတွေလည်းခိုက်တာမျိုးဖြစ်ပြီးကြောက်သွားတာပဲဘာမှသိမ့်ထားလို့ရတဲ့ဥစ္စာတွေမဟုတ်ဘူးသူသဘောတိုင်းသူကသူဖြစ်ပေါ်ပြီးသူသဘောတိုင်းကြောက်သွားတာလေကိုကသိမ့်ထားလို့သူမိထားလို့ဘာမှဖြစ်တဲ့တရားတွေမဟုတ်ဘူးမြေအောင်လုပ်လို့မရဘူးချမ်းသာအောင်ကောင်းအောင်လုပ်လို့မရဘူး အဲအများအားတီးနေအောင်လို့တော့မရဘူးသူသဘောတယ်သူဖြစ်ပြနေတဲ့သဘောတရားမျှပဲအသက်ရှင်နေတဲ့အကောင်မဟုတ်ဘူးပြင်းရှင်သဘောကြတာအဲဒါအာမောဟပဲတဲ့အမှန်ကိုသိတာတဲ့ဒါသမာဓိဋ္ဌိလို့လည်းခေါ်တယ်သမာဓိဋ္ဌိအမှန်တိုင်းမြင်တာရှိရတဲ့ယုံနာတရားတွေကိုကမမြဲလို့မမြဲဘူးလို့အမှန်တိုင်းသိသွားစိတ်ကြည်ပြည့်ရှင်တဲ့ဆင်းရဲမှုဆင်းရဲတွေပဲမကောင်းတဲ့တရားတွေလည်းမှန်တိုင်းသိတာ အနတ္တတရားတွေသဘောတရားတွေအသက်ရှင်နေတဲ့အကောင်မဟုတ်တဲ့သဘောတရားတွေမို့သဘောတရားတွေပဲတော့အမှန်တိုင်းသိတာ။သမ္မာဒိဋ္ဌိ။သမ္မာမှန်စွာဒိဋ္ဌိကမြင်တာကိုအမှန်တိုင်းသိမြင်တဲ့သဘောပဲ။အာမောဟဆိုတာလည်းမတွင်မွေသိတာ။အမှန်တိုင်းသိတာပဲဒီလိုပဲ။အဲဒါဝိပဿနာသမ္မာဒိဋ္ဌိခေါ်တဲ့အဲဝိပဿနာသမ္မာဒိဋ္ဌိအနိစ္စဒုက္ခအနတ္တဉာဏ်နဲ့ပြည့်စုံတဲ့အခါကာလကျတော့နိဗ္ဗာန်ကိုတွေ့မြင်ရတယ်။နိဗ္ဗာန်တွေ့မြင်ရတယ် ယုံနာသင်္ခါရတွေပြည့်ပြည့်တဲ့တရားတွေလုံးဝစိတ်သုံးသွားတဲ့သဘောတွေ့ရတယ်။အဲဒါကမဲ့ညာမဲ့ညာပြီးတော့ဒီလိုပဲအဲဒီထုံငင်းတဲ့သဘောကိုဆက်ကဆက်ကတွေ့မြင်နေတာကဘုံညာမဲ့ကသမာဓိတိဖလားသမာဓိတိအဲဒီမဲ့ကိုရောက်ပြီးတဲ့အခါပြန်ပြီးစဉ်းစားတာလေးပါတယ်ရောက်ပြီးတာထုံငင်းတာရောက်ပြီးတာနဲ့ပြန်လှည့်ပြီးစဉ်းငင်းတာဒီဖြစ်ပုံလေးပြန်လှည့်ပြီးတော့စဉ်းစားမိတယ်အရင်ကနဲ့မတူပဲနဲ့ သူတို့ကြကြဖြစ်လာပုံတွေပြန်ပြီးစဉ်းစားမိအဲဒီလိုစဉ်းစားဆင်ခြင်မိတာသစ္စာဝကနာညာအဲဒီတည်းမှာစဉ်းစားဆင်ခြင်လာတဲ့မှာကျူးမှလာခဲ့တဲ့ဝိပဿနာဖြစ်လာပုံဝိပဿနာဖြစ်ရာကနေနိဗ္ဗာန်အာရုံပြောင်းသွားပုံယုံနာသင်္ခါရငြိမ့်နေပုံငြိမ့်ရာကိုပိုဖြင့်ရောက်နေပုံအဲဒါမယ်လည်းပါတယ်ပိုလည်းပါတယ်နိဗ္ဗာန်လည်းပါတယ်အဲဒါဆင်ခြင်လာအဲပြီးတော့အဲဒီတော့ရောက်ပြီးတဲ့အခါကာလမှာမိမိကိုယ်ဘက်ကနေပြီးတော့ကိလေသာတွေနဲ့ဆင်ခြင်တဲ့ပုဂ္ဂိုလ်လည်းရှိတယ် ရင်ကပုဂ္ဂိုလ်သတ္တဝါအကောင်ထယ်လေးတို့ငါထင်ခဲ့တယ်မှာအခုမဟုတ်ဘူးဒီလိုသာပုဂ္ဂိုလ်သတ္တဝါအကောင်ထယ်လို့ထင်တဲ့ဆွဲလာတဲ့သဘောငါမှမဖြစ်နိုင်တော့ဘူးအရင်ကတရားတွေဟုတ်မဟုတ်ပါလားဖြစ်မှဖြစ်ပါမလားလို့ယုံမှစဉ်းစားတဲ့ဝိသိကိစ္စတွေရှိခဲ့တယ်အခုမရှိတော့ဘူးဘာလို့လဲဆိုကိုယ်တိုင်တွေ့နေတာပေါ့မှာတရားတွေလည်းကျင့်အဲဒိဋ္ဌိဝိသိကိစ္စကျင်းသွားပြီအရင်ကဆိုလို့ရှိရင်မကောင်းမှုတွေပြုနိုင်တယ်အခုအပယ်လာကြာကြောင်းဖြစ်တဲ့ကြီးလေးတဲ့မကောင်းမှုတွေငါမပြုလို့တော့ဘူးမပြုနိုင်တော့ဘူး လိုလဲသင်မြင်နိုင်တယ်သူကအဲလိုချင်မှုလောဘလိုချင်တဲ့မှုလောဘသိကုမှုဒေါသကတော့လုံးဝမကင်းသေးဘူးဒီတရားတွေကင်းအောင်ဆက်အားထုတ်အောင်ပဲတဲ့မပယ်ရသေးတဲ့ကိလေသာဆင်ញင်လာလည်းရှိတယ်အဲဒီလိုဆင်ញင်သိတာကလားသစ္စာခဏသမာဓိတိခေါ်တယ်သူလည်းအာမောဟပဲအမှန်တိုင်းသိတာလေအဲတော့အမှန်သိတာကအာမောဟဆိုတယ်အမှန်ကျဲပါတယ် ဉာဏ်ပညာဝေလည်းခေါ်တယ်ဉာဏ်လည်းခေါ်တယ်ပညာလည်းခေါ်တယ်အဲ့ဒီဉာဏ်ပညာလောကမှာခေါ်နေတဲ့ဉာဏ်ပညာလည်းရှိတယ်လောကမှာလောကရေဘက်ကအတိလိမ္မာဉာဏ်ပညာတွေလည်းဉာဏ်ပညာလည်းခေါ်ရတာပဲသမေဝဉာဏ်ပညာတို့ဟာတို့ဒါတွေခေါ်ရလူလည်းပဲပြီးတဲ့သဘောနဲ့ရှိတာပါပဲဒါပေမဲ့လို့အကျိုးမဲ့ကိုစီမံဖန်တီးနိုင်တဲ့ဥစ္စာမျိုးတွေတော့ဉာဏ်ပညာအစ်စ်လို့မဆိုရဘူး အကျိုးရှိအောင်ကိုယ်အကျိုးလည်းရှိအောင်သူများအကျိုးလည်းပဲမထိခိုက်အောင်အဲအကျိုးရှိအောင်လို့စီမံနိုင်တဲ့ညောမြင်နိုင်တဲ့သဘောကတော့အဲဒါကတော့ဉာဏ်ပညာလို့ပဲဆိုရပါတယ်ဒါလိုမဟုတ်ဘဲနဲ့သူများအကျိုးတွေကိုပြည့်ပြီးကိုယ်အကျိုးရှိအောင်ဒီလိုလုပ်တာရှိတယ်သူများတွေပြည်ပြည်ပြည့်စည်အောင်သူများတွေအကျိုးမဲ့ဖြစ်အောင်ဒီလိုလုပ်တဲ့အသည့်အလိမ္မာတွေရှိတယ်သူကလည်းအလိမ္မာသဘောတွေပဲ

အခုလူတွေသိချင်းပြည့်စည်အောင်လို့စီမံဖန်တီးတဲ့လက်နဲ့ဒီပါတွေဖန်တီးတဲ့နေရာလောကလိုအချင်းတော့ဉာဏ်ပညာလို့ပဲဆိုရပါတယ်ဒီနဲ့နဲ့မျိုးဒီလည်းမလုပ်တတ်ဘူးမလုပ်နိုင်ဘူးသူကသူတို့ပဲလုပ်တတ်တယ်အဲဒီတော့လောက်ရမှာတတ်သိလိမ္မာပြီးတော့နေတာတွေဟာဒါတွေကဒီကအမောဟမဟုတ်ဘူးဉာဏ်ပညာအစ်စ်တွေမဟုတ်ဘူးသူ့ဥစ္စာအကုသိုလ်တရားတွေပဲအမောဟသို့မဟုတ်အကုသိုလ်စိတ် လုံးမအကုသိုလ်ဝိတက်အဲဒီတရားတွေကဉာဏ်ပညာအရာမှာတည်ပြီးတော့မကောင်းတဲ့အမှုတွေစီမံဖန်တီးနိုင်နေတာတဲ့အဲဒါလည်းခွဲခြားပြီးမှတ်သားရမယ်အခုအမောဟဆိုတာကတော့သူများအကျိုးမဲ့ပြန်ဘာမှမလုပ်တတ်ဘူးသူကကံကံရဲ့အကျိုးရှိတယ်လို့သဘောကျပြီးသိတာအဲဒီလိုသိပြီးတော့ဒါနကုသိုလ်တွေပြုတယ်သီလဆောက်တည်တယ်ဘာဝနာကုသိုလ်တွေပွားများတယ်ဝေယဝိသဆောင်ရွက်တယ်သူများအကျိုးတွေကိုဆောင်ရွက်တယ် ကောင်းရကောင်းကျုံးတွေကိုသာလျှောက်ပြီးစီမံဘာနည်းပြုလုပ်ပြီးတော့နေတယ်အဲဒီလိုပြုလုပ်တယ်ပြုလုပ်တဲ့ဟာပြီးကာမတရာသမာဓိဋ္ဌိကံကံရိုးရှိတယ်လို့သိတဲ့သမာဓိဋ္ဌိအဲဒီအမောဟပါတယ်အဲဘာဝနာသမထဘာဝနာပွားများတဲ့အခါကာလကျတော့ဇာနာသမာဓိဋ္ဌိဇာနဲ့ရှင်ပြီးတော့ဖြစ်တဲ့သမာဓိဋ္ဌိသူကအားကောင်းလို့ရှိရင်အကြအမြင်တွေပါလေပေါက်ပါလားအကြဆိုတာဒိဗ္ဗသောတာပင်ဉ္စမယ်အမြင်ဆိုတာဒိဗ္ဗသက္ကုပင်ဉ္စမယ် နောက်တကိုးတွေဘာတွေဖန်ဆင်းနိုင်တယ်ကောင်းကင်တွေဘာတွေလည်းပဲအဲသွားနိုင်တယ်အေဒီဝိဒအပိညာဉ်ခေါ်တယ်သူတော်ဘာစိတ်ကိုသိနိုင်တယ်ပရာစိတဝိဇာဏအပိညာဉ်ခေါ်တယ်အဲဒါတွေကဇာနာသမာဓိတိခေါ်တယ်အခုသွားကြောက်ပါပေါ်တိုင်းပေါ်တိုင်းယုံနာနေရှုပြီးတော့မှန်တိုင်းသိနေတာကဝိပဿနာသမာဓိတိဘာကစသည်ဆုံးသဘာဝသဘောတရားထေကိုလေးတရားစသည်တယ်ဉာဏ်ရင်းလာတဲ့ခါကျတော့သင်္ကတလက္ခဏာကိုသိလာတယ် အစလည်းအဆုံးအစလည်းအဆုံးပြီးတော့သာမြတ်လက္ခဏာဖြစ်ပြီးကြောက်တာလည်းမမြဲဘူးဆိုတဲ့သဘောသိတယ်ဖြစ်ပြီးရခြင်းနဲ့ဆင်းရဲပဲဆိုတဲ့သဘောသိတယ်သူသဘောတိုင်းသူဖြစ်ပြပြီးတော့နေတဲ့အနတ္တတရားများပဲဒီလိုလည်းပဲသိတယ်အဲဒါဝိပဿနာသမာဓိဒီအနိစ္စဒုက္ခအနတ္တချင်းရတယ်ပြီးတော့ဝိပဿနာသမာဓိဒီဝိပဿနာသမာဓိကရင်းတဲ့ခါကာလကျတော့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့မေတ္တမာဓိဖြစ်တယ်မေတ္တမာဓိကနောက်ဆက်ပြီးတော့ဖိုလ်သမာဓိဖြစ်တယ် အဲဘုသမာဓိတိမဲ့ဘုသမာဓိတိဖြစ်ပြီးတခါပြန်ပြီးစဉ်းစားဆင်ခြင်တဲ့သစ္စောခန္ဓာသမာဓိတိဖြစ်တယ်အဲပါတွေဟာအာမောဟစေတသိက်တွေတဲ့ဒါတွေဆိုမံကိုတိတာကအာမောဟဉာဏ်ပညာဟူ၍လည်းခေါ်သည်ရှင်းနေသောစိတ်တို့နှင့်ရှင်းသည်ရှင်းနေသောစိတ်တွေနဲ့ရှင်းတယ်ရှင်းနေသောစိတ်ကပါတော့ကုသိုလ်စိတ် ကာမဝဇ္ဇကုသိုလ်စိတ်၈ခုယူပါဝဇ္ဇကုသိုလ်စိတ်၅ခုအာယုပါဝဇ္ဇကုသိုလ်စိတ်၄ခုလောကုတ္တရာကုသိုလ်စိတ်ကမစိတ်၄ခုအဲဒါကုသိုလ်စိတ်တွေနဲ့ရှင်းတယ်။အဲဒီသာဝိဘက်စိတ်ဆိုတာကာမဝဇ္ဇဝိဘက်စိတ်ယူပါဝဇ္ဇကာမဝဇ္ဇဝိဘက်က၈ခုရှိတယ်။ယူပါဝဇ္ဇဝိဘက်စိတ်၅ခုအာယုပါဝဇ္ဇဝိဘက်စိတ်က၄ခုလောကုတ္တရာဝိဘက်စိတ်ကတော့၄ခုကိုယ်စိတ်ကိုယ်စိတ်၄ခုပဲ။အဲဒါတွေနဲ့ရှင်းတယ် ကရိယာစိတ်ဆိုတာလဲဟိတ်ရှိတဲ့ကာမဝဇ္ဇကရိယာစိတ်က7ခုယူပါဝဇ္ဇကရိယာစိတ်က5ခုအာယုဘဝဇ္ဇကရိယာစိတ်က4ခုဒါပဲလောဘုတ္တရိယာစိတ်မရှိဘူးအဲဒီစိတ်တွေနဲ့ရှင်းတယ်ပြီးတော့အာဟုသောစိတ်ဟိတ်စိတ်တို့ကိုမတင်နေသောစိတ်ကိုခေါ်သည်ဆိုတော့ရှင်းနေသောစိတ်တို့နဲ့ရှင်းသည်ဆိုမတင်နေသောစိတ်နဲ့တော့မရှင်းဘူးရှင်းနေတဲ့စိတ်ထဲတောင်မှတချို့ကာမဝဇ္ဇစိတ်တွေနဲ့မရှင်းဘူးညာနာဝိဇ္ဇစိတ်တွေရှိတော့ရှိတယ်အဲကုသိုလ်ကုသိုလ်ကောင်းမှုပြုတဲ့အခါကာလမှာ ကောင်းသောအလုပ်လုပ်ဝင်မယ်လို့ညာမပါပဲနဲ့တန်ခါရင်ကျိုးရှိတယ်လို့မယုံကြည်မသိပဲနဲ့ကျိုးလို့တာတွေရှိတယ်အဲဒီဥစ္စာညာနာဝိသုတွေခေါ်တယ်အဲဒီစိတ်တွေကြရင်ဒီအမောကမရှင်းဘူးအဲဒီအကုသိုလ်စိတ်အဟိစိတ်ကမတင်နေတဲ့စိတ်ခေါ်တယ်အဲဒီမတင်နေတဲ့စိတ်တွေမှာဒီညာမပါဘူးညာအစ်စ်မပါဘူးညာအတုတွေပါတယ်ခေါင်းကပြောတဲ့ညာတွေပြီးပြီးပြည့်အောင်လို့လုပ်တဲ့ ဘယ်နဲ့ကရိယာစသည်တွေလုပ်တယ်ဆေးဝါးတွေလုပ်တယ်အဲသူများတွေအကျိုးမပြအောင်လိင်ကြီးကြားမှုတွေလုပ်တယ်အဲဒါတွေလောကအနာတာဉာဏ်ပညာတွေလို့ခေါ်တာပဲဒါပေမဲ့လို့အဲဒီဥစ္စာတွေကဉာဏ်ပညာအပြည့်မဟုတ်ဘူးအဲဒါလည်းမှတ်တာမလားရှင်းတယ်တော့သိတုနဲ့ရှင်းပြီးမတင်တယ်တော့အကုသိုလ်စိတ်နဲ့မရှင်းဘူးဉာဏ်ပညာအပြည့်ဆိုလို့ရှိရင်အကုသိုလ်စိတ်ထဲမှာမပါဘူးအဟိစိတ်ထဲမှာမပါဘူးအဲဒါလည်းမှတ်ထားရမယ်လို့ဆိုတော့ဆိုရင်နားလည်ပါပြီ နောက်ပမညာစေတသိက်နှစ်ပါးတဲ့ပမညာအပမညာဆိုတာအပမာဏအပမာဏကဖြစ်လာတယ်အပမာဏအတိုင်းအတိုင်းစီမရှိဘူးအတိုင်းစီမရှိပွားများနိုင်တဲ့တရားတွေကိုပညာလို့ခေါ်တယ်အဲသနာရာကကရုဏာသနာကိုင်မှာဖြစ်ပြီးသနာခြင်းကရုဏာဘာဝနာဖြစ်နေပွားများမယ်ဆိုလို့ရှိရင်ဒုက္ခမုတ်သန်းတုဒုက္ခမုတ်သန်းတု အဲတယောက်တည်းကိုလည်းပွားများလို့ရတယ်အများကိုလည်းပွားများလို့ရတယ်အဲဒီဘယ်လောက်ကြောင်ပွားများရမလဲဆိုရင်အကန့်အသတ်မရှိဘူးသတ္တဝါတွေသတ္တဝါတွေအနန္တအကုန်လုံးကိုပွားများတယ်ဘယ်လောက်ဆိုရင်တော်ပြီတရားလောက်ဆိုရင်တော်ပြီတစ်ထောင်လောက်ဆိုရင်တော်ပြီတစ်သောင်းလောက်ဆိုရင်တော်ပြီလူလောကလောက်ဆိုရင်တော်ပြီစသည်ဖြင့်ဒီလိုကန့်တာမရှိဘူးစัจ java လာတစ်ခုလောက်ပဲတော်ပြီစသည်ဖြင့်ကန့်တာမရှိဘူးသတ္တဝါတွေအနန္တအကုန်လုံးပိုင်းခြားမရှိအကန့်တာမရှိဘူး ပွားများနိုင်တယ်ဒါကြောင့်မို့သူ့ကိုဒီဥစ္စာကပညာလို့ခေါ်တယ်အဲမူရိတာဝါမြောက်စားတဲ့ဒီတိုင်းပဲအဲဒါတော့မြန်မာသနာရာကကရုဏာတဲ့ဆိုရမယ်သနာရာကကရုဏာသနာကိုင်း၌ဖြစ်သည်သနာရာကကရုဏာသနာကိုင်း၌ဖြစ်သည်သနာရာကကရုဏာ နာကိုင်း၌ဖြစ်သည်သို့သင်ကြနေပါလေကာမဝဇ္ဇကုသိုလ်စိတ် တစ်ခုနဲ့သူကရှင်းပါတယ်မနာတဲ့စိတ်သနာတဲ့သကမောဇကုသိုလ်စိတ်တစ်ခုနဲ့ရှင်းတယ်သနာစရာကောင်းတဲ့အာယုန်တွေတွေ့တဲ့အခါမှာသနာရဆင်းရဲတဲ့တ attva တွေတွေ့ရဆင်းရဲဒုက္ခရောက်နေတာမြင်ရတွေ့ရတဲ့အခါသနာရတဲ့ပုဂ္ဂိုလ်ကသနာမသနာရတဲ့ပုဂ္ဂိုလ်တော့လည်းမသနာပါဘူးသူကသနာရတဲ့ပုဂ္ဂိုလ်ကသနာစရာတွေမြင်ရလို့ရှိရင်သနာ

ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ယောဂဝေဒနာဖြစ်ပြီးဒုက္ခရောက်နေတာရှိတယ်။ဒီလက်သတိတွေကြိုးပြုပြီးတော့ဒုက္ခရောက်နေတာတွေရှိတယ်။အဲဒီတော့နိုင်နေစင်းနေတူတူကလုံနေလို့နိုင်နေစင်းနေဒုက္ခနေရအိစ္ဆခံနေရတဲ့တ attva တွေတွေ့ရတဲ့အခါရှိတယ်။ပြီးတော့အပ္ပခံနေရတဲ့အခါရှိတယ်။အဲဒီလိုသနာစရာအာယုန်တွေတွေ့တဲ့အခါကျသနာတယ်ဒီစင်းရဲကလွတ်ပါစေတဲ့။စင်းရဲကလွတ်စေခြင်းနဲ့နေရာဖြစ်တယ်ဒီသနာရဲ့ကရုဏာဒုက္ခပဏိယနာလက္ခဏာ ဆင်းရဲကိုပယ်ချောက်သောနေရာရှိတယ်ပယ်နိုင်တာမပယ်နိုင်တာကဗราဏမဟုတ်သူကပယ်ချောက်ပယ်ခြင်းနေတာပဲဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကိုဆင်းရဲဒုက္ခမှာကျင်းလို့သိခြင်းတဲ့သဘောလေးပဲကျင်းလို့သိခြင်းနေတာပဲအဲဒါကျင်းလို့သိခြင်းတဲ့နေရာချင်းဖြစ်တယ်တဲ့ကရုဏာဆိုတာပါဠိနည်းကတော့သူကအခြေမြင့်တဲ့သူကကြံထားတဲ့ကရုဏာအဲ ကိရိယတိပတာရိယတိကရုဏာဆင်းရဲတဲ့ပုဂ္ဂိုလ်တွေအပေါ်မှာချမ်းသာစေလိုတဲ့နေရာပြင်ချအပ်တော့ကြောင့်လည်းကရုဏာခေါ်တဲ့ကိရိယတိဝိသိပတိကရုဏာအဲဆင်းရဲဒုက္ခတွေပယ်ဖြောက်တဲ့နေရာချင်းဖြစ်တတ်သောကြောင့်လည်းကရုဏာလို့ခေါ်တယ်။သံဒုက္ခရုံနဲ့တိတိကရုဏာမိမိချမ်းသာကိုတားမြစ်တတ်သောကြောင့်လည်းကရုဏာလို့ခေါ်တယ်။ သူတစ်ပါးဆင်းရဲတာမြင်ရလို့သနာလို့ရှိရင်ကိုယ်ဆင်းရဲတော့ဖြစ်တော့တာပဲအဲသူတစ်ပါးဆင်းရဲတာမြင်ရလို့သနာတော့သူတစ်ပါးကိုကုညီရဆောင်းချောက်ရကယ်ရဆိုတော့ကိုယ်ဒုက္ခရောက်တော့တာပေါ့လေကိုယ်ကြီးပြမရင်စိတ်ပြမရင်ဖြစ်တော့တာပေါ့အဲဒီလိုဖြစ်တဲ့ဥစ္စာမိမိချမ်းသာကိုတားမြရာရောက်တယ်တဲ့သူတစ်ပါးကိုသနာတာကိုချမ်းသာလေးပြစ်သွားတယ်။ဒါကြောင့်သုံးလာလို့ခေါ်တယ်။အဲသဘောအချင်းတော့သူတစ်ပါးကို သနာတယ်သူတစ်ပါးဆင်းရဲကိုပယ်လိုတဲ့သဘောအနေအချင်းသူတစ်ပါးဆင်းရဲကြီးကင်းပါစေဆိုတဲ့အနေအချင်းသူကဖြစ်ပါတယ်အဲဒါကရုဏာအဲဒါအထူးမပွားများပဲနဲ့လည်းဖြစ်တာပါပဲသနာကြကောင်းတဲ့အာယုံဝတ္ထုတွေပုဂ္ဂိုလ်တွေဆင်းရဲတာတွေမြင်ရတဲ့အခါကလည်းသနာရတဲ့ပုဂ္ဂိုလ်ကသနာစိတ်ဖြစ်ပါတယ်အဲဒါကရုဏာဖြစ်တယ်ကရုဏာဖြစ်တယ်လို့လည်းပြောကြပါတယ်ကရုဏာသက်တယ်လို့လည်းပြောကြတယ်အဲဒါကုသိုလ်တရားပဲကောင်းတဲ့တရားပဲ ဘာဝနာပွားတဲ့အခါကာလကြတော့ဆင်းရဲတဲ့ပုဂ္ဂိုလ်တွေဆင်းရဲမှလွတ်ပါလေလို့ပြောနှလုံးသွင်းရတာဆင်းရဲတဲ့ပုဂ္ဂိုလ်တူတယောက်တွေ့မြင်ပြီးတော့အဲဒီပုဂ္ဂိုလ်ကဆင်းရဲကလွတ်ပါလေဆင်းရဲကလွတ်ပါလေဆင်းရဲလွတ်ပါလေဆင်းရဲမှလွတ်ပါလေလို့နှလုံးသွင်းရအဲဗာမင်းများအများကြီးလုံးပြီးတော့လည်းဆင်းရဲမှအလုံးစုံသတ္တဝါတွေဆင်းရဲမှလွတ်ကြပါစေဆင်းရဲတွေ့နေတဲ့သတ္တဝါတွေဆင်းရဲကြမှလွတ်ကြပါစေဒုက္ခရောက်နေတဲ့သတ္တဝါတွေဒုက္ခမှလွတ်ကြပါစေ ကိုယ်ပင်မစိတ်ပင်မဖြစ်နေတဲ့သတ္တဝါတွေကိုယ်ပင်မစိတ်ပင်မခြင်းမှလွတ်မြောက်ကြပါစေလို့အဲဒီလိုနှလုံးသွင်းတာကရုဏာဘာဝနာခေါ်တယ်သူကကောင်းပါတယ်သူကကုသိုလ်တရားတွေသူကဆိုတော့ကူကူနဲ့ပြင့်နေတာပဲအစင်မပြနှလုံးသွင်းနိုင်လို့ရှိရင်ဖြင့်နိဝရဏတွေကင်းကျင်းသွားတဲ့အခါဥဇာရသမารိဖြစ်ပြီးတော့ဇာလည်းရနိုင်တယ်အဲဇာရလို့ရှိရင်အဲဒီကုသိုလ်ဇာနဲ့ပဲ ဇမတိရရောက်နိုင်တယ်အဲဒီကုသဇကကုသဇံခြေကံပြီးတော့ဝိပဿနာကျင့်မယ်ဆိုရင်လည်းအရိယာမေဖို့တရားတွေရောက်ပြီးရပြီးတော့သွားနိုင်တယ်နိဗ္ဗာန်လည်းရောက်ပြီးတော့သွားနိုင်တယ်လည်းကောင်းပါလေအာလုံးဆင်းရဲဒုက္ခရောက်နေကြသောတတ္တဝါတွေဆင်းရဲမှလုံးရောက်ကြပါစေတဲ့ဒါတော့လုံးသွင်းရမယ်ကရုဏာနဲ့စတဲ့ကကရုဏာဘာဝနာလေးပွားကြအောင်လေအားလုံးဒုက္ခကြီးမှာ ကိုရှင်ရဲ့သိရှင်ရဲ့ရောက်နေတဲ့သတ္တဝါတွေလူပုဂ္ဂိုလ်တွေကလည်းရှိကြပါတယ်ကိုယ်နဲ့စပြီးပြီးတဲ့ပုဂ္ဂိုလ်တွေကလည်းရှိမှာပဲတချို့ပုဂ္ဂိုလ်တွေရှိနေမှာတချို့လည်းယောဂဝေဒနာဖြစ်ပြီးတော့ဒုက္ခရောက်နေကြတချို့လည်းပဲသိရခြင်းကြီးကျုံပြီးတော့ဒုက္ခရောက်နေရငုံငုံကြီးနဲ့ပြင်ကြတာလည်းရှိကြတချို့လည်းကျုံနှောင်းနေပါလေကြာပြီးတော့ဒုက္ခရောက်နေတာရှိကြတယ်ကျိုးလည်းသာရသောက်ရင်မြေတိုင်းရင်မပြည့်မစုံလို့ဒုက္ခတွေရောက်နေတာတွေရှိကြတယ်လူပုဂ္ဂိုလ်တွေကပါလို့လူပုဂ္ဂိုလ်တွေမှာကို သနာစရာပုဂ္ဂိုလ်တွေအများကြီးရှိပါတယ်အများကြီးရှိအဲလူမဟုတ်တဲ့တိရစ္ဆာန်တွေမှာတော့နေရာနေရာတွေကသပြစားလို့ဒုက္ခရောက်နေတာတွေအများကြီးပါပဲတိရစ္ဆာန်တွေတော့ဆင်းရဲသပြမစားတော့သူတို့ကသူတို့ဘဝဆင်းရဲနေသတ္တဝါတွေကသတ္တဝါတွေကဆင်းရဲစိတ်ကမကောင်းတော့အင်းဆင်းရဲတဲ့ဘဝဆင်းရဲတဲ့ဌာနမှာဒုက္ခတွေခံစားရအောင်လို့ပြင်နေတော့ဒုက္ခတွေနေ့စဉ်နဲ့အမျှချင်းရှိနေတာဒုက္ခတွေရောက်ပြီးတော့နေကြတယ်လို့သတ္တဝါတွေရှိတဲ့တိရစ္ဆာန်တွေ ကြိတ်တာတွေဆိုတော့မမြင်ရဘူးအဲ့ဒါအများအားဖြင့်ငရဲရဆိုတော့အဲ့ဒီမှာတတ်တော်တွေသိသိရနေတာတွေကအများကြီးရှိအဲ့ဒီလိုတတ်တော်တွေအားလုံးကိုယူပြီးတော့ကရုဏာတရားပွားများရမယ်တဲ့ခိုင်လိုက်ဆိုရမယ်အားလုံးအားလုံးဆင်းရဲဒုက္ခရောက်နေကြသောတတ္တဝါတွေဆင်းရဲမှကင်းလို့ကြပါစေဆင်းရဲမှ အားလုံးဆင်းရဲဒုက္ခရောက်နေကြသောသတ္တဝါတွေဆင်းရဲမှကင်းလို့ကြပါစေအားလုံးဆင်းရဲဒုက္ခရောက်နေကြသောသတ္တဝါတွေဆင်းရဲမှကင်းလို့ကြပါစေအားလုံး ဒုက္ခရောက်နေကြသောတ attva တွေဆင်းရဲမှကင်းလွတ်ကြပါစေဆင်းရဲဒုက္ခရောက်နေကြ မပွားပဲနဲ့လည်းဆင်းရဲတဲ့သတ္တဝါတွေနေရာတိုင်းနေရာတိုင်းသနာစိတ်ဖြစ်နေတာကရုဏာပါပဲကရုဏာတဲ့သူကဆင်းရဲဆင်းရဲတဲ့လူတွေ့ပြီးတော့သနာကြိုက်သနာကြိုက်မှဖြစ်သည်ကရုဏာပြီးတော့မူရိတာမူရိတာဆိုတာသူတို့ဘာချမ်းသာတာတွေကြီးပွားတာတွေကောင်းစားတာတွေမြင်ရလို့ရှိရင်ဝမ်းမြောက်တဲ့သဘောတူတဲ့သန္တာနဲ့ချမ်းသာပါစေလို့သူများချမ်းသာနေတာမြင်ရတာကြားရတာတွေ့ရတာနဲ့ဝမ်းမြောက်ဝမ်းသာဖြစ်ရတယ် မူရိတာသူကလည်းတော့ဟန်ကြတယ်အဲဆိုရမယ်သူတို့ဘာကောင်းစားတာကိုဒီယူဝါမြောက်တာကမူရိတာသူတို့ဘာကောင်းစားတာကိုဒီယူဝါမြောက်တာကမူရိတာသူတို့ဘာကောင်းစားတာကို မြောက်တာကမူရိတာသို့မြောက်ခိုင်း၌ဖြစ်သည် ဘာကောင်းစားတာတွေဒီဝမ်းမြောက်တာမုဒိတာဘယ်ခါဖြစ်တုံးဆိုအဲဒီလိုသဘာကောင်းစားတာတွေမြင်ရကြားတွေ့ရသိရလို့စိတ်ထဲဝမ်းမြောက်ဝမ်းသာဖြစ်တဲ့အခါမှာအဲဒီလိုခါဒီဒီဝမ်းမြောက်တဲ့အခါမှာဖြစ်သည်သဘာတွေဒီဘာဥစ္စာတွေရှားပွေလို့ရကြတယ်အောင်မြင်ရတယ်ထားမြောက်ကြတယ် လောက်ကိုင်းနေအောင်မြင်တဲ့ကြီးပွားတဲ့ချမ်းသာတဲ့ဆိုတာတွေမြင်ရကြားရတွေ့ရရင်ဒီလိုပုဂ္ဂိုလ်ကဝမ်းမြောက်တဲ့သဘောကျတယ်အဲစိတ်မကောင်းတဲ့ပုဂ္ဂိုလ်ကတော့အဲ့ဒါတွေမြင်ရလို့ရှိရင်နှလုံးမသာဖြစ်သူများချမ်းသာတာတွေကိုမချမ်းသာစေခြင်းတဲ့သဘောဖြစ်တယ်အဲ့ဒါကမနာလိုတာခေါ်တယ်သူကအိတ်သာမနာလိုတာအခုကမနာလိုတာနဲ့ပြောင်းပြန်သူကနားလိုတဲ့သဘောသူများတွေကောင်းစားကောင်းစားတာတွေချမ်းသာတယ်ဒီရလို့ချင်းကောင်းစားပါစေချမ်းသာပါစေ ကောင်းစားနေတာကိုပဲသဘောကျနေကိုသူများကောင်းစားတာကိုကောင်းစားသလိုပဲသူများကြီးပွားနေတာကိုကြီးပွားသလိုပဲကိုစိတ်ထဲမှာအားရဝမ်းသာဖြစ်တယ်သူကတော်တော်ဟန်ကြတယ်မူရိတာသိကောင်းပါလို့သူကတော့အဲဒါလည်းပဲဘာဝနာတစ်ခုပဲဆိုတော့အဲဒီမှာဆန္ဒကြီးပွားတဲ့အားလုံးဆန္ဒကြီးပွားနေကြတဲ့သတ္တဝါတွေကဆန္ဒနဲ့ဆန္ဒကြပါစေကြီးပွားမယ်ကြီးပွားကြပါစေလို့နှလုံးသွင်းရတာဒါလည်းဘာဝနာပဲ ဒါဆိုကြဆိုပါအောင်တော့ဘာဝနာလေးအားလုံးဒီပွားချမ်းသာနေကြတော့ဘတ်တော်တွေဒီပွားမြဲကြီးပွားကြပါစေပြည့်စုံမြဲပြည့်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအားလုံး ချမ်းသာနေကြသောဘဒ္ဒဝါတွေဒီပွားမြဲကြီးပွားကြပါစေပြည့်စုံမြဲပြည့်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအားလုံးဒီပွားချမ်းသာနေကြသော ပွားမြဲကြီးပွားကြပါစေပြည့်စုံမြဲပြည့်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအာလုံးကြီးပွားချမ်းသာနေကြတော့ဘတ်တော်တွေကြီးပွားမြဲကြီးပွားကြပါစေ နဲ့ပြည့်စုံကြပါစေ။သံသာမြဲချမ်းသာကြပါစေ။အဲဒါမူရိတာကမ္မထာခေါ်တယ်ဒီမူရိတာကမ္မထာလည်းကျင့်တာလို့ရှိရင်ပြင်ဇာရနိုင်တယ်ဓမ္မပြေရောက်နိုင်တယ်ဇာခြေခံပြီးဝိပဿနာကျุလို့ရှိရင်မဖို့နိဗ္ဗာန်ကိုလည်းရောက်နိုင်တယ်အဲဒါဗမညာဗမညာကဒီမှာနှစ်ပါးဗမညာစေတသိက်နှစ်ပါး ကရုဏာနဲ့မုရိဒာကိုရုပ်ကတော့ဒါပါပဲကရုဏာဟာတဏှာဟာအကန့်အသတ်ပိုင်းခြားမရှိဘူးပုဂ္ဂိုလ်သတ္တဝါတိုင်းတဏှာနိုင်တယ်မုရိဒာကလည်းပဲအကန့်အသတ်မရှိဘူးပုဂ္ဂိုလ်သတ္တဝါတိုင်းသူကြီးပွားသည်များသူ့အခြေအနေနဲ့ကြီးပွားနေကြီးပွားပါစေဆန္ဒနဲ့ဆန္ဒသာပါစေလို့ဒီလိုအာရုံပြုပြီးပွားများနိုင်တယ်ဒါကြောင့်သူပညာလို့ခေါ်တယ်အဲပညာကတော့၄ပါးရှိတယ်ဒီမှာတော့စေတသိက်က၂ပါးပဲရှိ ရှင်းကသောဒနာပါရဏစေတသိက်16ခုထဲမှာကနှစ်ပါးပါသွားတယ်။အာဒေါသဒေါသဤဆန်းကျင်မဲ့စိတ်မဆိုးတာစိတ်မပြက်တာမပြင်းမှားတာကအာဒေါသဆိုတဲ့နေရာမှာသမ်းသာစီလိုတဲ့သဘောအာဒေါသမေတ္တာဆိုတာပါသွားတယ်အဲ့ဒါမေတ္တာဘာဝနာဒီတော့တတ္တရမေဇာတတာဆိုတာကလည်းပဲသူကအလေလားညီညာရှိတာ အဲသတ္တဝါတွေဒုက္ခအားလည်းဆိုသူဖြစ်နေတာပဲကာမတက္ကကာမနဲ့ကိုယ်ပိုင်ဥစ္စာရှိတာပဲလို့နှလုံးသွင်းသူကလည်းပဲပညာတစ်ပါးပဲပြီးတော့ဟိုကစေတသိက်ကနှစ်ပါးပါတော့ဒီကနှစ်ပါးနဲ့ပေါင်းအလုံး၄ပါးရှိပါတယ်ဒါပေမဲ့လို့ပညာစေတသိက်နေကတော့သီးသန့်ကတော့နှမျိုးပဲရတယ်ခေါင်းကအာရောဓဆိုတာကတော့အပညာကြီးတဲ့မဟုတ်ဘူးသတ္တဝါတွေချမ်းသာပါစေလို့နှလုံးသွင်းတာတခုတည်းမဟုတ်ဘူးသိချင်းဟာတွေလည်းရှိတယ်သူကသိမဆိုးရုံတမညာတွေလည်းရှိတယ်နောက်ပြီးတော့တာရမစ္ဆတတာကလည်းပဲ သတ္တဝါတွေကံကလည်းကိုယ်ပဲဥစ္စာရှိတယ်လို့ဒီလိုနှလုံးသွင်းတာတမျိုးတည်းမဟုတ်ဘူးသိပြန်လည်းပဲအလေလားအလေလားညီမျှတာတွေသူ့အလုပ်ငန်းတွေအများကြီးရှိတယ်ဒီအနာကျေပြမှာလေအဲ့ဒါသူကသူတို့အာရောဒနဲ့သတ္တရမစ္ဆရတာကတော့ပမညာတက်တယ်မဟုတ်ဘူးပမညာလည်းပါတယ်ပမညာမဟုတ်တာတွေလည်းပါတယ်အဲကြောင့်မို့ဒီမှာပမညာစေတသိက်ကဓမ္မတော့နှစ်ပါးပဲထားတယ်အဲဒီတော့ခဏအဟုတ်တယ်ပါတော့တဲ့ပမညာလေးတွေလည်းပဲပမညာဆိုတာဇမဝိဟာရတရားပဲဒါလေးတွေလည်းပဲ မေတ္တာတရားတွေပွားများပုံတွေအကုန်လုံးစုံသွားအောင်ပွားလိုက်အောင်မှအာလုံးတတ္တဝါတွေအဝေရာဟွန်တုဘေးရန်ကင်းကြပါစေအဘယပိဇာဟွန်တုသိခြင်းကင်းကြပါစေအာနိယဟွန်တုကိုခြင်းကင်းကြပါစေသုခိအာဒနာပရိဟရတုဆန်းသာသာနဲ့မိမိခန္ဓာဝန်ကိုရောက်ဆောင်နိုင်ပါစေဘေးရန်သာအလုံးအလုံးကင်းမြင်တယ်ကိုယ်လည်းကင်းမြင်၊ပညာလည်းကင်းမြင်တယ်ကင်းကြပါစေသိခြင်းရဲ့ ဆိုတာလည်းပဲကိုယ်လည်းကင်းကျင်တယ်သူများတွေလည်းကင်းကျင်တဲ့အခါရောက်သူချင်းရဲ့ကင်းကြပါစေကိုယ်ချင်းရဲ့ဆိုတာကိုယ်ထဲမှာညောင်းညာပူပင်နာကျင်ကြိုက်ခဲအစရှိကိုယ်ထဲခံခဲ့တဲ့ဆင်းရဲဥဒ္ဒများတွေအကုန်ပဲအလိုလိုသဘာဝချင်းဖြစ်တဲ့ဆင်းရဲတွေရှိသူများကနှိမ့်ဆက်တဲ့ဖြစ်တာလည်းရှိတယ်အဲဒီဆင်းရဲတွေအကုန်လုံးကင်းကြပါစေသိချင်းရဲ့ကိုယ်ချင်းရဲ့ကင်းကြပါစေနေတော့အဲ့တော့ကိုယ်ချင်းစီချင်းရဲ့ကင်းနေမှာတော့ကိုယ်သိနေပြချမ်းသာနေတာပေါ့ချမ်းသာလို့ချင်းကိုယ်ခန္ဓာဝင်ချမ်းသာတယ်ဆောင်ရွက်ရ စာရေးတော်ရေးနေထိုင်နေစသရရတွေကမပင်မပန်းချမ်းသာတာနဲ့နေရလို့ရှိရင်ကောင်းတာပဲဒါကြောင့်မိမိခန္ဓာဝင်ကြီးကိုဆင်းရဲသာတာနဲ့ဆောင်ရနိုင်ပါစေတဲ့ဒီဘက်ကလည်းတစ်ပိုက်ပါတယ်သူကအရေးကြီးတယ်ခန္ဓာဝင်ဆောင်ရတာကတာဝန်လေးဥစ္စာဆိုတော့ဆင်းရဲသာတာနဲ့ဆောင်ရနိုင်ပါစေတဲ့ဒီဘက်တစ်ပိုက်ပါပါတယ်ဆိုင်ဆရာမအားလုံးသတ္တဝါတွေ yagi hae tezihe gị ale pụs he gi hale sen nabalị, alụ na ika n wụwụ enwale လုံးသတ္တဝါတွေသိရန်ကင်းကြပါစေသိစင်ရဲ့ကင်းကြပါစေကိုစင်ရဲ့ကင်းကြပါစေကိုစိတ်နှပြသမ္မာစွာနှင့်မိမိခန္ဓာဝန်ကိုသက်ဆောင်နိုင်ကြပါစေ လုံးသတ္တဝါတွေသိရန်ကင်းကြပါစေသိစင်းရကင်းကြပါစေကိုစင်းရကင်းကြပါစေကိုစိတ်နှပြသံသာစွာနှင့်မိမိခန္ဓာဝန်ကိုသက်ဆောင်နိုင်ကြပါစေ မေတ္တာဘာဝနာပွားများဖို့ခုနကရုဏာဘာဝနာပွားများဖို့မုဒိတာဘာဝနာပွားများဖို့အဲမေတ္တာကရုဏာမုဒိတာအဲဒီလိုပွားများအဲဒီလိုပွားများလို့မဖြစ်နိုင်တဲ့ဥစ္စာကြတော့လေဥပိ္ပခာပဲလိလူရှိရအဲမေတ္တာကရုဏာမုဒိတာနဲ့ပထမဇာတုတိဇာတတိဇာနဲ့ရပြီးတဲ့ပုဂ္ဂိုလ်လည်းနောက်ဆုံးဇာရခြင်းလို့ရှိရင်ကာမတက္ကဆိုတဲ့ဥပိ္ပခာနဲ့ပဲပွားများပြီးတော့နောက်ဆုံးဇာကိုရအောင်အားထုတ်ရတယ် လောကကြီးနဲ့စပြီးတော့မေတ္တာကရုဏာမုဒိတာနဲ့မဆောင်ရနိုင်လို့ရှိရင်ဥပိ္ပခာပဲလိလိရှိရသာဝေသတ္တကာမပက္ခတဲ့သာဝေလုံးစုံသောသတ္တသတ္တဝါတွေဒီကာမပက္ခကာမရင်ကိုယ်ပိုင်ဥစ္စာရှိကြကုန်၏သတ္တဝါတွေအကုန်လုံးကိုယ်ကနဲ့ကိုယ်ပဲဒုက္ခအလျော်စွာနေတဲ့ပုဂ္ဂိုလ်ရဲ့ဆင်းရဲမှာချမ်းသာတဲ့ပုဂ္ဂိုလ်ရဲ့ချမ်းသာမှာပဲ ကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေချမ်းသာကြမှာပဲအကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေငြိမ်းကြမှာပဲဒုက္ခအားလို့ဆိုတာသိကြပြီဆိုအလုံးသတ္တဝါတွေမိမိတို့ပြုထားတဲ့ကောင်းမှုမကောင်းမှုကံတာလည်းကိုယ်ပိုင်ဥစ္စာရှိကြပါတကားကောင်းစားစရာအကြောင်းရှိတဲ့ပုဂ္ဂိုလ်တွေကောင်းစားမှာဆင်းရဲစရာအကြောင်းရှိတဲ့ပုဂ္ဂိုလ်တွေဆင်းရဲမှာဘယ်နဲ့မှမတတ်နိုင်ဘူးတဲ့သူကသူဖြစ်နေတာပဲတဲ့ဒီလိုလေးလေးကြည့်ရတာကိုတိုင်းဆိုရမယ် အလုံးသတ္တဝါတွေမိမိတို့ကိုယ်တိုင်ပြုထားတဲ့ကောင်းမှုကံမကောင်းမှုကံသာလင်ကိုယ်ပိုင်ဥစ္စာရှိကြပါရကာအလုံးသတ္တဝါတွေမိမိတို့ကိုယ်တိုင်ပြုထားတဲ့ကောင်းမှုကံ ကောင်းမှုကံသာလင်ကိုယ်ပိုင်ဥစ္စာရှိကြပါရတာအလုံးသတ္တဝါတွေမိမိတို့ကိုယ်တိုင်ပြုထားတဲ့ကောင်းမှုကံကောင်းမှုကံသာလင်ကိုယ်ပိုင်ဥစ္စာရှိကြပါရတာ ပိဿာဘာဝနာပွားဖို့နဲ့ရင်ကဓမ္မဝိဟာရပွားဖို့နဲ့ပါပြီးသားပါပဲဒါပေမဲ့ခုဒီမှာပညာစေတသိက်နေရာမှာပညာ၄ပါးစုံလင်အောင်လို့ဒီမှာထည့်ပြီးတော့ပြောရတာပညာစေတသိက်အစစ်ကတော့ဒီနှစ်ပါးပဲဟိုကတော့အာရောဒနဲ့တရမေဇရတာကတော့အဘမညာဖြစ်တဲ့ခိုက်တာနဲ့ရှိတဲ့မဖြစ်တဲ့ခိုက်တာနဲ့ရှိတယ်ဒါကြောင့်သူတို့ကအဘမညာတော့နာမည်ပေးမထားဘူးအဲဒါပြီးတော့ပါလေကဥရတိစေတသိက်၃ပါးဥရတိဆိုတာရှင်းချောင်းတဲ့ သဘောတရားအကုသိုလ်မှကျင့်ကြောင်းတဲ့သဘောတရားတွေသုံးပါမကောင်းသောစကားကိုကျင့်ကြောင်းတာကသမာဝါစာမကောင်းသောမှုကိုကျင့်ကြောင်းတာကသမာကမ္မန္တာအဲမကောင်းသောစီးပွားရှာမှုဆိုတော့မပေါ်ပဲနေဆိုတော့မတရားစီးပွားရှာမှုကိုကျင့်ကြောင်းတာကသမာစီဝါဒီသုံးပါးမှာကျင့်ကြောင်းတဲ့စိတ်မဲ့ဖို့စိတ်တွေနဲ့သာရှင်သည်ကျင့်ကြောင်းလိုတဲ့အခါကာလမှာလည်းဖြစ်တယ် မဲ့ဖို့ဖြစ်တဲ့ခါကာလမှာလည်းသုံးပါပါတယ်ဒီပြင်ခါမှာမပါဘူး။ဒါရင်ဒါလေးတပုတ်တပုတ်ချင်းတပုတ်ချင်းဆိုတာမကောင်းသောစကားကိုမြင်ချောင်းတာကသမာဝါစာမကောင်းသောစကားကိုမြင်ချောင်းတာကသမာဝါစာမကောင်းသောစကားကို ကြောင်းသာကသမ္မာဝါစာမကောင်းတဲ့စကားဆိုတာ စီရုဆိုင်၄ပါးမုသာဝါဒလိန်ပြောတာတဲ့မကောင်းဘူးလိန်ပြောတာလိန်ပြောတဲ့လူဘက်ကနေကြည့်ရင်တော့ကောင်းတယ်လို့ဆိုမှာပေါ့သူသူ့အလိုသူ့ကိစ္စအောင်မြင်အောင်လို့ပြောရတာကိုသူကအဲသူကတော့ကောင်းတယ်လို့ဆိုတာမှပဲအဲဒီလိန်ကိုရသကလုံးတွေပဲသူမှကြားကြံတာပဲသကလုံးကောင်းကောင်းနေတဲ့သူများတွေကိုမျိုးမျိုးသူတွေလှည့်ပတ်ပြောပြီးတော့လိန်ရတာပေါ့အဲဒီလိန်တဲ့ပုဂ္ဂိုလ်ဘက်ကတော့ကောင်းတယ်လို့ဆိုရမှာပဲ တရားယုံနေမှာဆိုရင်လိမ်မို့ရာတွေကြံဖားရတာတွေတော့ရှိပုံပေါ်ပါတဲ့သုဇာနဲ့မှာကိုယ်ဘက်ကအမှုအောင်မြင်အောင်ပါလို့ပြောရဆိုရတာတွေကိုဒီမှာအဲတရားလိုဘက်ကတရားခံဘက်ကတစ်ဘက်လုံးပဲမှုကမမှန်ဘူးဆိုလို့ရှိရင်ပြင်မှန်အောင်လုပ်ရတာကိုမှုမှားနေတဲ့ပုဂ္ဂိုလ်ကတော့တော်ပါလိမ့်မယ်လို့သူကတော့မှန်မှန်ပြောရတာများတယ်အမှုမမှန်တဲ့ပုဂ္ဂိုလ်တွေကကိုယ်ကအောင်မြင်အောင်မဟုတ်တာတွေလုပ်ရတာ တရားယုံမှအရင်ကုန်ပြီးကြလို့ရှိရင်တစ်ဖက်ကတော့မှားရမှာသူကြီးကနှစ်ဖက်လုံးတော့မှားမှာမဟုတ်ဘူးအဲဒါမှားတဲ့ဘက်ကပုဂ္ဂိုလ်တွေကအမှားတွေတောက်ပြီးတော့ပြောရတာအမှားတွေကိုအမှန်ပြအောင်လုပ်ရတာလင်ရတာကိုသေသေးတွေကလည်းပဲဒီလိုပဲလင်ရကျတော့လည်းရှိပါတယ်အဲတော့အဲဒီလိုပုံကိုယ်တွေအတွက်တော့ကိုကိုအလုပ်ကိစ္စအောင်မြင်အောင်လို့ပြောရတာသူတို့ဘက်ကနေကြည့်ရင်တော့ကောင်းတာတွေသွားမှာပဲသူတို့အနေနဲ့တော့ကောင်းတယ်လို့သွား ဒါပေမဲ့လို့တရားသဘောကတော့မကောင်းတာပဲမကောင်းတဲ့စကားလိုပဲဆိုတာဘာဖြစ်လို့လဲအဲဒီလိုကောင်းတယ်လို့ထင်ပြီးပြောတဲ့စကားတွေဟာဒီနေ့ကျအကျိုးပေးတော့မကောင်းကျိုးပေးမှာအခုလောလောဆယ်တော့အာငါလို့ကအောင်မြင်ဟဆိုပြီးတော့သူကဒီလိုပဲအောင်မြင်မှာပဲအခုအောင်မြင်လေးလေးနောက်ခါကာလကြာမကောင်းကျိုးကြရင်မကောင်းကျိုးတွေများများပေးတယ်လေးပဲမအောင်မြင်သိကြမြည်ဘူးအဲမကောင်းတဲ့စကားပြောလိန်ပြောသူများမယုံရင်တည်းအရင်မရှိဘူးသူစား အဲသူများကယုံကြည်သွားပြီဆိုရင်အမှုမှန်နေအမှုမှဖြစ်အမှုမှတွေအမှုမှဖြစ်အကျိုးမဲ့တွေဖြစ်ကုန်ပြီဆိုရင်ညာညာကြီးဖြစ်တယ်လေညာညာကြီးဖြစ်ကြီးတာပဲလို့ဒါတော့ညာညာကြီးအောင်မြင်လို့ရှိရင်လိန်ဒီပြောဆိုတာညာညာကြီးအောင်မြင်ရင်ညာညာကြီးဖြစ်ကြီးတာပဲသူအပြည့်ကြီးဆုံးမကောင်းတာပဲသူမကောင်းကျိုးတွေအများကြီးပေးတာသူကမနာရေးကြီးပါလေအဲမူတာဝါဒလိန်ကြောတာတဲ့သူတော်ဘာအကျိုးမဲ့ဖြစ်အောင်လိန်ကြောတာဖြစ်ကြီးတယ် အကြီးကြမောစရာတင်ပြောတာကတော့သူကအပြစ်သိမ့်ကြည့်ဘူးပေါ့လေသူကလည်းကြီးကြမောစရာပြောပြောတာကိုဒါလည်းပဲပြောကောင်းတယ်လို့တော့မဆိုရဘူးမပြောကောင်းဘူးလို့တော့ဆိုတာပါပဲဒါပေမဲ့အပြစ်သိမ့်ကြည့်ဘူးသူကသူကတော့အဲအပယ်လေးပါးကြတော့အောင်လို့အဲအပြစ်ကြီးမဲ့လက္ခဏာမဟုတ်ဘူးသူကတော့သူတစ်ပါးကြီးအကျိုးမဲ့ဖြစ်တယ်သူတစ်ပါးကြီးအကျိုးမဲ့ပြန်နေနေပြီးတော့ပြောတဲ့ဥစ္စာကြီးကြီးတယ်တဲ့အဲဒါမကောင်းသောစကားပဲဘုရားပါတော့ ပိတုနာဝါစာတဲ့ဂုံးတိုက်တယ်ဂုံးတိုက်တယ်ဆိုတာဟိုဘက်ကစကားကိုဒီဘက်ပြောဒီဘက်ကစကားဟိုဘက်ပြောမဟုတ်မဟုတ်တာတွေပြောတာလည်းဒီဟုတ်တာပြောတာလည်းရှိတယ်ဟုတ်တာပြောလည်းပဲအဲဒီနှုံးမြောက်မတက်အောင်ကြွဲရအောင်ပြောလို့ရှိရင်တော့အဲဒီဥစ္စာဂုံးတိုက်တာခေါ်တာတော့ဟုတ်တာပြောလည်းပြီးရှိတာပဲမဟုတ်ဘဲနဲ့ကြားမှပြောရင်တော့ဒါဆိုတာပေါ့လေတော့ဂုံးတိုက်တာဂုံးတိုက်တဲ့ပုဂ္ဂိုလ်က အဲ့ဒီနှစ်ဦးနှစ်ယောက်အစကတဦးနဲ့တဦးခင်းမင်းနေတယ်ကြီးညိုးနေတယ်တူတူယုံကြည်နေတယ်အားကိုးနေတယ်အဲ့ဒီလိုအားတွေတဦးနဲ့တဦးနဲ့မခင်းမင်းအောင်တဦးနဲ့တဦးနဲ့မတက်အောင်တဦးနဲ့တဦးနဲ့မကြီးညိုးအောင်တဦးနဲ့တဦးနဲ့မယုံကြည်အောင်အဲယုံကြည်တယ်ပြက်ကောစိတ်ဝမ်းတွေကွဲကုန်လို့သူပြောတာပေါ့ပြီးတော့မိမိကိုယ်လည်းပဲအားကိုးအောင်ယုံကြည်အောင်ဒီလိုကြည်ရွယ်ချက်လေးပါတယ်ကိုကျိုးရတယ်လည်းပါတယ် အဲဒီဂုံးတိုက်တဲ့လူကဒီလိုဟာတွေလုပ်တတ်တယ်အဲဒါသီလနာဝါစာဒါမကောင်းတဲ့စကားပဲဒါလည်းပဲပြောတဲ့ပုဂ္ဂိုလ်ဘက်ကနေကျင်တော့သူလည်းကောင်းတယ်လို့ပြောမှာပဲသူစည်းဝါးရေးသူအလုပ်ကိုင်းတဲ့သူကပြောတာကိုဂုံးတိုက်တဲ့ပုဂ္ဂိုလ်တွေကဂုံးတိုက်တဲ့ပုဂ္ဂိုလ်မှလည်းသူရည်ရွယ်ချက်ကလေးရှိတယ်ဒီလိုမြောက်ကွဲသွားလို့ကျင်တော့အဲငါကြံအောင်တာပဲဆိုတဲ့အနေနဲ့အဲဒီလိုဆောင်ရတာတွေရှိပါတယ်ဂုံးတိုက်တာတွေက အခုခေတ်ကာလတွေမှာဆိုလို့ရှိရင်ဝါဒပြမယ်ဝါဒပြမယ်ဆိုတာတွေကများသောအားဖြင့်ဂုဏ်ဒိတ်တာတွေဖြစ်တတ်တယ်ဆိုတာဂုဏ်ဒိတ်တာတွေတစ်ခါကပုဂ္ဂိုလ်တွေကိုမလိုတဲ့ပုဂ္ဂိုလ်တွေအပြစ်မြင်အောင်မဟုတ်တာလည်းပဲအဟုတ်ပြအောင်ဟုတ်တာလည်းမဟုတ်တာပြအောင်အဲတော့ကိုပြောရပါတယ်ဒီဝါဒပြတာတွေကကဘာမှာနိုင်ငံတကာနိုင်ငံတကာပဲခုနေဝါဒပြတာကသိစေစားနေတယ်အဲဒါတွေကပိတုနာဝါစာတွေများတာပဲဘုန်းကြီးဘုန်းကြီးမြင်တာချင်းအဲ့ဒီတိုင်းမြင်တယ်ဟောအကုသိုလ်တရားတွေကတော့ပွားလာတာပဲ တကဘာလုံးဒီသာမန်ပုဂ္ဂိုလ်တွေမဟုတ်ဘူးတကယ်လူကြီးလူကောင်းတွေကနေပြီးတော့ဒါတွေဒီလုပ်တွေလုပ်ကြတာကိုဝါဒဖြန့်တယ်ဆိုတဲ့လုပ်တွေကောင်းကောင်းဝါဒဖြန့်တာလည်းပါရပါပါတယ်အုံကောင်းကောင်းဝါဒဖြန့်တာကတော့ပြင်းပြင်းထန်ထန်ပါတယ်သူကအဲမဟုတ်ဘဲနဲ့ဝါဒဖြန့်တာတွေကဒီမှာအဲသူတို့ဘာတွေအကျိုးမဲ့ဖြင့်ဝါဒဖြန့်တာတွေကတော့များများပါအဲ့ဒါတွေတော့ကြောက်ကြရကောင်းတာပါပဲကုသိုလ်အကုသိုလ်တရားကို ယုံကြည်တဲ့ပုဂ္ဂိုလ်အနေနဲ့ဆိုလို့ရှိရင်တော့ပြည့်ရဲစရာတော့မရှိပါဘူးတော့ကြောက်စရာကောင်းပါလေသူကအဲဒီဟာဂုံးတိုက်ဟာတဲ့ဒါမကောင်းသောစကားပဲဒါပေမဲ့လို့အဲဒီလိုဂုံးတဲ့စကားဝါဒပြန်စကားတွေပြောတဲ့ပုဂ္ဂိုလ်ဘက်ကနေကျင်တော့သူ့အကျိုးတွေရှိတယ်ရည်ရွယ်ချက်တွေအများကြီးရှိတယ်အဲကိုဝါဒကိုလားစဉ်ကိုလုတ်ကိုင်းနေအောင်မြင်အောင်လို့သူကပြောရတာကိုပြောရတော့သူ့ဘက်ကနေကြည့်ရင်တော့ကောင်းတဲ့စကားတွေပြည့်နေမှာပါပဲဒါပေမဲ့လို့တစ်ဖက်က ပုဂ္ဂိုလ်တွေတော့အကျိုးမဲ့တယ်အများကြီးဖြစ်သွားတယ်နောက်ပြီးတော့နောက်အဲဒီဝါရပြန်ဘုံတိုက်တဲ့စကားတွေအောင်မြင်သွားသလောက်ဟာမကောင်းကျိုးတွေကနောက်တော့ပြီးမှဒီဥစ္စာတွေအရကားနေမှာမဟုတ်ဘူးအနာကြောက်ကြက်ကောင်းပါတယ်ဒါကြောင့်မကောင်းတဲ့စကားပဲဘုဒ္ဓဝါဒပိတုနာဝါဒသုဒ္ဓဝါဒသုဒ္ဓဝါဒဆိုတာကျဉ်းကျဉ်းထန်းထန်းဆဲဆိုတဲ့စကားကိုဆဲဆိုကြီးမုန်းတဲ့စကားအဲ့ဒါလည်းဆဲဆိုကြီးမုန်းတဲ့ဘက်ကတော့သူကောင်းလို့ပြောတယ်လို့ဆိုမှာပဲအဲ့ဒါလည်းပဲ မကောင်းတဲ့စကားပါပဲဆက်စုကြီးမောင်းတာအဲအကျိုးပေးတဲ့အခါကာလကြာရင်ရုပ်ပြစင်းပြမကောင်းတဲ့အကျိုးတွေအများကြီးပေးတတ်ပါတယ်သူကဗံဖပလာပါအပြင်ပြင်းအနှစ်မဲ့စကားတွေအနည်းသာရမရှိဘဲနဲ့တကယ်မဟုတ်တာတွေအဟုတ်ထင်အောင်လို့ဒုံတင်ကြောင်တင်ဖြစ်အောင်လို့ကျမ်းပါပြီးတော့ပြောတဲ့ဥစ္စာတွေပေါ့လေအခုကာလခေတ်ပေါ်ဝတ္ထုမျိုးတွေပါဒီလိုအားတွေပါပဲအဲဒီလိုအနှင်းမရှိတဲ့မဟုတ်မှန်တဲ့အကြောင်းအရာတွေကိုဟုတ်မှထင်အောင်လူတွေ စိတ်ဝင်စားပြီးတော့အချိန်ကုန်အောင်လို့အဲဒီတော့စကားကလည်းလူတွေကတဲကြိုက်တယ်မဟုတ်ပင်မဲ့ဒါတွေပဲနားထောင်ပြီးတော့နေရတာကြည့်ရှုစာအုပ်ဆိုလို့ချင်းကြည့်ရှုပြီးတော့နေရတာဒါကကိုရတာရှိတယ်လို့ချင်းသိတဲ့ဘောကြကြအဲဒါပိသုနာဝါစာမကောင်းတဲ့စကားပဲဒါလည်းပိသုနာဝါစာပြောတဲ့ပုဂ္ဂိုလ်နဲ့ကြိုက်တဲ့ပုဂ္ဂိုလ်ကတော့အဲဒါလည်းကောင်းတယ်လို့ထင်နေမယ်ဒါပိသုနာဝါစာတော့အကောင်းလို့အများကသိချင်ကြတယ်လားသိသိ ဟိုပြောတဲ့သဘောပေါ့စိတ်ပြောတဲ့သဘောတင်ပြီးတော့ဒါတွေတော့အများကလက်ခံပြီးတော့နေကြတယ်ဒါပေမဲ့လို့အကျိုးမဲ့တွေဖြစ်တယ်တဲ့ဒါတွေနားထောင်နေဒါတွေပြောဆိုနေတဲ့အတွင်းမှာကောင်းသောအလုပ်တွေအကုန်လုံးပြည့်နေတယ်ဒါကြောင့်မလို့မကောင်းတဲ့စကားတွေဆိုပါတဲ့အဲဒီမကောင်းတဲ့စကားတွေကျင်းချောင်းတာကသမ္မာဝါစာငါးပါးတိလာထဲမှာမူတဝါရဝေရမိသိက္ခာရသမာရိယာမိအဲဒီလိုထောက်ကြည့်ရတယ်မူတဝါရလိန်ပြောခြင်းမှမူတဝါရ မူတာဆိုတာအတိအကျိုးမဲ့အချင်းကြီးမဟုတ်မှန်တာကိုအဟုတ်မှလုပ်ပြီးပြောတဲ့စကားမူတာဝါဒမဟုတ်မှန်တာစကားကိုဟုတ်မှလည်းနေရတယ်ဒီနည်းပြောဆိုခြင်းမှာဝေရမဏိသိက္ခာပဒံပြကြောင်ကြောင်းဖြစ်သောသိက္ခာပုဂ္ဂိုလ်သမာဓိရမယ်ဆောက်တည်ပါ၏ဆိုလိုက်လို့ချင်းမူတာဝါဒတပုတ်ဆောက်တည်လိုက်တဲ့ချင်းလက်ပြညာတွေလည်းတည်းကပါအတွင်းဝင်သွားတယ်ဒီသူနာဝါစဂုံးတိုက်တယ်ဆိုတာလည်းပဲဒါလည်းပဲမူတာဝါဒလိုပဲမပြောကောင်းတဲ့စကားနေရာချင်းပါသွားတယ် ဘုရားဝါစာကျမ်းနာကျမ်းကျမ်းချုပ်ချုပ်ပြောတဲ့စကားဟာလည်းမပြောကောင်းတဲ့စကားနေရာချင်းဒီထဲပါဝင်သွားတယ်။သံသဗလာပအနစ်မဲ့အဲအနစ်သာရမရှိတဲ့မဟုတ်မှန်တဲ့လောက်ကြပြီးတော့ထားတဲ့အကြောင်းအရာတွေကိုပြောတာလည်းပဲဒီထဲမှာမုဒ္ဒဝါဒလို့မပြောကောင်းတဲ့စကားနေရာချင်းပါဝင်ပြီးတော့သွားတယ်။ဒါကြောင့်ငါးပါးသီလပြည့်ပြည့်စုံစုံဆောက်တည်တယ်။ရှင်သုံးတဲ့ပုဂ္ဂိုလ်ကအဲဒီဘုဒ္ဓဝါဒသာမဟုတ်ပြီးသုဏဝါဒပရုဒ္ဓဝါဒသံသဗလာပတွေဒါတွေလည်းကျင့်ဆောင်ရပါတယ်။ အာဇီဝဓမ္မကသီလဆောက်တည်တဲ့ပုဂ္ဂိုလ်ကလည်းအဲ့ဒါတွေအကုန်လုံးတရိပ်ပါသွားပါတယ်ဟုတ်လားမုဒ္ဒဝါဒမကောင်းသောစကားကိုကျင့်ကြံတာကသမာဝါစာမုဒ္ဒဝါဒဝေရမဏိသိက္ခာပဒံသမာရိယာမိလို့ဆောက်တည်တဲ့အခါကာလဆောက်တည်စေမှလည်းဖြစ်တယ်မဆောက်တည်ပဲနဲ့လည်းပဲပြောစရာအကြောင်းဆုံးလာတဲ့အခါမှာလိန်ပြောစရာအကြောင်းကပေါ်လာပြီဆိုတဲ့အခါမှာလိန်မပြောဘဲနဲ့အမှန်တိုင်းပြောတယ် ဂုံတိုက်စရာအကြောင်းပေါ်လာပြီဆိုတဲ့အခါဂုံတိုက်စကားမပြောဘဲနဲ့ရှင်းချောင်လိုက်တယ်အဲဆိုစရာအကြောင်းပေါ်ပေါက်ပြီးတော့လာတဲ့ဒီဆိုစရာအကြောင်းကပေါ်လာတဲ့ဆဲဆိုစရာအကြောင်းခွင်လန်းပေါ်လာတယ်ဒီလိုခါကာလမဆဲမဆိုဘဲနဲ့နင်းညံ့ညံ့ပြောရင်ပြောတဲ့စကားပြောတယ်သုံးမှုမပြောဘဲနေနေတယ်ဗံဖဗလာဘအနှိမ့်မဲ့စကားတွေကိုပြောဖို့ရအခွင့်အရေးကျုံးလာတဲ့ခါကာလမှာပြောတော့ပါဘူးဆိုပြီးတော့ကြင်ကြောင်လိုက်တယ်အဲဒီလိုခါတွေမှာ ဝိရတိကဖြစ်ပါတယ်သမာဝါစာဝိရတိဖြစ်တယ်အဲမကောင်းတဲ့စကားတွေမပြောနဲ့မပြောလိုက်တဲ့စကားတွေမပြောတော့ဘူးလို့ထောက်တည်တဲ့ခါကာလမှာလည်းပဲဖြစ်တယ်အဲပြောရင်ပြောလိုက်တဲ့စကားတွေပြောဖို့ရအကြောင်းရှိတဲ့ခါမပြောတော့ဘူးလို့ညံတဲ့ခါကာလဖြစ်တယ်နောက်အရိယာမဲ့ရောက်တဲ့ခါကမက်ဆေ့ထဲမှာတော့အလိုလိုပါဝင်ပြီးတော့ကြီးကြီးသွားတယ်လည်းဒါတော့ကြာမှပြောရမယ် သို့မကောင်းသောစကားကိုကျင့်ကြံတာကသမ္မာဝါစာသို့မကောင်းသောမှုကိုကျင့်ကြံတာကသမာကမ္မန္တာသို့မကောင်းသောမှုကိုကျင့်ကြံတာကမကောင်းသောမှု ကောင်းသောအမှုမကောင်းတဲ့အမှုဆိုတာ၃ပါးရှိရဲ့ကာယကံဒုစရိုက်၃ပါးပါဠိပါဒအရိဏကာမိနုမိစ္ဆာကာရ၃ပါးရှိတယ်ပါဏာတိပါဒသတ္တဝါဤသက်ကိုသတ်ပြခြင်းမကောင်းသောမှုပဲဒီမှာလည်းပဲသတ်ပြတဲ့ပုဂ္ဂိုလ်ဘက်ကနေကြည့်ရင်တော့သူသူ့ရဲ့ရည်ရွယ်ချက်နဲ့သူလုပ်နေတာကိုသူကကောင်းတယ်လို့ပြောမှပါပဲ။ သတ္တဝါကိုသတ္တဥစ္စာအလကားမဟုတ်သူရည်ရွယ်ချက်ရှိတယ်အဲဒါသူ့ဘက်ကနေပြင်တော့ကောင်းတယ်လို့ပြောမှာပဲဒါပေမဲ့လို့ခါရတဲ့ပုဂ္ဂိုလ်ဘက်ကနေပြင်တော့ဘယ်သူမှကောင်းတယ်လို့ပြောမှာမဟုတ်ပါဘူးခါရတဲ့ပုဂ္ဂိုလ်ကသတ်ခါရတဲ့ပုဂ္ဂိုလ်ကတော့မကောင်းဘူးလို့ပြောမှာပဲပြီးတော့အကျိုးပေးတဲ့ခါကာလလည်းပဲဒီသတ္တမှုကဘယ်ငရဲလဲကြားရတယ်လူပြည့်တာရင်လည်းအသက်တို့ချင်းအနာရံလူများချင်းစသည်ချင်း မကောင်းကျိုးတွေအများကြီးပေးရပါတယ်ဒါတော့သူကမကောင်းတဲ့အမှုပါပဲကိုကဒီမှုပြုတယ်တဲ့ကောင်းကျိုးတွေရလိမ့်မယ်ပြင်ပြီးတော့ပြုလိုက်တာနောက်ဆုံးကြတော့မကောင်းကျိုးတွေရမကောင်းကျိုးတွေရလာတယ်ဗာမိပါဒသူစိတ်တွေနဲ့မကောင်းမှုတွေပြုပြီးတော့ကောင်းစားလိမ့်မယ်အောင်းမိပြီးတော့ပြုမိတဲ့ပုဂ္ဂိုလ်ကနောက်ကြဒီမကောင်းမှုတွေကအကျိုးပေးတဲ့အခါကျတော့မကောင်းကျိုးတွေကရဟိုတယ်မတည့်တဲ့အခါသာမိတာနဲ့တူးတယ် မတင်တဲ့စာကိုအစာတွေမှာစားတော့မှတော့ကောင်းနေမယ်တင်တော့ရတာရှိလို့မငြင်းပြည့်ပြည့်ရှိလို့စားရတယ်တော့ကြတော့ယောဂဝေဒနာတွေရှိပြီးမကောင်းကြုံပေးအဲ့ဒါလိုပါပဲအရိဘာနိဗ္ဗာန်သူတော်ဘာသက်ကိုသာချင်းကကောင်းနေမယ်တင်လို့သူကြီးပဲကျနဲ့သူကျူတာလည်းဒါမှကျိုးပေးတဲ့ခါကျတော့မကောင်းကျိုးတွေပေးဒါကြောင့်မကောင်းတော့မှုပဲတဲ့မကောင်းတော့မှုဆိုကြည်ကြံရတယ်ယောဂဝေဒနာရှိတဲ့ပုဂ္ဂိုလ်မတည့်တဲ့အစာများရှောင်ရတာလို့ပဲရှောင်နေတယ်လို့ပဲဒါလည်းပဲရှောင်ရမှာဥစ္စာပဲ အာဒိနာဒါနတဲ့သူများဥစ္စာကိုခိုးယူတယ်ခိုးယူတယ်ဆိုတာလူရတာတွေလည်းပါတယ်ခိုးခြင်း25ပါးရှိတယ်ဒိဋ္ဌိစိတ်ခိုးတာရှိတယ်လိင်မီပြီးခိုးတာရှိတယ်အဲအတင်းလူပြီးတော့ခိုးတာရှိတယ်အနိုင်တဲ့နှိမ့်ဆက်ပြီးတော့ခိုးတာလည်းရှိတယ်အခိုးတယ်ဆိုတာလူတာတွေရတာလည်းကုန်ပါတယ်လို့အဲဒီသူတော်ဘာဥစ္စာခိုးတာလည်းခိုးတဲ့ပုဂ္ဂိုလ်ပဲကတော့သူကောင်းလို့သူ့အမြင်နဲ့တော့သူကောင်းလို့လုပ်နေတာပဲကောင်းတယ်လို့ဆိုမှာပါပဲ ရရချင်းလားဒါပေမဲ့အခုခံရလူခံရတဲ့ပုဂ္ဂိုလ်တွေကနေပြီးရင်ဘယ်နည်းနဲ့မကောင်းတယ်လို့မပြောနိုင်ဘူးကမကောင်းတဲ့ဥစ္စာနောင်ကာလအကျိုးပေးတော့လေဒီခိုးတဲ့လူတဲ့ဥစ္စာကမကောင်းကျိုးတွေပေးတာပဲပဲလေးပါးကြောက်တတ်တယ်အဲဖြစ်လေရရဘဝဒီဖြစ်လာကြလို့ရှင်တဲ့ဒီစည်းဥစ္စာတွေပျက်စီးတတ်တယ်စသည်ဖြင့်မကောင်းကျိုးတွေအများကြီးပေးတတ်ပါတယ်ဒါကြောင့်အတိဏ္ဍာန်ဆိုတာ မပြူကောင်းတဲ့မှုပဲအဲဒီမပြူကောင်းတဲ့မှုမှာကျင်ချောင်ရကာမေတုမိစ္ဆာသာရကာမဂုဏ်တို့၌မာယွန်းစွာသိကျင်ခြင်းမိစ္ဆာသာရကိုကာမဂုဏ်တို့၌မိစ္ဆာမာယွန်းစွာမိစ္ဆာသာရကသိကျင်ခြင်းကာမဂုဏ်တို့နဲ့မာယွန်းစွာသိကျင်ကာမဂုဏ်ဆိုရင်လည်းယူပါအောင်တတ္တံကန္နာယတာဘုဒ္ဓဘာယံအာယုံ၅ပါးတဲ့ကဘုဒ္ဓဘာယံကိုဆိုလိုတဲ့အတွေ့အထိအာယုံအတွေ့အထိအာယုံမှာလည်းပဲ ။ဗာမင်ညအတွေ့အထိမဟုတ်ဘူး။အဲကိုအတွေ့အထိကိုအတွေ့အထိကိုချင်းကိုချင်းအတွေ့အထိယောက်ျားမိန်းမတွေကိုချင်းကိုချင်းအတွေ့အထိအဲဒီအတွေ့အထိသာမဏေမိစ္ဆာကာရလို့ခေါ်ပါတယ်။အဲဒီကိုအတွေ့အထိမှာမပိုင်မဆိုင်တဲ့မပိုင်မဆိုင်တဲ့ပုဂ္ဂိုလ်ကိုအတွေ့အထိနဲ့မပိုင်မဆိုင်တဲ့ ပုဂ္ဂိုလ်နဲ့တွေ့ထိပြီးတကလားခံစားလို့ရှိရင်ဒါကာမနုမိစ္ဆာဆိုတာကာမဂုဏ်လုံးနဲ့မှားယွင်းတာပဲယောက်ျားမိန်းမတွေအချင်းချင်းပိုင်းဆိုင်တာတွေရှိတယ်အိမ်တော်ရှိတဲ့ပုဂ္ဂိုလ်တွေအိမ်တော်အိမ်တော်တိုင်းသူကသူယောက်ျားနဲ့သူမိန်းမနဲ့သူအိမ်သူအိမ်တော်နဲ့သူကသူပိုင်းဆိုင်နေတာဒါတွေကတော့ကာမဂုဏ်ဆိုတာမဖြစ်ဘူးအဲမပိုင်းမဆိုင်တဲ့ပုဂ္ဂိုလ်တွေ အချင်းချင်းကျူးလွန်ခဲ့လို့ရှိရင်တော့ဟိုကိုလည်းကိုလည်းထိပါပြီးတကလားကျူးလွန်ခဲ့လို့ရှိရင်အဲအဲဒီမှာအားပြမှာသိရတယ်ခေါ်ပါတယ်အဲဒါဘိုင်မဆိုင်တဲ့ကာမဂုဏ်တွေမှာကျူးလွန်ခဲ့လို့ရှိရင်ပြင်လားကာမေတုမိစ္ဆာသာရတဲ့အဲဒီမှာလည်းကျူးလွန်တဲ့ပုဂ္ဂိုလ်တွေအနေအားဖြင့်ဆိုရင် မိမိတို့ရည်ရွယ်ချက်မိမိတို့ကိစ္စပြီးအောင်ပြုလုပ်တဲ့အတွက်ကြောင့်ကောင်းတယ်လို့ဆိုမှာပဲဒါပေမဲ့လို့တစ်ဖက်ကပုဂ္ဂိုလ်တွေဆရာပုဂ္ဂိုလ်တွေကဆိုရင်တော့မခံနိုင်ဘူးဥစ္စာနာပြီးကြီးတယ်သူကပြီးတော့ဒီအကုသိုလ်ကအကျိုးပေးတဲ့ခါကာလကျလည်းမကောင်းကျိုးတွေပေးပါတယ်ဘယ်လေးပါးကြာစီတတ်တယ်အဲလူပြည့်လာလို့ရှိရင်လည်းယောက်ျားကောင်းမိန်းမကောင်းစဉ်းစားမဖြစ်ဘဲနဲ့မနာကျတဲ့ဝဲမတော်မသင့်တာတွေကြောက်ပြီးတော့ဖြစ်တတ်ပါတယ်အမနာဒုက္ခပေးတတ်ပါတယ်ဒါကြောင့်ဒီ ကာမိတုမိစ္ဆာဇာရဟာလည်းမကောင်းတဲ့အကျင့်ပဲအဲဒါကြောင့်မကောင်းတဲ့အမှု၃ပါးကာယကံဒုစရိုက်၃ပါးပါဠိပါဒသရဝတေကိုတာချင်းအာရိဏာဒါနသရဝဥစ္စာကိုခိုးယူခြင်းကာမိတုမိစ္ဆာဇာရမပိုင်မဆိုင်သောကာမဂုဏ်တို့၌မှားယွင်းစွာကြည်ကျင်ခြင်းအဲဒီ၃ပါးသောအမှုကိုရှင်းချောင်းတာဟာသမဂမန္တပဲ ဒါကတော့တည်းအကုန်လုံးပြည့်စုံပါတယ်ငါးပါးသီလထဲမှာပါဠိဘာသာဝေရမဏိသုဘအသက်ကိုသတ်ပြခြင်းမှကျင့်ကြောင်းပါတယ်အာရိနန္ဒနာဝေရမဏိသုဘဥစ္စာကိုယူခြင်းလူရခြင်းမှကျင့်ကြောင်းပါတယ်ကာမေတုမိစ္ဆာသာရဝေရမဏိမပိုင်မဆိုင်တဲ့ကာမဂုဏ်တွေမှာမှားယဉ်ခြင်းပြုလို့ခြင်းမှကျင့်ကြောင်းပါတယ်လို့သူကတည်းရိုက်ပါပါတယ်အဲဒါထောက်တည်တဲ့ခါကာလမှာလည်းဒီဝိရတိဖြစ်တဲ့ ကျူးလွန်စရာအကြောင်းပေါ်လာတဲ့အခါသတ်စရာအကြောင်းပေါ်လာတဲ့အခါမသတ်ဘဲနဲ့ကျင်ကြောင်းနဲ့ခိုးစရာအကြောင်းပေါ်လာတဲ့အခါမခိုးဘဲကျင်ကြောင်းနဲ့ဒါမကုန်နဲ့မှားရင်ကျူးလွန်စရာအကြောင်းပေါ်လာတယ်အဲလိုပေါ်လာတဲ့အခါကလည်းမကျူးလွန်မဲနဲ့ကျင်ကြောင်းနဲ့သံပါတဝိရတိခေါ်တယ်ဒါလည်းဝိရတိပဲသောက်တည်ထားလို့သောက်တည်ထားတဲ့အတိုင်းဒီလမပြအောင်လို့ဆိုပြီးတော့ကျင်ကြောင်းလိုက်တယ်ဒါကသမာဓနာဝိရတိခေါ်တယ်အဲအရိယာမဲ့ဖြစ်တဲ့ခါကာလကျတော့ ဒီဝိရတိလည်းပဲလိုလိုပါဝင်ပြီးတော့ဖြစ်သွားပါတယ်။ဒါရင်ဆိုအောင်နော်။မကောင်းသောအမှုကိုကျင့်ဆောင်တာကသမာကမ္မန္တာ။တရားစီဝါရှာမှုကိုကျင့်ဆောင်တာကသမာအာဇီဝ မတရားစည်းဝါးချမှုကိုကျင့်ဆောင်တာကသမာအာဇီဝ ကြမှုတဲ့မတရားဇီဝကြမှုဆိုတာဘာတွေလို့ဆိုတော့ငါပြောခဲ့တဲ့မကောင်းသောစကားနဲ့မကောင်းသောအမှုတွေပါပဲအဲဒီမကောင်းသောစကားမကောင်းသောအမှုကဇီဝရေးနဲ့မပတ်သက်တဲ့ဟာလည်းရှိတယ်ပတ်သက်တဲ့ဟာလည်းရှိတယ်ဇီဝရေးနဲ့မပတ်သက်တဲ့အမှုကကျင်ဆောင်တာကတော့သမာဝါစာသမာကမ္မန္တပဲဇီဝရေးနဲ့ပတ်သက်တဲ့မကောင်းသောစကားကျင်ဆောင်တယ်မကောင်းသောအမှုကျင်ဆောင်တယ်ဆိုရင်ဒါကသမာဇီဝဖြစ်တယ်ဇီဝရေးနဲ့ပတ်သက်သူက မုသာဝါဒလိန်ပြောရတယ်ဆိုတာပြီးွားရေးအတွက်ပြောရတာရှိတယ်ပြီးွားရေးမဟုတ်ဘဲနဲ့သက်သက်သူများအကျိုးမဲ့ပြောင်းလို့ပြောတာလည်းနှစ်မျိုးရှိတယ်အဲသူများအကျိုးမဲ့ပြောင်းသက်သက်မဲ့ပြောတာကကြောင်လို့ရှိရင်တော့ဒါကသမာဝါစာခေါ်တယ်အဲကိုစီးပွားရေးအတွက်အကျိုးရှိအောင်လို့လိန်ပြောနေရတာကတော့အဲဒီလိုဟာမျိုးကအဲ့ဒါမျိုးကကြောင်လို့ရှိရင်တော့ဒါကသမာဝါခေါ်တယ်အဲလိန်ပြောလို့ရှိရင် မတရားသက်သေခံလိုက်လို့ရှိရင်90ပြိမယ်တရားပြိမယ်စသည်ဖြင့်အဲဒီတော့မတရားသက်သေထူထားတယ်ဒီ90တရားစသည်ရမယ်ဥစ္စာကြောင့်ပြောရလို့ရှိရင်အဲ့ဒါမိစ္ဆာအပြီးပါအဲဒီကရလာတဲ့ပစ္စည်းတွေကမတရားသဖြင့်ရလာတဲ့ပစ္စည်းတွေမတင်ကြတဲ့ပစ္စည်းတွေပဲအဲဒီလိုပစ္စည်းတွေကလူဆိုတော့ကိုဟိုနေအပြစ်ပြစ်တာလို့တော့ပြင်ရားများဆိုလို့ရှိရင်ဒီလိုမတော်မသိရတာမသုံးဆောင်ရအောင် ဆိုရင်လည်းအဲ့ဒါတွေသုံးသုံးဆောင်နေရတာမသိကြတာပဲအဲ့ဒီလိုအမှုမျိုးမှာကျင်ဆောင်လိုက်တာကဒါသမာအလူဝါအဲလူပြောလို့ရှင်50ပြည့်မယ်တရားပြည့်မယ်ဆိုမပြောပါဘူးဆိုပြီးတော့ကျင်ဆောင်လိုက်ကျင်ဆောင်ပြီးတော့50တရားမရခြင်းနေကိုယ့်အကိုကိုပင်မခံပြီးတော့ဒီနည်းနည်းနဲ့သာရတော်ရင်နေထိုင်ရှာမိမယ်ဆိုပြီးတော့တရားသဖြင့်ရှာမိကိုပင်မခံပြီးတော့အလုံးလုံးလို့ အဲရလာတဲ့ပစ္စည်းကိုသင်ကျေရတဲ့ပစ္စည်းကိုသုံးစွဲတယ်ဆိုရင်ဒါသမာဓိပါပဲဒီသုနာဝါစာဂုံးတိုက်တဲ့စကားအဲဂုံးတိုက်တဲ့အလုပ်ဂုံးတိုက်တဲ့အလုပ်မျိုးဝါရပြတဲ့အလုပ်မျိုးလုပ်လို့ရှိရင်ပြင်လာကဘယ်လောက်ပေးမယ်ဆိုရင်ဒီလာကတွေယူပြီးတုံနေလို့ရှိရင်ဒါမျိုးစားကမိစ္ဆာအာဇီဝတွေပဲဒီရရတဲ့ပစ္စည်းတွေသုံးစွဲနေလို့ရှိရင်ဒါမိစ္ဆာအာဇီဝနဲ့တမွေးနေအဲဒီဟာကျင်းချောင်ပြီးတော့ဒီလိုဟာမျိုးမလုပ်ဘူးဆိုပြီးတော့တရားသဖြင့် ကောင်းသောအလုပ်ကံရင်လုပ်ကံပြီးတော့အသက်မွေးဒီများတွေရုံးမဲ့မဖြစ်စေပဲနဲ့ကောင်းသောအလုပ်ကံရင်လုပ်ကံရင်အသက်မွေးနေလို့ရှိရင်ဒါသမာဓိဝအဲ့ဒါလေးအကုန်ပေါ့လေမူတာဝါဒပြုနာဝါဒသုဒဝါဒသမဗလာပါတွေလည်းရှိတာပဲအဲ့ဒါတွေကအသက်မွေးဝမ်းကြောင်းဖြစ်တဲ့မူတာဝါဒပြုနာဝါဒသမဗလာပါတွေမှာရှင်းချောင်းလို့ရှိရင်သမာအာဇီဝဗာန္တိပါဒအရင်ကံကာမနုမိစ္ဆာသာရမှာလည်းသူတော်ဘာအသက်သတ်တယ်ဆိုတာ အတမေဝါညောင်းမဟုတ်တာလည်းရှိတယ်ဟုတ်တာလည်းရှိတယ်အဲဘွယ်စိတ်တွေပါလေလာကိုက်တော့ထူလိုက်ပို့လိုက်သလိုက်ဆိုရင်ဒါကအတမေဝါညောင်းနဲ့မဆိုင်ဘူးတဲ့သက်သက်နဲ့သတာပဲရှင်တွေပါလေသလိုက်တယ်ဆိုရင်လည်းဒါအတမေဝါညောင်းနဲ့မဆိုင်ဘူးလို့ကအဲသာရေးသာရေးနေထိုင်ရင်းနဲ့ပတ်သက်ပြီးတော့သတ်ရတယ်ဆိုလို့ရှိရင်အဲငါးတွေသတ်ရပါတယ်ပတ်ပတ်တော်တွေသတ်ရဒီလိုတွေရှိတယ်အဲဒါတွေသတ်ပြပြီးတော့ကိုချက်ပြုတ်စားရင်လည်းကိုယ်တိုင်လည်းချက်ပြုတ်စားတာလည်းရှိတယ်ရောက်ချပြီးတော့မှအဲဝယ်ချပြီးတော့သတ်တော့တာလည်းရှိတယ် အဲဒီလိုဟာတွေကတော့မိစ္ဆာအာဇီဝခေါ်တယ်အဲဒီလိုမိစ္ဆာအာဇီဝကြီးကြောင့်တဲ့ဥစ္စာကသမာအာဇီဝပါဏိပါဒအဒိဏဒါငါလည်းသူဘဥစ္စာတွေခိုးယူလူရဲပြီးတော့တိုက်ခိုက်ပြီးတော့မတရားသဖြင့်ရလာတဲ့ပစ္စည်းတွေသုံးစွဲနေလို့ရှင်ဒါမိစ္ဆာအာဇီဝအဲဒီလိုခိုးခိုးယူလူရဲခြင်းမပြုဘဲနဲ့တရားသဖြင့်ကြာကြတယ်ဆိုသမာအာဇီဝအဲဟိုစာရဲပြည်ထဲမှာကောင်းသောလည်းလူချင်းကောင်းသောဂုဏ်တွေခြင်းလို့ဆိုတာကြည့်တယ် ကောင်းသောလေလုံချင်းဆိုတာသူတော်ဘာတွေကိုအနောက်ကျမပေးဘဲနဲ့သူတော်ဘာအကျိုးမဲ့မလုပ်ဘဲနဲ့ကိုယ့်ဟာကိုယ်ပဲစိုက်ကျိုးပြီးတော့အသမီးဝမ်းကြောင်းလုပ်နေတာလားကောင်းသောလေလုံချင်းလို့ဆိုတဲ့ကောင်းသောဂုဏ်တွေချင်းဆိုတာကလည်းဒုက္ခကာလအားလျော်စွာဒုက္ခကာလအားလျော်စွာတရားသဖြင့်လိန်တည်ပြီးတော့မဟုတ်ဘဲနဲ့သူ့တန်ရာတန်ဖို့ပေါက်ဈေးနဲ့ဆိုဝယ်ပေါက်ဈေးနဲ့ကြောင်း လိန်လီပြီးတော့ရောင်းတာမဟုတ်ဘဲနဲ့အလေးမမှန်တောင်းမမှန်နဲ့ရောင်းလို့ရှိရင်အဲ့ဒါမကောင်းသောအာကုံရောင်းကုံဝယ်ခြင်းလို့ခေါ်တဲ့နေရာမဟုတ်ဘဲနဲ့ကောင်းသောကုံသွယ်ခြင်းကောင်းသောလဲလို့ချင်းမလုပ်ဘဲနဲ့သူများတွေတိုက်ခိုက်ပြီးရပြီးတော့မတရားသဖြင့်ရှာမိပြီးတော့ဆိုင်အဲ့ဒါမိစ္ဆာအပြီးပါပဲအဲကြောင့်ကောင်းသောကုံသွယ်ခြင်းကောင်းသောလဲလို့ချင်းဆိုပြီးတော့ကြီးရဆရာတွေကဘာသာပြန်ပြီးတော့ထားတယ်ဓမ္မအပြီးပါနေရာမှာတရားသဖြင့်သူတော်ဘာတွေအနှောက်အယှက်မပေးဘဲနဲ့ မူမှန်တိုင်းအလုံးလုံးကန်ပြီးတော့ပြီးွားကြတယ်တဲ့သမောဝညာပြုလုပ်တယ်တဲ့ဒါသမအာဇီဝပဲတဲ့ဒါဒါကြောင့်မတရားစည်းဝါးချမှုကိုရှင်းချောင်းတယ်လို့များအတူချုပ်တာမတရားစည်းဝါးချမှုဆိုတာဘုဒ္ဓဝါဒနဲ့လိမ့်ပြီးကြတယ်လည်းရှိတယ်အဲဒီအဲသုဒ္ဓနာသုဒ္ဓနာဝါဒနဲ့ခုံးတိုက်ပြီးကြတယ်လည်းရှိတယ် သုဒ္ဓဝါစာနဲ့အကြံထမ်းနေပြောပြီးတော့သူများချင်းချောက်ပြီးကြာတယ်လည်းရှိရဲမမဗလာပနဲ့ဘုံတော်ဝတ္ထုတွေမဟုတ်မှတည်းရေးပြီးတော့ဒီလိုဟာတွေလည်းရေးပြီးဟောပြောပြီးတော့ဒီလိုစီးပွားကြာတယ်လည်းရှိရဲဒီလိုတရားဟောနေတာလည်းရှိရဲဒီလိုပဲမမုံညာမုတ်တွေကြောက်ဟောနေတာလည်းသူကြားနာနားထောင်ကောင်းအောင်လေးကြောက်ဟောနာနဲ့ပဲညာတွေနားနဲ့ပဲသူခံပြီးစီးပွားကြာတာဒီလိုဟာတွေရှိတာပဲပါဠိဘာသာသူတော်ဘာသက်တွေသတ်ပြပြီးတော့စီးပွားကြာတယ် ဒိနရသူများဥစ္စာတွေခိုးယူလူရက်ပြီးမတရားတဲ့ဖြင့်အဲဒီလိုကြာတာလည်းရှိတယ်။ကာမတုမိစ္ဆစာရနဲ့ကာမဂုဏ်နဲ့ပတ်သက်ပြီးတဲ့ကလာအဲသူတော်ကြီးသမီးမျိုးတွေပါလေပြည့်စည်ကြည့်ပြီးတော့စီးပွားကြနေတာလည်းရှိတယ်။ဒီလိုအားတွေကမိစ္ဆာအကြည့်ဝါတွေအဲဒီမတရားစီးပွားကြမှုကိုမပြုဘဲနဲ့ကျင့်ကြံတယ်။အဲဒီတော့ဆောက်တည်ခြင်းခါကာလမှာလည်းဖြစ်တယ်။အကြောင်းရှိလို့ မတရားစည်းဝါးချဖို့ရအကြောင်းပေါ်လာတဲ့ခါကလာမတရားစည်းဝါးမချဘဲနဲ့တရားသဖြင့်စည်းဝါးချပြီးတော့အသက်မွေးတာဟာသမာဓိဝါပဲညာများမှာတော့သိကျယ်တယ်တရားစည်းဝါးချမှုကတရားစည်းဝါးချမှုကတော့တည်းမကလေးညာများတော့ညာများမှာတော့ဝီနည်းနဲ့မှမစလင်းနဲ့ဓာမိမှုတွေရှိတယ်ကာယဝိညာဉ်ဖြင့်ဒီစီလေးပါးကိုရှာမိနိုင်တယ်ဝစီဝိညာဉ်ဖြင့်သူကတောင်းတောင်းရမိကြတာမရှာမိရဘူး အဲသွန်ဖြစ်ဖြစ်သင်္ကန်းဖြစ်ဖြစ်အဲဒါကာယဝိညာဉ်နဲ့သုံးကသွားတဲ့သဘောမျိုးဒါနဲ့ကြောက်ပြီးတော့ယူရဒကာဓမ္မတွေကတရားတရားရှိတဲ့ဒကာဓမ္မတွေတတ်နိုင်နေကြတူအဲ့ဒါတွေရလာတဲ့သုံးလေးစားအဲကောင်းကောင်းရရမကောင်းဘူးမကောင်းတာရရရသမျှလေးနဲ့စားတော့ပြီးတော့နေလို့ရှိရင်ဒါသမာဓိပါပဲဒီလိုမဟုတ်ပါပဲနဲ့ဒကာဓမ္မတွေကတောင်းရပြီးတော့ဟိုကသုံးပို့လိုက်ပါဦးဒီကသွန်လာပြီးတော့ သူနဲ့ပါအောင်စတယ်ပြန်အဲဒကာဓမ္မတွေကနေပြီးတောင်းကြပြီးတော့စနေလို့ရှိရင်ဒါမိစ္ဆာပြီးသွားတယ်တောင်းကြစတာမဟုတ်ဘူးဒကာဓမ္မတွေအရှင်ကြည့်အောင်မဟုတ်ပြုတ်ပါလေအဲကိုယ်မှမရှိတဲ့ဂုဏ်တွေနဲ့ဝါကြွပြီးဒကာလားပရိယာနဲ့ဖြစ်စေပฏิပါနဲ့ဖြစ်စေအာသံဝါကြွပြီးဒကာလားပြောအဲဒါနဲ့ဒကာဓမ္မတွေကအဟုံးမပြီးဒကာလားကြီးညိုပြီးတော့ထူထမ်းလို့ရှိရင်ဒီဥစ္စာကလည်းပဲမတရားတဲ့မတရားတဲ့ကြတဲ့ပစ္စည်းတွေပဲ ကလိမ်လိမ်ပြီးရတဲ့ပစ္စည်းတွေကိုသူကအဲဒါတွေမိစ္ဆာအဇီဝတွေခေါ်တယ်အဲဒီမိစ္ဆာအဇီဝနဲ့သင်မွေးတာကတက်တာတယ်ဓမ္မအဇီဝနဲ့ဆိုတော့သုံးခါရမှာကိုသူကမလွယ်ဘူးသူကအဲဒါမိစ္ဆာအဇီဝနဲ့အသက်မွေးတဲ့ဥစ္စာကမကောင်းဘူးတဲ့ဒါကအခုလောလောဆယ်မှာတော့သူကောင်းတယ်လို့သင်မြင်နေတဲ့မှာပေါ့လေနောက်ကျိုးပေးတဲ့အခါကျမကောင်းဘူးအဲဒီမိစ္ဆာအဇီဝအချင်းချောင်ပြီးတဲ့ကလာရဟန်းများမှလည်းဝိနည်းတော်နဲ့ညီကောင်းကောင်းမွန်နေပြီးတော့ ။ဒါဓမ္မတွေသူ့အတူတရားတရားရှိလို့သူရင်နဲ့သူ့မလူရင်နဲ့နေအဲမလူကျင်တဲ့ပုဂ္ဂိုလ်တွေသူကျင်အောင်အဲမျိုးတည်းမျိုးမလောက်ရဘူးလို့ဆိုတာကိုကိုလမ်းကျင်တဲ့ကိုတရားကိုသာနှလုံးသွင်းကိုတရားကိုသာအားထုတ်ဒီလိုလုပ်ရအဲဒီလိုလုပ်ပြီးတော့သူ့အတူတရားတရားရှိတော့တူးလာတဲ့ဥစ္စာတော့ဟိုလူကျင်လို့ကျင်လက်ခံပေါ့မလူကျင်နဲ့လက်မခံနဲ့အဲဒီတော့မတရားစည်းဝါးချမှုကိုကျင့်ကြံပြီးတော့တရားသဖြင့်ရဟန်းကျင့်ဝတ်အတိုင်းကျင့်ပြီးတော့နေတာကလည်းသူသက်သမာဓိဝါပဲ။ အာသမာဇီဝကဝိရိယနဲ့ဝိရိယနဲ့ပြည့်စုံကြရတယ်အာဇီဝပါရိသုတိပြုသွားတယ်ဝိရိယပါရဏတရားတဲ့လုံးလဝိရိယနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာဒီအာဇီဝပါရိသုတိအသက်မွေးဝမ်းကြောင်းအသက်မွေးဝမ်းကြောင်းနဲ့စတဲ့သီလဟာသင်ကျတယ်ဝိရိယမရှိတဲ့ပုဂ္ဂိုလ်ပြင်းတဲ့ပုဂ္ဂိုလ်တွေကတော့ကိုယ်ပင်မမခံဘူးသူကအလွယ်တကူနဲ့အထောက်ကြီးနဲ့ရအောင်လို့ မတော်တာတွေလျှောက်ပြီးတဲ့လောက်တာကိုလောလောကူနဲ့ရတယ်လောလောကူနဲ့ပြည့်စည်ရတာတွေလူတယ်လူလိုက်ရဟန်းလိုက်ရဟန်းလိုက်အလွယ်တကူနဲ့ရတဲ့နည်းတွေလျှောက်ပြီးတဲ့လောက်လို့ရှိရင်ဒါအသမွေးဝါကြောင့်မသိကျဘူးအာဇဝပါဠိတို့ဒီမှာပြည့်အဲဝိရိယရှိတဲ့ပုဂ္ဂိုလ်ကဝိရိယနဲ့လူတယ်လူလိုက်ကိုပြမခံပြီးတော့တရားလည်းချင်းအလောက်ကိုင်းနေလောက်ကိုင်းပြီးရတဲ့ညလေးအဲတရားလည်းချင်းရလာတာလေးသုံးဆွဲပြီးတော့နေတယ်ဒါသမာအာဇဝဖြစ်ရဟန်းမှလည်းရဟန်းလိုက် သုံးဆိုလို့ရှိရင်သုံးကစားအဲသုံးကသူတို့ဒီညွေနဲ့ဒီညွေနဲ့နှုတ်ကနေပြီးတော့သူ့ပါသူ့ပါလို့သူ့ညောင်သူ့ညောင်ဘာမှပြောမနေနဲ့သူစားအဲသူသုံးကပြီးတော့စားဒီသင်ကျဲနေတာပဲအဲသင်္ကန်းတို့ဘာတို့မရှိရင်လည်းပဲပန်းသူသင်္ကန်းစားပြီးရှားပန်းသူသင်္ကန်းမရလို့ရှိရင်လည်းရတဲ့လျှောက်ပြီးတော့သုံးကတယ်လို့ပဲလျှောက်ပြီးတော့ရဒကာဓမ္မတွေကဘာလို့ရှိတော့တော့မေးလို့ရှိရင်အဲသင်္ကန်းလို့ရှိတယ်သူတို့တော့ပြောကောင်းပါတယ်မေးတော့ပြောကောင်းတယ်မေးဖို့စားတော့ပြောကောင်းတယ် အဲဒါသူနိုင်တဲ့ပုဂ္ဂိုလ်များလူမှာမလူနိုင်တဲ့ပုဂ္ဂိုလ်များလည်းမလူသေးဘူးဟိုဒိန်ကပြီးဒိန်သွားသူနိုင်တဲ့ဓမ္မတွေကလူမှာအဲဒီလိုဆိုလို့ညင်လားတရားသဖြင့်ရလာတဲ့သင်္ကန်းများဝန်တယ်ကျောက်ရနေရာတို့ဆိုတာကလည်းပဲဥစ္စာတွေကလည်းလိုက်ပြီးတော့လူခံကောင်းတာမဟုတ်ဘူးအကျိုးခုနေခါကလာလူခံရသိညာပါတယ်ဥစ္စာလူခံရသိညာတယ်ညာတော်တွေလည်းလူခံမှုတွေတော့ဘုရားကုန်ပါပြီသူကအဲဒါတွေကလည်းပဲ ကျောင်းသားဘိုးဘာဘိုးဆိုပြီးတော့ဘုန်းကြီးကိုယ်တိုင်ကလိုက်ပြီးတော့လူကံကောင်းတာမဟုတ်ဘူးသူကသူကသူတရားဓမ္မတွေတရားတရားနဲ့သူကသူအောက်လို့သူဓမ္မလားဒါမှမဟုတ်ရင်တော့အလူကံကောင်းတဲ့နည်းရှိတယ်သူကကျောင်းသားကျင်လို့ရှိနေတယ်လောကလောကဒုက္ခနဲ့သဘောမျိုးပေါ်နေတာလောကဒုက္ခနဲ့သဘောမျိုးပေါ်အလုံးလုံးပဲပုဂ္ဂိုလ်အဒုက္ခကောင်းတဲ့ဒီနေ့ဒီရဲ့အလုတ်ပြပါဦး ယောက်ျားတယောက်အလုပ်လုပ်ဖို့အတူပါအတူပါအောင်ဒါအတူပါအောင်ဒါလူလည်းအပိုင်လူရတာမဟုတ်ဘူးကြောင်သခုတ်ဖို့တူဖို့ဒီမှာအနာငှားတာပါပဲဒါငှားတာပါပဲအဲပေါက်ပြလူပါအောင်တရွင်းလူပါအောင်ဒါလည်းလားအများအားအပိုင်လူတာမဟုတ်စိတ္တခဏလည်းအာငှားတော့ငှားပြီးအဲ့ဒီလူစုနဲ့တော်တယ်ကအစိုးရတွေပါပဲဘာတွေမကန့်တတ်တဲ့မတားမြစ်တဲ့ လက်တွေဝါးတွေခုတ်ကြည့်ပြီးတော့ဟိုရောဘာလို့လဲကျော်တော့နဲ့အဲဒီမှာတုတ်ကြည့်ပြီးတော့တဲလေးပါလေတဲလေးတဲလေးသဘောပေါ်လေကိုကြီးကြောင့်ဆောက်အဲဒါမပြီးမချင်းဒီလိုလုပ်ရတယ်အဲဒီလိုလုပ်ရင်တော့ဒါကတော့တရားသဖြင့်ပဲသူကလည်းဒီလိုလုပ်ရတယ်အဲဒါဓမ္မတွေအင်္ဂါနေပြီးတိသားတို့ဝါတို့တခါလေအပိုင်းလူခံပြီးတော့ဒီလိုမလုပ်ရဘူးသူကကြောက်ပါလားအဲဒီတော့တရားသဖြင့်ဝီကြီးတော်နဲ့အညီပစ္စည်းရမှုကိုတရားသဖြင့်ရှားကြံပြီးတော့ အသက်မွေးလို့ရှိရင်ညာတော်များမှာလည်းဗမာဇီဝပဲလူမှာလည်းလူလည်းညာမှာလည်းညာလည်းညာမှာကုလဒုသနာအနေသနာဆိုတာတွေတော်တော်များများရှိပါတယ်မလူကောင်းတဲ့ဥစ္စာတွေတော်တော်များများရှိတယ်ဒါပေမဲ့လို့ဒီနိဒိဋ္ဌာယူနေတဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေအကုန်လုံးကျင့်တာပေါ့ယူနေတဲ့ပုဂ္ဂိုလ်တော်တော်များများကျင့်တယ်ဒီသုံးပါးမှာကျင့်ဆောင်တဲ့စိတ်မဲ့စိတ်မဲ့ဖို့စိတ်တို့နေတာရှင်းပြီအဲ့ဒီ ဝိရဒိ၃ပါးသမာဝါကသမာကမ္မရသမာပြမဲ့ဒီ7ပါးထဲမှာလည်းဒီဥစ္စာပါတယ်ဒီ၃ပါးမှာရှင်းချောင်လိုတဲ့စိတ်မဲ့ဖို့စိတ်တွင်လာရှင်းပြီလို့ဆိုရမယ်ဒီ၃ပါးမှာရှင်းချောင်လိုတဲ့စိတ်မဲ့ဖို့စိတ်တွင်လာရှင်းပြီဒီ၃ပါးမှာရှင်းချောင်လိုတဲ့စိတ်မဲ့ဖို့စိတ်တွင်လာရှင်းပြီ ရှောင်လို့တဲ့စိတ်တဲ့ကုသိုလ်စိတ်ပါပဲအဲကုသိုလ်စိတ်ဖြစ်ခုနဲ့ရှင်းတယ်ရှင်းကြောင်လို့တဲ့ကုသိုလ်စိတ်ဒါနသူရန်ပေးကတဲ့အခါမှာဝိရတိမပါဘူးဘာဝနာတရားသမထဘာဝနာတရားသက်သက်အားထုတ်နေတဲ့ဝိရတိမပါဘူးဝေယဝိစ္စမုကိစ္စတွေဆောင်ရနေတဲ့ကုသိုလ်တော့ကုသိုလ်ပါပဲဝိရတိမပါဘူးအဲဒီတော့တာမန်ကုသိုလ်တွေမှာသူကဝိရတိမပါဘူးမကောင်းမှုအကုသိုလ်မှာရှင်းကြောင်လို့တဲ့အခါကလား အဲဒီလားဆောက်တည်တဲ့ခါကာလမှာတော့ပါတယ်လို့ဆိုရမှာပဲတာမြင်ရပါမှာပဲတကယ်အကြောင်းစုံစည်းလို့ကျင်ဆောင်တဲ့ခါကာလနဲ့ဆိုရင်ဒါတိစေစားကိုပါတော့တာပဲဒီမှာကျင်ဆောင်လို့တဲ့စိတ်မဲ့စိတ်ဖို့စိတ်တွေဖြစ်တဲ့ခါကာလမှာလည်းပဲကျင်ဆောင်လို့တဲ့စိတ်တော့မဟုတ်ဘူးအဲဒီကမဲ့စိတ်ဖို့စိတ်ဖြစ်ရင်ကျင်ဆောင်မှုကိစ္စကအလိုလိုကြီးသွားလို့သူ့တယ်ပဲဝိရဒိသုံးပါပါဝင်တယ်ဆိုပြီးတော့ဒေသနာတော်ဟောတာပါအဲဒီမှာဝိရဒိက၃ဆင့်ရှိတယ် သမာရဏဝိရတိသံပတ္တဝိရတိသမုတ်စေရဝိရတိအသုံးရှိတယ်သမာရဏဝိရတိဆိုတာထောက်တည်ထားတဲ့အတိုင်းရှင်းချောင်းတာကသမာရဏဝိရတိခေါ်တယ်မထောက်တည်ပဲနဲ့အကြောင်းဆုံးတဲ့အခါရှင်းချောင်းတာကသံပတ္တဝိရတိခေါ်တယ် မဲစိတ်ထဲမှာပါဝင်တဲ့ဝိရတိကသမုတ်စေတာဝိရတိဝိရတိ၃မျိုးရှိတယ်။ဒါတော့ဒါလေးတော့သို့မှသိမယ်။သီလဆောက်တည်ထားတဲ့အတိုင်းသင်ဆောင်တာကသမာရဏဝိရတိ လဆောက်တည်ထားတဲ့အတိုင်းရှင်းကြောင်းနာကသမာရဏဝိရတိသီလဆောက်တည်ထားတဲ့အတိုင်းရှင်းကြောင်းနာကသမာရဏဝိရတိ ရိယာမိစသည်ဖြင့်လူတွေမှာစောက်တည်ကြကြညာများမှာတော့အဲရှင်ညာများမှာတော့ရှင်သာမေပြုညာပြုပြီးတော့မစောက်တည်ပင်မဲ့စောက်တည်ရရောက်တယ်အဲဒီတော့လူရောရှင်ရောမိမိနဲ့ဆိုင်တဲ့သီလတွေကိုရှင်းသုံးပြီးတော့ပါဠိဘာသာအရိန္ဒာစရည်တော်မူတွေမှာရှင်းဆောင်ပြီးတော့ သာကြာကြည့်တဲ့အခါမသာဘူးခိုးကြာကြည့်တဲ့အခါမခိုးဘူးလိမ်ကြာကြည့်တဲ့အခါမလိမ်ဘူးစသည်ဖြင့်မကောင်းမှုအကုသိုလ်ဒုစရိုက်တွေအပြင်ကြောင်းနေအပြင်ကြောင်းတိုင်းပြင်ကြောင်းတိုင်းဒီဝိရတိဖြစ်တယ်လားသမာရဏဝိရတိခေါ်တယ်တဲ့သောက်တည်ထားလို့သောက်တည်ထားတဲ့အတိုင်းကိုယ်တိလာမပြအောင်မကြိုးအောင်ပြင်ကြောင်းပြီးတော့သမာရဏဝိရတိခေါ်တယ်လက်ထပ်အားရတူတော့ဟုတ်တယ်အဲ့ဒီကြီးကဘောတွင်းနေရာကနွားတွေက ကြောက်သွားလို့နွားတွေလိုက်ကြတာတောင်မော်တက်ပြီးတော့တောင်မော်တောင်ချီယာခါပြီးတောင်မော်တက်ပြီးတော့သွားဥဒ္ဒရာဝရမာနတောင်တောင်မော်တက်သွားတဲ့အခါတော်တဲ့ရောက်တော့အဲ့ဒီမှာမွေကြီးနဲ့တွေ့တယ်။ဘာမွေရတော့မှမပါဘူး။တပည့်ကြီးမွေနဲ့မှပါ။တပည့်ကြီးမွေကသူ့ကိုဖမ်းတယ်။ဖမ်းတဲ့အခါသူ့လက်ထက်မှာဝါတိပဲကိုဆိုပြီးတော့ဒါတွေကဘာသာပြန်သူကြီးနဲ့ပြန်မှာပေါ့လေသူကြီးသူကြီးအဲသူကြီးပဲကိုဆိုတာကတော့ပေါက်ပြလို့ပါဘူး တတိဆိုတာကပေါ့တင်နေနည်းနည်းတူပါတယ်အဲဒီတော့ဖြစ်ပါလိမ့်မယ်ဒီကအဲဒီဝါတိဘဲကိုတတိဆိုတာအများကြီးသုံးပါတယ်လို့အစ်စစ်သားတွေပါတယ်ခုရဆက်ရတယ်မှာအများကြီးသုံးတယ်အဲ့ဒါလေးပါတာကိုပြောရဲသွားတော့ဒါလိုပဲသူကရှင်းသွားတယ်အဲ့ဒါနဲ့သူကသမဏထက်ပြီးတော့တွေးထားတယ်ဟာအရေးကြီးရင်ခုတ်ရအောင်လို့ပြောအဲ့ဒါမွေကြီးကိုသူကဒါနဲ့ခုတ်လိုက်မှတော်တော့မှာပဲငါတော့ငွေကြီးလိမ့်ပြီးခုတ်လိုက်ရမယ်သူကူးတယ် ဒီကုလိုက်တော့ဩငါသမဏလေးမြတ်ပြုရတဲ့ပင်္ဂလဗုဒ္ဓရကိတာမထေကြီးထာငါသီလယူလာတာပဲသီလဆောက်တည်လာတာသီလကိုသုတ်ပြလို့တော့မတော်ဘူးသိကူးလိုက်ဟာငါမွေကြီးကလိန်ပြီးတော့စားတော့မယ်သေတော့မယ်ငါသေတော့မယ်ဒီကောင်ကြီးသားမှာပါပဲဆိုပြီးခုတ်မယ်လို့ကြံလိုက်အဲဆောက်တည်လာတဲ့သီလကိုပြက်လို့မတော်ဘူးဆိုတာစဉ်းစားလိုက်ခုတ်မယ်လို့ကြံလိုက် ကျဲလို့မတော်ဘူးဆိုတော့သုံးညိတိုင်းနဲ့ဖြီးလုံးချတော့ဖြစ်နောက်ဆုံးတော့မဖြစ်ပါဘူးလေငါအလေးပြုရတဲ့မထေရကြီးထံကသီလတွေဆောက်တည်လာတာပဲဒီသီလတော့ငါတော့မဖြစ်တော့ပါဘူးသိချင်းသေးသေးတော့ဆိုပြီးတော့ဒီကရဲလက်ကကင်ထားတဲ့အဲဒီဝါသီဆိုတဲ့လက်နဲ့ကိုပဲကိုဒီလက်နဲ့ကိုတခါလဲပြစ်ချလိုက်တယ်ဆိုတာကိုပြစ်ချလိုက်တော့တရားနားဆောင်နေဆိုရမှာမဟုတ်လေသူစားတဲ့ပါတဲ့အတိုင်းမူကြီးရတဲ့ခါလဲသူ့လည်းပဲ လင်အားနဲ့ပြီးသွတ်ပြီးတော့ပြည့်ရတယ်မူကြီးလည်းပြည့်ရတယ်နားတော့ကဟုတ်ကုန်ပေါ်ရဒီတိုင်းဆိုလို့ရှိရင်တော့အဲဒီပုဂ္ဂိုလ်ထောက်တည်တဲ့သီလကသီလမပြည့်ဘူးတဲရတာမူကြီးကိုသူဘက်ကိုတတိနဲ့ခုတ်တာလိုက်လို့ရှိရင်ပါဠိပါဒဝေရမိသိက္ခာပဒသမာဓိရရင်ပြည့်တာအဲဒီလိုထောက်တည်တဲ့သီလမပြည့်အောင်လို့ကျူးလွန်စရာအကြောင်းပေါ်လာတဲ့အခါမကျူးလွန်မနဲ့ကျင်းချောင်းတာတဲ့ တောက်တည်နေတဲ့အခါမှာလည်းပဲသင်ကြောင်းလိုတဲ့သိဖြစ်တယ်တောက်တည်ပြီးတဲ့အခါကာလလည်းအဲ့ဒီအကြောင်းအားလျော်စွာမလွန်ကျူးပဲနဲ့သင်ကြောင်းလိုတဲ့သိဖြစ်လာအမာရဏဝိရတိခေါ်တယ်ကိုဒီလာသောက်တည်နေတာတဲ့ပုဂ္ဂိုလ်တွေဒီလာသောက်တည်ကြမှာလည်းဒီသမာရဏဝိရတိဖြစ်တယ်အဲသောက်တည်ထားတဲ့အတိုင်းပဲငါဒီလာနဲ့ငါဒီလာကျိုးမယ်ငါဒီလာပြည့်မယ်ဆိုပြီးဒီလာမပြည့်မခံရင်လို့သတ္တဝါတွေမသားပြပဲနဲ့သင်ကြောင်းတာတွေရှိတာပေါ့လေအများကြီးပေါ့သူကဒီလာမရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် ကိုမရှင်တို့ရဟိုးတို့သားတို့ကိုယ်ရစိတ်တို့ဒီအနောက်ကျရှင်းနေတဲ့ကောင်လေးတွေအများကြီးရှိတာပဲအဲသီလမဆောက်တည်တဲ့ပုဂ္ဂိုလ်တွေမစောင့်ကြောက်တဲ့ပုဂ္ဂိုလ်တွေကဒါတွေကိုတတ်ပြတာပါပဲဘုံလုံးတတ်ပြတာပဲသူကအဲသီလဆောက်တည်တဲ့ပုဂ္ဂိုလ်တွေကဒါတွေမတတ်ဘူးသူတို့ဆောက်ချောက်ပြီးတော့သူတို့တော့ဖမ်းပြီးတော့ကြားရင်လည်းပို့ရဒီလိုကအဲဒါတွေသမာဓနာဝိရတိကိုရှင်းနေတာပါပဲအဲဒီသာဝတ္တဝိရာအတွက်သာယတဝိရအတွက် အဲတပ်ဖို့ရကျုံလာတဲ့ခါတွေလည်းရှိပါတယ်ဒါတွေလည်းပဲသီလရှိတဲ့ပုဂ္ဂိုလ်ကအဲမတပ်ဘဲနဲ့ကြောင်ပြီးတော့သွားတယ်သမာရဏဝိရိယဖြစ်တယ်တဲ့ဒါသီလဆောက်တည်ထားတဲ့အတိုင်းသင်ကြောင်းတာကသမာရဏဝိရတိသီလမဆောက်တည်ပဲအကြောင်းပေါ်လာတဲ့အခါအကြောင်းပေါ်လာတော့အခါဒီကြောင်းတာကသမ္ပတဝိရတိသီလဆောက်တည်ထားခြင်းတော့မရှိဘူးဒီပုဂ္ဂိုလ်ကတော့ ဒီလောက်ောက်တည်မထားပေမဲ့လို့သူ့တဘာဝအတိုင်းပဲအမျိုးဇက်ကိုငဲ့ပြီးတော့ဖြစ်ဖြစ်တဲ့အရွယ်ကငါအရွယ်ကရှိနေပြီဒီရွယ်ဆိုတော့ဒီမှုမျိုးရှိလို့မတော်တော့ဘူးလို့ရှိတာပေါ့အဲပတ်လို့မတော်တော့ဘူးခိုးလို့မတော်တော့ဘူးကာမဂုဏ်တွေမှာမတရားတဲ့ပြုလို့မတော်တော့ဘူးလို့ရှိတာပါအရွယ်တွေအဲပြီးတော့ဂုဏ်သိက္ခာရှိနေတဲ့ပုဂ္ဂိုလ်အဲကြာတဲ့မှာလူကြီးလူကောင်းလို့ကောင်းဆောင်လုပ်နေတဲ့ပုဂ္ဂိုလ်တွေတော့ရှိပါရဲ့ဒီမှုမျိုးရှိလို့မတော်တော့ဘူးစသည်နဲ့အဲဒီတော့ပုဂ္ဂုံသိက္ခာကိုငဲ့ပြီးတော့ မပြူဘဲနဲ့ကျင့်ဆောင်တာဒီလမထောက်တည်ဘဲနဲ့လည်းရှိရဲတယ်အဲဒါတမ္ပတ္တဝိရတိခေါ်တယ်ဆိုတော့ဒီလမထောက်တည်ပဲကျောင်းပေါ်လာတော့အခါကျင့်ဆောင်တာကတမ္ပတ္တဝိရတိဒီလမထောက်တည်ပဲကျောင်းပေါ်လာတော့အခါကျင့်ဆောင်တာက ပတ္တဝိရတိသီလမပေါ့ဘူးသောတာပန် နာသက္ကနာဆိုတာဒီနာမည်ပါပဲဒီဟောကဒီနာမည်ပဲသက္ကနာဒီဟောတာနဲ့ထွက်ရင်သက္ကနာလို့ပြောရမှာသက္ကနာအဲသက္ကနာဆိုတဲ့လူပြောကငယ်ငယ်တုန်းကသူ့မိယောဂဆိုသိစရာတွေကယုံသားလို့လေဆိုတော့သက္ကနာရဲ့ကိုကသူ့ညီကိုပြောတယ်ဟဲ့အမေနဲ့အမေအမေအတွက်ယုံသားလို့တယ်ဆိုတော့ တော့သွားပြီးတော့ယုံကြမယ်ယုံကြခိုင်းအဲဒါတော့သွားတော့ယုံကလေကစပါးဆင်းကိုစမယ်လို့လားနေတာလားနေရင်လည်းစေကနာမြင်ပါတယ်လတ်ပြီးတော့ပြေးအစကຫນွယ်ကွင်းတွေပါလေထောင်တော့လာပါလားပြောတော့အဲ့ဒါຫນွယ်ထဲမှာညှိပြီးတော့ယုံကမိနေဆိုတာကိုထောင်တော့လည်းတူပါရဲ့အလကားကတော့မိနေမဟုတ်အဲ့ဒီမိနေတော့ယုံကအော်တော့အဲ့ဒီမှာသွားပြီးတော့ဖမ်းတယ်ယုံနဲ့ထဲရောက်စေကနာကကြည့် ဒါလည်းသိကူရမယ်အမိတတ်တာပဲဆိုတော့ယုံတတ်မယ်လို့သိကူစဉ်းစားတယ်ငါအမိအသက်ရှင်မှုရဒီယုံတကောင်သိရမှာပဲတော်ဘူးငါအမိတော့အသက်ရှင်စီယုံတော့သေးစီယုံသေးပြီးငါအမိအသက်ရှင်ရမယ်ဒါမတရားတဲ့ဥစ္စာမတော်ဘူးအဲမင်းမင်းစမျိုးတွေနဲ့မင်းတော်တယ်ဆန်းဆန်းသာသွားရောဆိုပြီးယုံလေးကလွတ်လိုက်တယ်ဆိုတာ လက်စရာပေါ်လာတဲ့အခါသူမသာပဲနဲ့သီလဆောက်တည်ထားလို့မဟုတ်ဘူးသူသူ့တဘာဝတဲ့သူကစဉ်းစားစဉ်းစားရတဲ့ပုဂ္ဂိုလ်မဟုတ်ပါဘူးသူကစဉ်းစားယုံလေးလို့လိုက်အင်းပြန်လာသူ့ဘုကမဟိမယုံမရခဲ့ဘူးလားဆိုတော့အကျိုးကြောင့်ပြောဒီလိုပဲယုံတော့ရတော့ရတယ်ငါငါအမေစိတ်ကူကိုငါအမေတော့ပဲချင်းလေယုံလေးပြရမယ်ဆိုတော့မတရားရကြတော့ငါယုံလေးစွတ်ထားတယ်လို့ပြောတာသူ့ဘုကသူ့ဘုတိမ်မောင်းနေတယ်တော်တော်မိုက်ရကောင်းမယ်မေစိတ်ကူကို ယုံချပါတဲ့ဥစ္စာဒီယုံလွတ်ထားရတယ်မေးပြရင်လည်းညံပြောက်ဆိုတဲ့သူကအများကြီးချိန်မောင်းနေတယ်နာမိုက်တဲ့ကောင်ပဲဆိုချိန်မောင်းဒါပေမဲ့သူကသူ့အမေကြီးသွားပြီးတော့သစ္စာဆိုတယ်အမေကျွန်တော်ဟာနေရဒီကစပြီးပြတတ်တဲ့ခြင်းကစပြီးတော့သူတစ်ပါးအသက်ကိုသတ်ဖူးတယ်တခါမှမသိဘူးတခါမှမသတ်ဖူးခဲ့ပါဘူးအဲ့ဒါ မာနသစ္စာစကားပါပဲဒီမာနသစ္စာစကားကြောင့်မိယောဂဝိညာဉ်ပြောက်ပါပြီဆိုပြီးတော့သစ္စာဆိုရဲတခါတည်းဒီပြည့်လက်ပြီးတော့ပဲယောဂတွေကြောက်သွားတယ်ဆိုသစ္စာဆိုကြောက်တာတယ်သစ္စာကကိုကအမှန်ကသိရိမမလှုပ်ဆောင်ထားတဲ့အမှုကိုအဲခေါ်ပြပြီးတော့သစ္စာဆိုလို့ရှိရင်ညာတော်ချင်းကောင်းတာတွေပါပဲမကောင်းတာလည်းသိရှိပါတယ်အဲဒါသစ္စာဆိုလို့ရှိရင်ဒီ သစ္စာစကားနဲ့အရိဒာမြင်သောကဝေဒနာတစ်ချက်ကြောက်တတ်တယ်ဒါလည်းကြောက်သွားတယ်ဒီမှာပါတယ်သောကဝေဒနာကြောက်တာကြောက်တာကတော့ဗရဏမဟုတ်ဘူးဒီမှာသတ်เสียအကြောင်းရှိတဲ့အခါမတတ်ဘဲနဲ့ပြင်ဆောင်တာကအဲဒါသမ္ပတဝိရတိခေါ်တယ်တဲ့ယုံလေးအမေအတွက်ဆိုပြီးဖားလို့မိတယ်သတ်ဖို့ရရှိတော့တာပဲဒါပဲမဲ့လို့သူမတတ်ဘူးသူကြီးကလည်းငါမတတ်ဘူးအဲအမေအသက်ရှင်မှုရတဲ့ယုံလေးပြရမယ်ဆိုရင်ဒါနေရာမကြဘူးဆိုပြီးတော့သူကဆင်ញင်ပြီးတော့လွတ်ကြတယ် အဖြစ်နည်းတွေလည်းရှိတာပေါ့လေဒီလိုဆင်ញင်တာတွေကတော့အဲကိုလုံးတယ်လို့မလုံးတင်ဘူးဆိုတဲ့အနေရအောင်ဆင်ញင်ပြီးဒီကလာကျင်ချောင်လိုက်တယ်အဲဒီတော့ဟာသမ္ပတ္တဝုဒ္ဓတိတယ်ဒါဒီလားဆောက်တည်ထားခြင်းမရှိဘူးမဆောက်တည်ဘဲနဲ့ကျင်ချောင်တာကသမ္ပတ္တဝုဒ္ဓတိခေါ်တယ်အရိယာမေခဏမှာနိဗ္ဗာန်ကိုမျက်မှောက်ပြုဥပဒနာရှင်ဖြစ်ဖြစ်ဖြစ်ဖြစ်ယုံနာနဲ့ပြင်းပြင်းနဲ့ယုံနာသင်္ခါရခြင်းနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတဲ့အရိယာမေဖြစ်အဲဒီအရိယာမေဖြစ်တဲ့ခါကာလကြတော့ ဒီပါဏိပါဒအစာရတော်ဒုစရိုက်တွေမတရားတဲ့တမွဲမှုတွေပြုလို့တဲ့စိတ်ကိုမဖြစ်တော့ဘူးဘုရားတဲ့ကုသလို့တဲ့စိတ်ဘုရားကကုလို့တဲ့စိတ်ဒီရလို့တဲ့စိတ်မတရားသိကျင်လို့တဲ့စိတ်နေနေကြောလို့တဲ့စိတ်တွေကိုမဖြစ်တော့ဘူးတဲ့နေနေကြောနိုင်တော့မကောင်းမှုအကုသိုလ်တွေပြုနိုင်တော့ထက်တဲ့တဏှာစိတ်တွေဖြစ်တော့ဘူးလောဘဒေါသတော့ရှိတယ်များတော့ရှိမှာပေါ့လေလူချင်းကမြတ်ဒီသုခမြတ်တော့ရှိမှာပေါ့ဒါပေမဲ့လည်းသူတို့ကတတ်နိုင်လောက်အောင်ခိုးနိုင်အောင်လူရနိုင်အောင်မတရားပြုနိုင်လောက်ထက်တဲ့စိတ်တွေတော့မဖြစ်တော့ဘူးအဲ့ဒါ အရိယာမေခဏကပါခဲ့တဲ့ဝိရတိအစွမ်းကြောင့်ဖြစ်တာတဲ့ဒါကြောင့်အရိယာမေခဏ၌ပါဝင်သောအင်းကျင်ကြောင်မှုကကျင်ကြောင်လို့တဲ့စိတ်လည်းမဟုတ်ဘူးသူကကျင်ကြောင်မှုကျင်ကြောင်မှုကိစ္စပြီးသွားတာပဲအရိယာမေခဏ၌ပါဝင်ပြီးပြီးသောကျင်ကြောင်မှုကသမုတ်စေရဝိရတိဆိုရမယ်အရိယာမေခဏ၌ ပါဝင်ပြီးပြီးတော့သင်ချောင်းမှုကသမုတ်စေရဝိရတိအရိယာမေခဏ၌ပါဝင်ပြီးပြီးတော့သင်ချောင်းမှုကသမုတ်စေရဝိရတိအရိယာမေခဏ၌ပါဝင်ပြီးပြီးတော့ သင်္ချောင်မှုကသမုတ်စေရဝိရတိ ကောက်တည်ပဲနဲ့လည်းပဲမကောင်းမှုပြုကြရှိတယ်ကမပြုပဲနဲ့ကျင်ဆောင်ရတယ်အဲကောက်တည်ထားတဲ့အတိုင်းဒီလမပြအောင်လည်းကျင်ဆောင်ရတယ်ဒီကုပဲကျင်ရပါတယ်သမုစေရဝေရတိကတော့ဝိပဿနာရှင်းရှင်းနဲ့အရိယာမညာရောက်ရင်သူကလိုလိုကြီးကြီးပြီးတော့သွားပါတယ်အဲဒီကနောက်တော့အထုကိုမဆောင်ရှားရတော့ဘူးအဲဗာဏိပါဒဆိုင်တဲ့ဒုစရိုက်မှုတွေမတရားခြင်းအတမွေးမှုတွေပြုလို့တဲ့စိတ်ကိုထက်ထက်တန်တန်မဖြစ်တော့ဘူးအဲဒီရောက်အောင်မဖြစ်တော့ဘူးဒါခါလဲသူ့လိုလိုငြိမ့် အဲဒါသမုတ်စေရဝိရဏီကအသိဉာဏ်လာမဟုတ်သိကပြီးသွားတယ်ဒါတော့စေတသိက်ခန္ဓာတရားတွေသုံးသွားပြီဒါတွေကိုပေါင်းပြရတာပဲသာပါစိတ်ဓာတ်သာရဏစေတသိက်က9ပါးသတိစေတသိက်က6ပါးအာဟုတော်က14ပါးအာဟုစေတသိက်သောမနာစေတသိက်က25ပါးပေါင်းစေတသိက်52ပါးအဲဒါစိတ်ဖြစ်ရင်ထိုက်တရားလို့ဆိုတာပါဝင်တဲ့စေတသိက်တရားတွေစိတ်နဲ့ရှင်းပေါ်ရှင်းမဲ့တရားတွေပဲ စိတ်တစ်ခုတည်းဖြစ်တာမဟုတ်အနည်းဆုံးသဘာဝစိတ်တော်သဏ္ဍာန်စိတ်9ပါးကတော့ပါပြီနောက်ပြီးတော့ပကိန်း6ပါးကလည်းများတော့ချင်းပါတာပဲအာဟုသောစိတ်ဆိုရင်အာဟုသော14ပါးတဲ့ထိုက်ကြတော့သာသူ့ပါတယ်အာဟုသောမဟုတ်တဲ့ကောင်းတဲ့စိတ်တွေကြတော့လေသောမနာစိတ်25ပါးတဲ့ကထိုက်ကြတော့သာအဲဒီမှာ19ခုကတော့မြဲပါနေတာပါပဲအဲဒီလိုပါတယ်အဲဒါကဝိပဿနာကျူတော့ဒီတရားတွေကျူရတာပဲစိတ်ဖြစ်တိုင်းဖြစ်တိုင်းကျူတယ်ဆိုတာ စိတ်တယ်မကဘူးစေတသိက်တွေလည်းပဲသင်ကြားစေတသိက်တွေရှိရတာပဲစိတ်သင်ကြားတဲ့ကစိတ်ရှိရစေတသိက်သင်ကြားတဲ့ကစေတသိက်ရှိရတယ်ဒါကြောင့်ဒါလေးအပေါင်းလေးတစ်ခေါက်ဆိုကြပါအောင်သာဘာစိတ်တာသာရဏခန္ဓာပါအချင်း၆ပါအကုသိုလ်14ပါအကုသိုလ်14ပါသောကန25ပါ စိတ်52ပါးဖြစ်သည်ဒီ52ပါးတို့တွင်ဝေဒနာကဝေဒနာခန္ဓာပညာကပညာခန္ဓာဉာဏ်50ကသင်္ခါရခန္ဓာ52ပါးတို့တွင်ဝေဒနာကဝေဒနာခန္ဓာ မြခန္ဓာဈာ90ကသင်္ခါရခန္ဓာကိုယ်တွင်လည်းသောတိစေတသိက်ခန္ဓာတို့ကိုသာဝိပဿနာရှိရသည်ကိုယ်တွင်လည်းသောတိစေတသိက်ခန္ဓာတို့ကိုသာဝိပဿနာရှိရသည် ပဒနာရှုပုံကိုဟောနေတာပါအင်းဣတိရူပံဣတိရူပသသမုဒယဣတိဝေဒနာဣတိဝေဒနာသမုဒယစသည်ဖြင့်ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးသရုပ်တွေကိုသူထုတ်ပြီးတော့ပြောနေရုပ်တရားပြောခဲ့ပြီးဝိညာဉ်ဝိညာဉ်နဲ့ခန္ဓာစိတ်စိတ်တစ်ခု90ပြောခဲ့ပြီးအဲနောက်ခုစေတသိက်ခန္ဓာတရားတွေ90နဲ့ပါးကိုပြောလာတယ်အဲစေတသိက်ခန္ဓာ စိတ်စိတ်52ပါးတွေကဝေဒနာကဝေဒနာခန္ဓာဝေဒနာစိတ်စိတ်တစ်ပါးတည်းပဲသူကခန္ဓာတစ်ခုပညာစိတ်စိတ်တစ်ပါးတည်းပဲသူကခန္ဓာတစ်ခုဉာဏ်နဲ့စိတ်စိတ်50ကသင်္ခါရခန္ဓာဒီစေတသိက်52ပါးတော့အကုန်လုံးရှိရမလားလို့မေးကြကြည့်ဆိုရင်လဲလောကီစေတသိက်ခန္ဓာတို့ကိုသာဝိပဿနာရှိရပြီလောကုတ္တရာမဲစိတ်ဖို့စိတ်တွေနဲ့ကျင်တဲ့စေတသိက်ခန္ဓာတွေကဝိပဿနာမရှိရဘူးအဲအကုသိုလ်စိတ်12ခုနဲ့ကျင်တဲ့ လောက်ကြီးစိတ်ပဲတော့အကုသိုလ်12ခုနဲ့ရှင်တဲ့စေတသိက်တွေရှိရမယ်။အဲဒီစိတ်တွေနဲ့ရှင်တဲ့စေတသိက်တွေရှိရမယ်။ကာမဝဇ္ဇရာသောမနာစိတ်တွေနဲ့ရှင်တာရှိရမယ်။အဲယူပါဝဇ္ဇရာစိတ်ဇာရရလို့ရှိရင်အဲဒီယူပါဝဇ္ဇရာစိတ်နဲ့ရှင်တဲ့စေတသိက်တွေရှိရမယ်။အာယူပါဝဇ္ဇရာစိတ်နဲ့ရှင်တဲ့စေတသိက်တွေရှိရမယ်။ဒါပဲလောကုတ္တရာစိတ်နဲ့ရှင်တာတော့မရှိပါဘူး။ဒါပါပဲအဲဒါဝေဒနာကဝေဒနာခန္ဓာပညာကပညာခန္ဓာကြံ90ကသင်္ခါရခန္ဓာ ဤဒီကဤဒီဤဒီကဝေဒနာဝေဒနာဤဤဒီကပညာပညာဤဤဒီကသင်္ခါရသင်္ခါရတို့ဒီလို့ဝိပဿနာရှုပုံကိုပြပြီးတော့ထားပါတယ်အဲဒါခန္ဓာ၅ပါးတရုပ်ကိုဝိပဿနာဉာဏ်နဲ့ရှုပုံကိုတရုပ်တွေခွဲတော့ပြီးသွားပြီအဲပြီးရင်လည်းရှုပုံလေးတော့ပြောအောင်မယ်အဲဒီသင်္ကုံတော့ပါလေနောက်တစ်ချိန်မှပြောရမှာပဲဒီနေ့လည်းပြောရမယ်တော့ပြောတော့ နောက်ပြပြနေကြတော့ဒီကိုရောတော်ကဟောတယ်နောက်ဒီလက်ကုံနဲ့လက်ကွယ်နေကြတော့ပညာတွေဖြစ်နေတော့ဒီတရားဟောရမလားဒီနေ့တရားဟောရမလားကြည့်အောင်စဉ်းစားရအောင်အဲဒီမှာဒီတရားဟောရင်လည်းဆက်ဟောရအောင်ဒီတရားမဟောရင်လည်းဒီနေ့ဒီနေ့ကြမှာပဲပြဥပါဒနဲ့ခန္ဓာ၅ပါးတို့အဖြစ်ပြအတုဘုံဝိပဿနာဉာဏ်နဲ့ရစ်ပုံနဲ့ဟောရဒါနေ့တော့တရားသိညာအောင်ယနေ့ဖို့၌ နုတ္တောသုစုပွားများအထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ရာဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတိသောကောင်းမှုပေါင်း၏ဘုရားက ရာသမားတို့အားမြတ်ဘေးဝေပါကုန်၏ဝေမျိုးတို့အားမြတ်ဘေးဝေပါကုန်၏ဤရနိုင်ရောက်ရှိနေတော်ဒီပရိသတ်နတ်ပရိသတ်ပေါင်းအားမြတ်ဘေးဝေပါကုန်၏အလုံးစုံသောဘုရားပေါင်းတို့အား ပေးဝေပါကုန်၏မိမတော်မှာစ၍လုံးစုံသောအတ္တဝါအပေါင်းတို့သည်ညရကြ၍စိတ်နှပြသမ်းသာကြသည်ဖြစ်ပါစေကုန်သတည်းညာ